ဒီနေ့သာသနာတော်တက္ကရာ2558ခုနှစ်ကောဇာတက္ကရာ1385ခုနှစ်တဇမုံလာဇုတ်14ရက်နေ့ခရစ်တက္ကရာ2013ခုနှစ်ဒီဇင်ဘာလ1ရက်နေ့တရက်တနင်္ဂနွေနေ့ဆန်ဖရန်စစ္စကိုအဲဒေးလီစီးတီးဓမ္မထေရဝါဒဓမ္မအသင်းမှာပို့ချနေစေဖြစ်တဲ့အနတ္တလက္ခဏာသုတ်ထိုအနတ္တလက္ခဏာသုတ်ကိုသင်္နမစသေးခင် မင်းကိုဆရာတော်ဘုရားကြီးရဲ့ဝိပဿနာရှင်နေလင်္ကာ၅ပုံနဲ့ပထမပူဇော်ကြရအောင်ကိုယ်တို့လည်းလေ့လာကြည့်ပြီးကျင့်မှတ်ပြီးသားဖြစ်အောင်လို့ယုတ်တွင်မီခန္ဓာတိကမျက်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြနတံနှိစေတံဖြင့်တရားမစဲလွန်စင်းရဲ့ဤခိုင်မြဲကြောမှနှစ်မပါဘူး ပညာစက္ခု မျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တာမှန်လှစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမျှမဟုတ်ကြသည်ဓမ္မတသက်ပါတကားဝေဒနာမိခန္ဓာတိလေမျက်ရှိကာလမတိထခဏဖြစ်လျက် ခဏပြည့်ဤဖြစ်ပြည့်နှစ်တံနှိမ့်စေတံဖြင့်တရားမစဲလွန်စင်းရဲ့ဤခိုင်မြဲကြောမှာနှင့်မပါဘူးမြင်းများစက်ခုမျောထောက်ရှုသော သူတဘာဝအနိစ္စနှင့်ဒုက္ခအနတ္တာမှန်လစွာဤငါငါဥစ္စာငါလိပ်ပြာတို့ ဘာတခုမျှမဟုတ်ကြသည်ဓမ္မတသက်ဘာတကားတင်ညာတွင်မြည်ခန္ဓာသည်လေမြင့်ရှိကာလမတိထပင်ခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြည့်နတံနေစေတံဖြင့်တရားမစဲလွန်စင်းရဲ့ဤထိုင်မြေကျော်မှာနှစ်မပါဘူးပညာစက်ခု မြေော်ထောက်ရှုသော သူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမန္လငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မာတည်တဲ့ဘာတကားသင်္ခါရမိခန္ဓာသည်လေမျက်ရှိကာလမတိထပဲခဏဖြစ်လျက်ခဏဖြစ်၏ ဖြစ်ပြနတံနှိမ့်စေတံဖြင့်တရားမစဲလွန်ဆင်းရဲ့ဤခိုင်မြဲကြောမှာနှင့်မပါဘူးပညာစက်ခုမျောထောက်ရှုသော သူတဘာဝအနိစ္စနှင့်ဒုက္ခအနတ္တာမှန်လာစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ပါရကံ ဝိညာဉ်၆မြည်ခန္ဓာသည်လည်းမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြဏတံနှိစ္စတံဖြင့်တရားမစဲလွန်ဆင်းရဲဤခိုင်မြဲကြောမှာနှင့်မပါဘူးပညာစေခုမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တ မှန်လှစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတက်တဲ့ဘာတကားသာဓုသာဓု ပြီးခဲ့တဲ့ဘက်ကဇာမျက်နှာနံပါတ်9မှာအနတ္တမြေချောင်း၄ချက်ဆိုတာလေးထပ်ဖတ်လိုက်ကြအောင်ဆိုနော်အဲ့ဒါလေးတော့နည်းနည်းမှတ်မိစေချင်အနတ္တမြေချောင်း၄ချက်အနတ္တခေါ်ပုံပေါ့နော်ဘာကြောင့်အနတ္တလို့ခေါ်တယ်လဲဒါလေးခဏခဏမှတ်မိစေချင်တယ်ဘာဖြစ်လို့လဲဆိုတော့တခါတလေစကလုံးပြောတဲ့အခါမှာဒီအနတ္တဆိုတဲ့စကလုံးကဒီအတိပ္ပယ်နဲ့မကိုင်နောက်တစ်ပယ်တစ်ခုနဲ့လှည့်ယူမှအတိပ္ပယ်ပြေတာလည်းရှိတယ် ဒါတော့များများသိတယ်ပုံမှတ်မိပိုကောင်းတာပေါ့နော်ဒီကိုသိထားတဲ့အတိပ္ပယ်တစ်ချက်တည်းကတွေ့နေရတဲ့အခြေအနေကမကက်ရင်ဒီပြင်ဘက်ကလှည့်ယူမှအတိပ္ပယ်ဖြောင်းသွားတယ်လည်းရှိတယ်အဲဒါကြောင့်အနတ္တမြေချောင်းလေးချက်ကိုပါဠိရောမြန်မာလိုရောဆက်ဆိုကြည့်ရအောင်အဝတ္တဝတ္တနထေန အနတ္တာမိမိအလိုသို့မလိုက်သောကြောင့်အနတ္တအတ္တာမိကထေနအနတ္တာငါခန္ဓာဟု ဆိုနေစမှာပင်ပိုင်ရှင်မရှိသောကြောင့်အနတ္တသုံးညတထေနအနတ္တာခန္ဓာအတ္တပဋိခေပဋိခေပတ္ထေနအနတ္တာအနတ္တာဤခန္ဓာ၌ အနတ္တအောက်ကဆောင်းဖို့ကလေးလိုမလိုက်ရင် အရှင်မေထုံစိတ်သုံးကာရကဘဲခွာ အတ္တတဘာဝအနတ္တမြည်ချောင်းလေးဒါလေးကဆောင်းဖို့ကလေးတွေနဲ့လှုပ်ချစ်ထားရင်ပို့ပြီးတော့လွယ်တာပေါ့ဗျာ ဒီနံပါတ်1အဓိပ္ပာယ်ကတော့အလုံးတော်တော်လေးသိကြတယ်ကိုယ်အလိုတိုင်းမဖြစ်တာပါတယ်လဲဆိုအနတ္တနော်ဒီဟာတွေကလူတွေဟာကိုပြည့်စုံနေတဲ့အချိန်ကြရင်တော့ကိုဘုံကံကလည်းတက်နေတယ်ကံတွေကလည်းတက်နေတယ်လှုပ်သမျှကြံသမျှလည်းဖြစ်နေတယ်ဆိုရင်တော့အနတ္တကခတ်မှိန်မှိန်ပဲစိတ်ထဲမှာနော် theory ရလက်ခံတယ် practical ရလက်မခံဘူးဘာဖြစ်လို့လဲ ကိုလှုပ်တာဖြစ်တာ哦အဲ့ဒီလိုလောကထဲမှာตายမှုကလေးတွေဟာအဆက်မှန်ဖုံးဖုံးသွားတယ်နော်တရင်ကตายလိုက်တယ်ဖြစ်နေတာလေးဟာတကယ်ဖုံးဖုံးသွားတယ်အဲ့ဒါတော့ဟုတ်ရဲ့လားဟုတ်ပါရဲ့လားဆိုတာလေးအတန်တရားတွေဝင်ဝင်ပြီးတော့ဖြစ်တယ်ဒါနောက်ကြာလာပြီးတော့တကယ်အလုတ်တကယ်လှုပ်ကြည့်တဲ့အခါကျတော့အဲဒါမဟုတ်မှန်းသိလာတယ်များသောအားဖြင့်ပြောရမယ်ဆိုရင် လူကြီးတွေနဲ့လူငယ်တွေဆိုရင် လူငယ်တွေတိတ်ထက်တန်တယ်တိတ်ထက်တန်တော့သူတို့ကအင်တိုက်အားတဲ့လောက်ကြကန်ကြပြူးကြတဲ့ခါကျတော့သူတို့စိတ်သူတို့ကိုယ်နဲ့လောက်တော့သူတို့မြန်မြန်လောက်ပြန်ပြန်ထက်ထက်ပြူးခြင်းလောက်ခြင်းကန်ခြင်းကြပြောခြင်းဆိုခြင်းကြတယ်မြန်မြန်ဆုံးဖြတ်ချက်ချခြင်းကြတယ်ဒါပေမဲ့အသက်ကြီးပိုင်းပုဂ္ဂိုလ်တွေကြတော့သူကအတွေ့အကြုံကများတော့အမှားတွေလည်းအများကြီးအမှန်တွေလည်းအများကြီးဆိုတဲ့ခါကျတော့ရုပ်တည်ဆုံးဖြတ်ချက်ချမှားရတာကိုလူတွေလည်းကြီးပြီးရင့်ပြီးဆိုတော့ကြီးရင့်တော့ပိုလေးလေးတာမဟုတ်အမှန်ကသူတို့ကများများတွေးတာ ဟာလူကြီးတွေနဲ့လွတ်လွတ်သိနေတာပဲကွာနော်နေတာပဲကွာဆိုသူတို့အားမရဘူးဆိုလူကြီးတွေပြောရင် နောက်တော့အဲ့ဒီလူကြီးတွေပြောတာသူတို့သဘောမကျသူတို့ဘာသာသူတို့လုပ်တယ်နောက်အဲ့ဒီလူတွေတော်တော်ကြီးလို့သူတို့ရွယ်ရောက်တော့ဟုတ်တယ်တဲ့ဘာရှိသွားလဲသူ့နေရာရောက်တော့သူသိသွားပြီအဲ့ဒီလိုမျိုးเนาะဒါကြောင့်တစ်ခါတလေမှာအဲ့ဒီလိုအားလေးတွေရှိတယ်အဲ့တော့အနတ္တဆိုတဲ့အဝတ္တဝတ္တနထင်တာအနတ္တ မိမိအလိုသို့မလိုက်သောကြောင့်အနတ္တကိုယ့်အလိုကိုမပါဘူးအဲ့ဒါဘာဖြစ်လို့လဲဆိုလို့ရှိရင်တဘာဝတရားစီတတ္တဝါတွေရဲ့ဆန္ဒနဲ့အလိုကိုမလိုက်ဘူးမင်းတို့ဖြစ်ချင်တာမင်းတို့ဆန္ဒမင်းတို့ပဲငါတို့လမ်းကြောင်းတော့ငါတို့ပဲသွားမှာအရှိရနဲ့ထွက်လာတဲ့နေအနောက်ကိုဝင်နေခဏလေးနေပေါင်းကြုံမပြီးသေးလို့ဆိုလို့စောင့်ရင်လားမစောင့်ဘူးနော်နေဘူးတွေပြခဏလေးရှော့ပေးပါအောင်ခင်ဗျဘူးချင်းပြင်းလိုက်တာလို့ဆိုရင်ကောရှော့ရှော့ရလားမရှော့ဘူး ဒါနေရတောင်ဘက်ရောက်သွားရကမြောက်ဘက်ကမြောက်ဖြားလူတွေပြောမှာကျုပ်လို့ရှိရင်အလင်းအောင်မြောက်ဒီဘက်နည်းနည်းရွှေ့ထိုင်ပေးပြဆိုလို့လဲမထိုင်ပါဘူးမလဲပါဘူးသူလမ်းကြောင်းသူသွားတာပဲလူတွေအလိုလိုက်လာဆိုမလိုက်ဘူးအဲ့ဒါသဘာဝဓမ္မပဲသဘာဝရဲ့ဓမ္မဒီဘယ်တော့မှလူတွေရဲ့အလိုကိုမလိုက်ဘူးလူတွေရဲ့ဆန္ဒကိုဖြိမသွားဘူးလူတွေကသူသွားတာကိုသိအောင်ပဲကြိုးစားရတယ်။ तू ကတော့လူတွေဆန္ဒဘယ်တော့မှမလိုက်ဘူး။အဲ့ဒါသဘာဝ။ तू သဘော तू သဘာဝအတိုင်းဖြစ်တယ်။သဘာဝဆိုတာတဆိုတာအလိုလိုဘာဝဖြစ်တာ နော်သူ့ရဲ့ circulation ဟာဘသူကမှဒီတိုင်းသွားလို့မလုပ်ဖက်နဲ့သဘာဝရဲ့လမ်းကြောင်းထဲမှာသွားနေတာဆိုတော့လူတွေကအဲ့ဒီသဘာဝလမ်းကြောင်းထဲကသွားတဲ့အရာကြီးကိုကိုယ့်ဘက်ကိုပါစေချင်တာသူတို့ကဘယ်တော့မှမလိုက်ဘူးအဲ့တော့လူတွေဟာဘဝတစ်ခုရပြီဆိုရင်တတ္တဝါတစ်ခုဘဝတစ်ခုဖြစ်ပြီဆိုရင်ကောင်းနေတဲ့ချိန်တာယာနေတဲ့ချိန်ငယ်နေတဲ့ချိန်ပြုံမြင့်နုနဲ့သဘာဝဖြစ်ပြီဆိုအဲ့ဒီနေရာလေးမှာတန်ပြီးတော့နေစေချင်တာနော်ဒါပေမဲ့နေရလားဆိုတော့မနေဘူးပါသွားတာပဲကိုက ကာလာစီးကြောင်းကြီးထဲမှာပါသွားတာနော်ပါသွားတာအဲ့တော့ကိုကပါပြီးတော့သွားတော့တော်တော်လေးဝေးလာပြီးဝေးလာပြီးမွေးတဲ့ပခက်နဲ့ဝေးလေလေတေဖို့ဘက်ကအဲ့ဒါတော့ဟောတော့ကယုတ်နေဒီယုတ်တူသေးရဲ့လားမတူတဲ့ခါကျဟောတော့ကယုတ်ကိုလိုချင်တဲ့ခါကျတော့ဟောလူတွေကဟောမပယ်မန်းလောက်ဘူးလားစဉ်းစားကြည့်နော်သွားပြီးတော့သွားပြင်ပေမဲ့ ကိုကိုငါဘာဖြစ်တယ်လဲဆိုတော့အတွင်းထဲဖြစ်တော့ကိုမသိဘူးမလားသိရမလားမသိဘဲနေလို့ရလားအပြင်ဘက် you look young you look beautiful but you know how old you are ဟုတ်တယ်မလားလို့ဆိုတော့ completely satisfied ဖြစ်ရလားမဖြစ်ဘူးကဲမဖြစ်ဘူးဟာသူများတော့ပြောမှာပေါ့အပြင်ဘက်နုနေတယ်ဟာဘာဖြစ်တယ်ညာဖြစ်တယ်ပြောမှာအဲ့ဒီချိန်တော့သူကျင်တတ်တယ်ဒါပေမဲ့ပြီးရင်တော့ကိုကိုကိုသိတယ်အဲ့ဒါမရဘူး ဒါတော့သူများပြောသလိုလေငါငယ်လိုက်ပါတော့လားပြိုးလိုက်ပါတော့လားကြမ်းမာလိုက်ပါတော့လားနော်ဖြစ်စေချင်တာမဖြစ်ဘူးဒါတော့မကြည်မနဲ့ကြီးနေသွားနေရတာကအဲ့ဒါကိုပြောတာသူများပြောလို့ပြောလို့ကြားလိုက်တဲ့အချိန်ကမှဟုတ်တဲ့ရောင်ရောင်ရှိပေမဲ့တကယ်တမ်းကိုအတွင်းထဲမှာအဖြေကိုမင်းကျင်တတ်သလားမေးကြည့်ပါကိုဘာသာကိုနော်ကိုဘာသာကိုတရားသူကြီးလုပ်ကြည့်ကိုဘာသာကိုတရားခွန်မှာတရားခံလက်လုပ်ကြည့်ရှင့်ဟိုတရားလိုလက်လုပ်ကြည့် judge လက်လုပ်ကြည့် ကိုတရခွန်မှာကိုရဲရဲဆုံးဖြတ်ရင်ဒါကိုတိလာလိမ့်မယ်နော်။ဘာဆုံးဖြတ်မှာလဲဆိုတာ။ဆိုတော့အဲ့ဒီချိန်ကြားလို့ရှိရင်အနတ္တကိုလက်ခံတဲ့ပုဂ္ဂိုလ်ကကိုယ့်ဘာသာကိုရဲရဲဆုံးဖြတ်ရဲတယ်။ဒါကြောင့်တဘာဝကိုကြည့်တဲ့အခါမှာ acceptance ရှိမှနော်လက်ခံမှုရှိမှရတယ်။အာငါတော့ဒါတော့ဖြစ်နေပြီ။ဒီတော့ရောက်နေပြီဆိုတော့ကိုကနောက်ကအတင်းအရမ nature ကြီးကိုပြန်လှန်ကျင်လို့ရှိရင်ပြန်သွားကြည့် against လုပ်ပြီးတော့သွားကြည့်ပါ တောင်ပေါ်ကနေတောင်တခါတည်းဒဟုံတို့စီလာတဲ့ရေတကုံကရေကိုအပေါ်ပြန်လှန်တက်ကြည့်ပါလားလို့အပေါ်ပြန်ပင့်တင်ကြည့်ပါလားဟင်ကိုတက်လို့ရမလားမရဘူးလေအဲ့ဒီလိုပဲအဲ့ဒါကမှရချင်ရအောင်ပဲရတာရှိတယ်ဟိုတော့ကရခဲ့ဘူးတယ်ဟိုသီရိဓမ္မတော့ကမင်းလက်ထက်တုန်းကကင်းကမြည်ရေကတခါတည်းတောင်ပေါ်ကနေကြာပြီးတော့ခါမြည်ကြီးကစီးတာလေစီးတဲ့ခါကျတော့ပြည်တယ်သမားတယောက်ကနေပြီးတော့အဲ့ဒါကိုသစ္စာဆိုတာမဟုတ်လားဂျာဘူးဘောကဓမ္မပဒဘောဘုံဟိုမီလင်နာပညာထဲမှာနော် ဒါတော့ तू ဒီပြိတ္တိဇာမတစ္ဆာဆိုတဲ့အခါမှာဘေးရင်ကမယုံဘူးသူပြိတ္တိဇာဖြစ်တဲ့လို့ဘာတစ္ဆာမှမရှိဘူးလို့ तू ကထင်တာ။ तू လည်းသူ့တစ္ဆာနဲ့ तू ရှိတယ်လေ။နော်သူ့တစ္ဆာနဲ့ तू ရှိတယ်သူ့လုပ်ငန်း तू business အပေါ်မှာ तू ကဘယ်တော့မှမခိုးမကဘူး။ तू များအတွက်လည်းပဲငွေယူပြီးရင်လည်းပဲချီးတိတ်မလုပ်ဘူး तू က။ဒါသူ့တစ္ဆာပဲ။အဲ့ဒီတစ္ဆာနဲ့ဟောဒီဂင်္ဂမြေကိုအထက်ကိုပြန်သွားအောင်တစ္ဆာဆိုတာသွားဘူးတယ်။အဲ့ဒါတော့ရှိတယ်။ဒါကသူ့ရဲ့အမှန်တရားအတွက်ဖော်ထုတ်တဲ့အနေနဲ့တဘာဝတရားသူ့ကိုယက်တည်ပေးတာ နော်အဲကြံတဲ့ဒီဟောရဂါမျိုးကတော့ तू မသွားဘူးတဘာဝအဖြစ်မြဲတမ်းပဲဟိုရမယ်ဓမ္မတိဟိုတယ်ဒါကြောင့်ရှင်းစရာတို့တွေကလူတွေမှာအထိကိအနာဆုံးအချိန်ဟာအိုလာတဲ့အချိန်နော်ပြီးတော့မှကျမ်းမာကြီးကျသွားတဲ့အချိန်မကျမ်းမာတဲ့အချိန်ဆိုလို့ရှိရင်ကျမ်းမာတဲ့အချိန်တုန်းကတော့ကိုကသွားသွားလာလာစားစားတော့ဖြစ်ပြီဆိုတော့ သွားသွားလာလာစားစားတောက်တော့လှုပ်ခက်သမျှတွေဟာမသွားမလာနိုင်တော့တဲ့အချိန်ကျရင်စိတ်ဓာတ်တွေကြာပြီးတော့အဲ့ဒီမှာလူတွေကနော်ကိုကိုကိုတွေစိတ်ဓာတ်တွေအားငယ်တာပြီးတော့တေတော့မဲ့အချိန်တေတော့မဲ့အချိန်ကြာလို့ရှိရင်လူတွေဘာကြည့်တယ်လဲဆိုရင်ဒီကနေပြီးတော့မကြခင်ကို ခွဲရတော့မယ်သွားရတော့မယ်ဆိုရင်ငါသွားမယ်ခီးစဉ်ဟာဘယ်သွားမလဲဒါကြည့်တယ်မဟုတ်လား အ ਨੇ ဆုံးတော့ခင်ဗျားတို့ဗမာပြည်ကနေပြီးတော့အမေရိကန်လာလို့ဆိုရင်ဆွေလေးမျိုးကလေးတော့ရှိလိမ့်မယ်အ ਨੇ ဆုံးတန်ငယ်ချင်းရှိလိမ့်မယ်ခင်ဗျားတို့ဟိုဘက်မှာအားထစရာအထောက်ကလေးမရှိဘူးရှိတယ်မဟုတ်လားရှိတယ်ဒီဘက်မှာအထောက်ကလေးတစ်ခုတော့ရှိတယ်ဒါတော့အထောက်ကလေးကကိုအားကိုးစရာပဲဒါပေမဲ့အခုဒီကနေပြီးတော့ဟောဘက်ကိုသွားတဲ့ခါကျတော့အဲ့ဒီလိုထောက်ထားစရာဘာမှမရှိဘူးเนาะကျုပ်ကလေးများเนาะမြောက်ကလေးများသွားရမယ်ဆိုတော့ဘယ်လှမ်းမှမမသိဘူးဒီလိုဖြစ်နေတာဟောဘက်ဟောဘက်ဒီလိုဖြစ်နေတာဆိုတဲ့ခါကျတော့ကို့ဘွားအမှောင်ကြီးတော့ဝင်သွားသလိုပဲပြီးတော့ တယောက်တည်းစမ်းပြီးတော့သွားကြည့်စမ်းပါလားစကူးနဲ့ဘလောက်ကြောက်စရာကောင်းလဲအဲ့ဒီခါကြလို့ရှိရင်ဟာတေရတော့မယ်ဆိုတဲ့အရာကို तू ကဟောတော့ကဓာကြီးက तू နဲ့မဆိုင်တော့သလိုနေခဲ့တဲ့ပုံကောဟာအဲ့ဒီတေတွင်တေဘဝရောက်တဲ့အချိန်ကျတော့ခက်ပြီအဲ့ဒီမှာဂျန်နာတွေကနာရာတွေကလည်းပဲထားပါအင်အားကောင်းရင်စီးတွေပါတယ်နဲ့အတတ်နိုင်ဆုံးအသက်သာအောင်နေလို့ရတယ် အိုရာကိုလည်းပဲပတ်စံပေါ်တဲ့သူတွေကကိုယ်စိတ်ကလေးစိတ်ဖြေရာဖြစ်နေပြုလို့ပြင်းလို့ရပါတယ်မှန်တယ်တေရာပြင်ကြည့်ကြသမောမသာခေါင်းပဲရှိတယ်ပြင်းစရာနော်မသာခေါင်းပဲရှိတယ်ဘုန်းကြီးတစ်ပါးကတော့ဦးဇင်းတော်ဟောမလဲမဲ့မှာထင်မှာအဲ့ဆိုလို့ကြီးကဦးဇင်းဒီမလာခင်တော့ကမာစီမှာပူဇော်ဝဲလာတဲ့ခါကျတော့ဦးဇင်းနဲ့စကားဆက်မိလို့ပြောတယ်အဲ့တော့ပြောရင်ပြောနေပေါ်လေသူလည်းသူ့လုပ်ငန်းလေးတွေပြောငါကတော့အပိပိတဲ့ကြောင်းနေလဲငါဦးဇင်းအောက်ကဦးဇင်းနဲ့အပိပိနော်ကိုကလှုပ်စရာ သင်္ကအစုံ100တထွန်သင်္ကတစုံဘီယိုတဲ့ထည့်ထားလိုက်ပြီးပြီဝတ္ထုငွေကဘလောက်ဘာမှအထလိုက်ပြီးပြီငါသိရင်ငါအခေါင်ကျွန်းကောင်းအောက်ကခံဖို့ပလင်မှာလှုပ်ပြီးပြီငါနေတဲ့နေတဲ့ဝယ်အိတ်ကြီးတာကောင်းတယ်ကွာမစိုးဘူးတဲ့သူကျွန်းကောင်းသူဝယ်အိတ်ကြီးနေတာကဲသူ ready ပဲ ready to die တေးဖို့ဆင်တယ်မယ်တဲ့ငါသိရင်ရွာမကြည့်စေရဘူးတဲ့ဒါကြောင့်မလို့သူဗန်နဲ့မှငွေထည့်ထားတာနော်ဘုန်းကြီးသေးရင်အေးငါကြောင့်ရွာမကြည့်စေရဘူးတဲ့သူက ဘလောက်ကောင်းလဲသူပြင်ထားတာသူက preparation เนาะလူတွေမှာနောက်ဘဝကိုသွားဖို့ကြောက်တယ်ဆိုတာကဒီဘက်မှာအတွေ့ရှိလို့ကြောက်တာဘုံကြီးဘုံကြီးမလို့လူလူမလို့เนาะဟောဒီနောက်ကတွေ့စရာကတ်လေးလေးခွာလို့ခက်လေးလေးဟုတ်တော့မလားခွာလို့ခက်လေးလေးကတ်စရာမရှိတဲ့ပုဂ္ဂိုလ်ကခွာစရာလိုသေးလားမလိုဘူး तू ပြီးပြီ तू ကြောင်းနေကန်နေအပ်ပြီးပြီ အဲ့ဒီအပြင်မှာမှတခါသူများဒုက္ခမပေးခြင်းတဲ့အတွက်ကြောင့်မလို့သူကဒီဘုန်းကြီးလူမဲ့အလူရန်သင်္ကန်းနဲ့ပစ္စည်းတွေလည်းပဲအပတရားစားဘီရိုတဲ့ထက်လိုက်ပြီးငါတေရင်ဟောဒီသင်္ကန်းနဲ့ဟောဒီငွေနဲ့ဟောဒီမတာခေါင်းနဲ့ထည့်ပြီးတော့ဟောဒီထင်းပုံပေါ်တင်ရှုပ်လိုက်ပြီးပြီဒါပဲထင်းကစားရှာထားတာဆိုတာပဲငါတေလို့ရှိရင်နော်ဗာလဲဟိုလောင်တိုက်မှာထင်းအတွက်လှူခြင်းနဲ့အမျိုးသမီးတွေတဏ္ဍာခါတို့နဲ့လှူတော့မလားလာလူလက်ခံနဲ့ငါအရှင်တော့ကတည်းလက်ခံမယ်ဆိုတော့ तू ကလည်းလက်ခံတာ तू ထင်း तू ပြီးပြီလေထင်းလည်းမလို့တော့ဘူး မိကျဆန်နဲ့တွေ့ရှုပ်လို့မရှိတော့တယ်ကိုယ့်ဘာသာကိုဟုတ်တော့မဟုတ်လားဆိုတော့ तू ဟာသူတို့ဘာတွေသိချင်းတရားကိုပျော်ပျော်ကြီး तू က acceptance လုပ်ထားတာဒါတော့ acceptance မရှိဘဲနဲ့ against လုပ်တဲ့သူတွေဟာတကယ်ရှောင်လို့မရတဲ့အချိန်မှာသိပြီးတော့ခံရခဲ့တယ်အဲ့ဒီမှာအလူလဲနော်ကြာရှုံးခြင်းကလည်းပါသေးတယ်မကြိုက်ဖက်နဲ့လိုက်ရတာလည်းပါသေးတယ် အင်းကနေကျွဲလေးနွားလေးတွေကိုတခါတည်းတခြားကိုရောင်းလဲလို့ဆွဲတဲ့အခါကြည့်ပါလားလို့ဘလောက်မလိုက်ချင်တယ်လဲအမေဖေးလေးအိမ်နဲ့မခွာချင်တာလို့ဒီလိုပဲဒီဘွားကြီးကိုအတင်းဆုတ်ထားဖက်ထားတွေ့ထားတယ်မရဘူးဒေမင်းကဆွဲခေါ်သွားတာပဲနော်အမှန်တော့ဒေမင်းဆိုတာဘာတူလဲဒီမှာဒေမင်းကတခြားမကြောက်မရှာနေဒီမှာကိုယ့်ဘာသာကိုဒေမင်းဟုတ်တော့မလားလို့ဒေမင်းမယ် တစ်ပြန်လူကလာသေးတာမဟုတ်ဒီကလူကရှာလို့ဒီကလူကသင်မင်းမယ်နော်ပြီးတော့လည်းသင်ချမ်းကလည်းအဝေးချင်းမဟုတ်ဘူးကိုမနည်းနည်းဝေးသေးတယ်သင်ချမ်းပါနင်းနီးလေးပဲဘယ်နာမှရှိလဲပါဇက်ပုံပြသင်ချမ်းနေတဲ့အသားတွေစားတာငါးတွေကြက်တွေဘဲတွေဒါကြီးကဘာပေါက်ကြီးလဲဟောမီးရှို့တဲ့အပေါက်ထဲလူတွေထိုးထိုးထည့်တယ်မလားလို့ကျုပ်တို့လည်း ခင်ဗျားတို့နေတိုင်းထိုးထည့်နေတာဟုတ်တော့မလားလို့ခုကြမှာဒါတတ္တဝါတွေဘက်ကကြည့်တော့ကျုပ်တို့ပါဇက်ပေါက်ကြည့်ဟာတင်းညာကြီးတင်းညာကြီးဒါတော့တင်းညာကိုမမဟုတ်ခင်ဗျားတို့ပါဇက်ပေါက်ကြည့်တင်းညာပေါက်ကြည့်အဲ့ဒီလိုမျိုးနော်ဘဝထဲမှာတွေ့တာစရာတွေပါတယ်မရှိအောင်ကြိုတင်ပြင်တဲ့ပုံကိုယ်တွေကြတော့ဘာမှမဆန်းတော့ဘူးနော်ဒီသဘောကိုကောင်းကောင်းလက်ခံတယ်ဒီသဘောကတည်းကအတိုင်းဖြစ်လို့မရဘူး သူ့အချိန်ကျသူဖြစ်မှာပဲဆိုတော့အစောကြီးကကြိုပြင်ထားတဲ့အတွက် preparation ကောင်းတဲ့ပုံကိုယ်တွေကဒါတဲ့ accept လုပ်ပြီးသားပြီအဲ့ဒါကို acceptance မရှိတဲ့ပုံကိုယ်တွေကြတော့အာသွားပြီတလန့်တလန့်တလန့်ဟိုဘက်ကိုပါတယ်ပါတယ်သူ့မှာရစ်ကန်ရစ်ကန်ရစ်ကန်နဲ့လောက်တယ်အတင်းပြန်ဆွဲတယ်မရရသလားဆိုတော့လေမရဘူးအဲ့လိုလိုမရခြင်းအတွက်ဟိုဘက်ကိုတလန့်ပါရင်သူဒီအောင်နိုင်သူလားရှုံးသူလားရှုံးသူဖြစ်တဲ့အတွက်တခါပြန်စိတ်ကပင်ပန်းမြန်ရောက်နော်စဉ်းစားကြည့်နော်ဒါကြောင့်ဒီအိုနာတိဆိုတဲ့သဘောတရားတွေကိုကြိုပြီးတော့ တချို့ကသေအိုးတယ်ဆိုတာကိုလည်းရေတွန့်မှအိုးတယ်ထင်တာမဟုတ်ဘူးလေအိုးတယ်ဆိုတဲ့သဘောတရားကအရေတွန့်တာကိုအိုးတယ်ပြောတာမဟုတ်ဘူးရင့်ကျက်လာတာကိုပြောတာနော်ရင့်ကျက်လာတာကိုပြောတာဆိုတော့ဦးဇင်းတို့ခန္ဓာကိုယ်ရမှာဘာရှိလဲဆို body temperature မရှိဘူးလားတေဇောဓာဥတ္တမပါဠိလိုတေဇောခေါ်ကဥတ္တမခန္ဓာကိုယ်ရဲ့အနွေးဓာတ်ကိုပြောတာအဲ့ဒီအနွေးဓာတ်ဒီ လူအတယောက်တတ္တဝါတယောက်အသက်ရှင်အောင်အရေးကြီးတဲ့အတွက် तू မရှိမဖြစ် तू ခန္ဓာကိုယ်ထဲမှာနေရတယ်ရှိနေရတယ်ရှိတဲ့အတွက်ဘာဖြစ်လဲဦးဇင်းတို့သွေးသားလဲပတ်မှုတွေကြီးရင်ရင့်ကျက်မှုတွေဖြစ်လာတယ်သူကြောင့်ဖြစ်ရတယ်သူကြောင့်အသက်ရှင်ရတယ်အေးတစ်ချိန်တည်းမှာပဲသူကအပူဓာတ်ကိုပေးပေးပြီးတော့နေရတဲ့ခါကျတော့အပူဓာတ်ကြောင့်ကြီးထွားလာတဲ့ဒီသွေးဒီသားဒီခန္ဓာကိုဒီဆဲတွေကလည်းပဲတဖြည်းဖြည်းနဲ့အပူမြိုက်တော့ဘာဖြစ်လာလဲဆိုတော့ယင်းပြီးတော့မာကျောလာ အရေးတွေပိုရင့်ကျက်လာတာနော်ဒါတော့ဘာဖြစ်လာလဲဆိုဒီကလည်းကျသွားတာပေါ့စပင်းတွေဆိုဖြူလာတယ်မျိုးလုံးတွေကတဖြည်းတဖြည်းတဖြည်းမွေးမွေးမွေးပြီးတော့ပြာလဲပြာလဲပြာလဲဖြစ်လာတယ်ကြံတဲ့ရတယ်လည်းရင့်ကျက်ပြီးတော့သွားတယ်ဒီတိစောကြောင့်ဖြစ်ရတာနော်ဆိုတော့ဒီသဘောတရားတွေကခန္ဓာကိုယ်ထဲမှာတိဆောက်တုံးကတည်းလို့အသက်ရှင်ဖို့လဲ तू ကဟုတ်တယ်လို့တတ်တော့လည်းပဲ तू ပဲတတ်တာပဲဒါကြောင့်ဒီဓာတ်ကြီးလေးပါးကိုမွေးကြီးလေးကောင်နဲ့တူတယ်လို့ပြောထားတာအာသီဝိသောပမသုတ်တန်ထဲမှာကောင်းပြီဒါတွေက ပြောချင်တာကယာတုံးကတယ်လို့တို့ဟာဒီဓာတ်ပါပြီးသားလို့မှတ်တာအိုရဓာတ်လည်းပါပြီးသားနာရဓာတ်လည်းပါပြီးသားသေရဓာတ်လည်းပါပြီးသားဒါဟာအဝေးကြီးလို့မထင်နဲ့ကြီးတယ်ငယ်တယ်လို့မဟုတ်ဘူးအားလုံးကဓာတ်ကအထက်မှာရှိပြီးသားဒါတော့ဒီဓာတ်တွေနဲ့တိဆောက်တဲ့ခန္ဓာကိုယ်ကိုကံကြောင့်မလို့ဘလောက်ရှည်တယ်လဲအတူတယ်လဲအဲ့ဒီကံကကံနဲ့သက်ဆိုင်သွားတယ်ရှေးကဝေသောကြောင့်ပေါ့နီးသောကြောင့်မိမိရဲ့အတိနဲ့တတိပညာနဲ့ဆိုင်တယ်နော် ကားဘလောက်ပဲတက်တက်မောင်းတဲ့လူကတခါတည်းအသက်ပဲကွာဆိုအတင်းရမှာဝုံတိုင်ကွာဆိုပြီးတော့မောင်းချလိုက်ဒီကစောစီစီပြက်တာပဲငယ်ပါသေးတယ်ကွာဘာဆဆဘာမဖြစ်ပါဘူးကွာဆိုစားတဲ့တောက်တဲ့အစားတရားနဲ့သူတို့ကြစောစီစီအသေးကျွမ်းပြီးတော့သေးတာပဲအသေးကျွမ်းသေးတယ်ဆိုဘာလို့သေးတာအရင်တော့သေးတာဟုတ်လားခံနိုင်သေးလားဘယ်ခံနိုင်မလဲနော်လူတွေအရက်တော့ပြီးတော့မြိုချတဲ့အချိန်ခါမှာရသတနာတော့ပြုံးပေမဲ့အသက်ကပြုံးရင်လား အသက်ပဲပြုတ်မလဲအဲအခေါ်တတ်တူကိုအသက်ကနေခြေဖြစ်နေရတာတဲ့ဆရာဝန်တွေကလာသမျှလောင်းချလိုက်သမျှသူ့အပေါ်ကြသူကအကုန်လုံးဆွဲဆုပ်သူ့အသက်သူ့ခိုးအသက်ရှင်ရွတ်တွေပြန်ဖြစ်ဖြစ်ပေးနေရတာဒါတော့ကြားတော့ဖြစ်လောင်းချခံရပါများ तू ကဆွဲဆုပ်ပံများတဲ့ခါကျတော့ तू မတတ်နိုင်တော့မာတောင့်ပြီးဘာဖြစ်သွားလဲကြက်သွားတယ်ကဲဒါတော့ तू function လုပ်နိုင်သေးလားဆိုတော့ပြီးတော့သိပြီကဲဘယ်မှာလဲခန္ဓာ ဘယ်မလဲတာမဏိခန္ဓာမခံဘူးဒါတော့အဲ့ဒီဟာတွေကိုမိမိဒီသဘောတရားတွေတွေ့ကြုံပြီဆိုတဲ့ခါကျတော့ဟာငါတို့ထင်တယ်လို့မဟုတ်ဘူးငါတို့ဖြစ်ချင်တယ်လို့လည်းမဖြစ်ဘူးတဘာဝတရားကိုယူဆိုင်ထားမှာပဲဆိုပြီးတော့အဲ့ဒီခါမှာနော်အိုရနာတဲ့သဘောတရားတွေကိုလည်းမိမိတို့ကတဘာဝနဲ့ရှင်ပြီးတော့လက်ခံတဲ့အခါမှာကြောက်ရွံ့ထိတ်လန့်လို့လည်းမနေတော့ဘူးတဘာဝတရားကိုအေးအေးဆေးဆေးအသိဉာဏ်ကလေးနဲ့ရှင်းပြီးစဉ်းစားပြီးလက်ခံလာတာဖြစ်တဲ့အတွက် acceptance ဖြစ်ပြီဆိုရင်တော့ ဟောတော့ကမခံကျင်ခံကျင်နဲ့မကြင်မနှက်ဖြစ်တဲ့စိတ်တွေလည်းပြေရောပြီးတော့သဘာဝတရားလေးကိုအသိဉာဏ်ကလေးနဲ့အေးအေးဆေးဆေးလက်ခံနေနိုင်သွားတယ်တကယ်ဖြစ်လာပြီဆိုတဲ့အခါကျတော့လေမိမိတို့အပြုံးကလေးနဲ့ပေါ့နော်ခုနဘုန်းကြီးပြောသလိုပဲကြောက်ရင်ထိတ်လန့်မှုမရှိတော့ဘူးအပြုံးနဲ့တည်သွားနိုင်တယ်တဘောကိုလည်းပဲမိမိတို့လှုပ်ထားတဲ့ဆင်ခြင်တုံတရားကုသိုလ်တရားတွေနဲ့ဟောဘက်ဘွားကိုမိမိအေးအေးဆေးဆေးကလေးဓမိကကြောင်းတကာကြီးတို့လိုပဲတခါတဲ့သွားကနေမှအေးအေးဆေးဆေးကလေးသွားနိုင်သေးတယ်အဲ့တော့ကောင်းပြီ အဝတ္တဝတ္တနထေနဦးဇင်းတို့ဒီလောကကြီးဆိုတာဒုက္ခမျိုးစုံနော်ဆန္ဒနဲ့ဖြစ်နေတိုင်းနဲ့တခြားစီဖြစ်တဲ့အတွက်အဲ့ဒီလိုဖြစ်တဲ့အခါမျိုးမှာအော်ငါတို့ဘုရားဟောထားတာအနတ္တပဲငါတို့ဖြစ်ချင်တာကဆန္ဒသာရှိတာတဘာဝတရားအလုံးဒီအနတ္တတရားပဲအထူးသဖြင့်နော်ပြောရမယ်ဆိုရင်ကိုယူထားတဲ့ယောက်ျားမိန်းမကိုမွေးထားတဲ့သားသမီးသားသမီးကပို့ဆိုးလိမ့်မယ်အဲ့ဒီကိုမွေးထားတဲ့တပည့်ဟောတော့ကကိုသေးဆိုသေးဆိုရှင်ဆိုရှင်ပုံကိုယ်တွေကနားမထောင်ဘူးဆိုတဲ့အချင်းဟာအခမ်းရခဲ့ဆုံး စဉ်းစားကြည့်အခမ်းရခဲ့ဆုံးဘာဖြစ်လို့လဲကိုမွေးထားတာကိုပြုစုထားတာကိုစောင့်ရှောက်ထားတာကိုစကားနားထောင်ပြီးအခုနောက်ကြီးကြီးကြီးကြီးကြီးလာတဲ့ခါကျသူတို့နားမထောင်တော့နော်တင်မောသီလိုပဲသူတို့ကဘယ်ရောက်သွားလဲဟာသူတို့အထက်ရောက်တာပေါ့ငယ်တဲ့သူတွေတင်မောသီကြီးတာအကြီးရပေါ်နေလားအကြီးရအောင်နေလားတင်မောသီခဲ့ပါတယ်ဆိုမှလူငယ်တွေအထက်နေတာအခုကလူကြီးတွေကတင်မောသီခဲ့တဲ့လူတွေပြောတာတင်မောကြီးတဲ့လူအောက်နေရတာအခုက အဲ့လိုဖြစ်လာတဲ့အခါကျတော့ကိုယ်အနောက်ပုတ်ခါပြီးအောက်ပုတ်ခါပြီးဆိုတဲ့အခါကျတော့လူတွေကြိုက်သေးရလားအေးဒါတော့အဲ့ဒါလေးတွေကိုကြိုပြီးတော့မြင်ထားရင်တော့အေးနောက်ပုတ်ခါရတဲ့အခါအောက်ပုတ်ခါရတဲ့အခါကြရင်ကိုကဩသဘာဝပဲဘုရားအစိုးရပြောပြီးသားနော်အဲ့ဒီခါကျတော့အဲ့လူပဲမှန်းမရှိသေးရလားမရှိဘူးနော်အဲ့ဒါမျိုးဒါကြောင့်ဇနီးမြတ်သမီးသားလင်ယောက်ျားပစ္စည်းဥစ္စာယာရုဌာနတရတွေဟာဒါကိုတာယာဝတာဝကာလိကဆိုတာခဏကလေးပေါ့ temporary လေးနော် ကိုကပိုင်ဆိုင်လိုက်တယ်အသုံးပြုခွင့်ရလိုက်တယ်လို့ဆင်ခြင်ပါတဲ့ဘယ်အရာမဆို temporary လေးပဲမှတ်ထားဒါတွေကငါတို့တွေ့ဇက်ခဏကြုံဇက်ခဏရာဇက်ခဏကလေးသုံးရတာထာဝရကြီးငါတို့မရနိုင်ဘူးဥစ္စာကတော့လဲလူကိုပြစ်လူကတော့လဲဥစ္စာကိုပြစ်အပြစ်ဘယ်နှပြဘယ်နှပါရှိလဲနှစ်ပါး တခါတလေဥစ္စာကတော့လေလူကိုပြစ်ဆိုတာကလူကငငရရသုံးနေစားနေဖြုံနေမဲ့ရှိသေးတယ်ရှာထားတဲ့ပစ္စည်းတွေကရေကြောက်မီးကြောက်မင်းကြောက်တခိုးကြောက်အမွေခံသားဆိုသမီးဆိုကြောက်ပျောက်သွားပြီဆိုတော့ဥစ္စာကဘသူ့ကိုခွာသွားတာလဲကို့ခွာသွားတာလူကတော့လေဥစ္စာကိုပြဟာရှာထားလိုက်တဲ့ပစ္စည်းကတပုံးတစ်ခေါင်းဆယ်ဟိုရဲမပြောကိုတယောက်မပြောနဲ့ဆယ်သက်သုံးလုံးမကုန်ဘူးဒါပေမဲ့အဲ့ဒီပစ္စည်းတွေတပုံးတစ်ခေါင်းကြီးရှိနေတဲ့အချိန်မှာပဲကိုကငငယ်ရွယ်ရွယ်တေသွားတော့ကိုကဥစ္စာခွာသွား ဥစ္စာကကိုကိုခွာသွားတာရှိတယ်ကိုကဥစ္စာတွေကိုခွာပြီးသွားတာရှိတယ်နော်ဥစ္စာကတော့လဲလူကိုဖြစ်လူကတော့လဲဥစ္စာကိုဖြစ်အမြဲမရှိအနိစ္စဆင်းရဲဤဒုက္ခအစိုးမရအနတ္တတရားတို့ပါတကားအဲ့ဒါသိသိချင်းလို့စောစောကဆိုတာနော်စောစောအဲ့ဒါကိုဆိုတာဒါကြောင့်အဲ့ဒီအနတ္တသဘာဝလေးတွေကိုမြင်ရင်တော့မိမိတို့လောကထဲမှာ နေတာထိုင်တာရှိတယ်အဲ့ဒါအဲ့ဒီလိုဖြစ်တဲ့အခါမျိုးမှာ ဆင်ခြင်စရာတရားလေးတစ်ခုရှိရင်တော့မိမိတို့အတွက်ကအများကြီးခံစားတယ်တွင်မယ်အများနဲ့နေတာမပြောနဲ့တယောက်တည်းနေတာတောင်တွေ့တယ်ဘာဖြစ်လို့တွေ့တယ်လဲဆိုရင်ကိုယ်ခန္ဓာကိုယ်မှာရှိသမျှအစိတ်ပိုင်းနေမှန်သမျှကိုယ်ကြိုက်တဲ့အတိုင်းဖြစ်ရလားခင်ဗျားတို့ကိုယ်တိုင်ဖြစ်ဖူးခြင်းမဖြစ်မှာကျုပ်က best policy ဖြစ်တော့ကဟောဒီမှာဆွန်းစားလို့မရမရတော့ပါယူဟောလို့နှိပ်ထားတယ်ဘာဖြစ်လို့လဲဆိုဒီထဲအစာတွေဝင်တဲ့ခါကျတော့စိတ်ကတိုးတာတခါတော့ frustration ဖြစ်တာဘာဖြစ်လို့လဲကိုကဒီဘက်ဝါတာ အဲဒီဘက်ဝါတာဒီဘက်ရောက်တယ်ဒီဘက်ရောက်တယ်ကိုယ့်ဘာသာကိုစိတ်တွေတို့ကိုယ့်ဘာသာပြန်လျှော့လေအောင်မင်းနေမကောင်းဘူးဟိုလုံးကနေမတူဘူးစိတ်ရှိရှိထားစားနော်ကိုကိုကိုပြန်ဆုံးပါတယ်ကြည်စမ်းဒါတယောက်တည်းစိတ်လို့နေတာဘယ်သူပါဘယ်သူမှမပေါ့ဘယ်သူမှလည်းမဆိုင်ဘူးဆိုတော့ကိုကိုကိုအဲ့ဒါလို့အစိုးမရတာတွေကဟောမျက်လုံးကတစ်ဖက်ကကြည့်မကောင်းလားဖြစ်ပြန်ပြီငါဒီမျက်လုံးကဘာဖြစ်တယ်ငါကတော့ဒီလိုပါနောက်ကြတော့အခုဘာဖြစ်တာလဲဟောတော့ကဒီလိုမဟုတ်ပါဘူးကိုကိုကိုအပြစ်မတင်ဘူးလားလို့ you blame yourself နော်ဩပြစ်ချိန်တိုင်းပြစ်မှာပဲငယ်တော့ကြီးတော့မဟုတ်ဘူးချွေရင်းချင်းနဲ့ချွေရင်းမှာပဲပစ္စည်းတွေဆိုတဲ့သဘာဝဟာအသက်ကြီးဆက်ရုံကနေထုတ်လာတာတော့မှဟာလား stress ဟောဘာလို့ခေါ်မလဲသူတို့ factory ကနေအခုမှထွက်လာတာတော့ defection နဲ့ defective ဖြစ်တဲ့နေရာတွေရှိတယ်မဟုတ်လားလို့ချွေရင်းချင်းတွေကဒါတော့ငါတို့ဒီလောက်နေတာတောင်တော်တော်ကြာခဲ့ပြီတချို့ကလေးတွေမွေးကြတဲ့တည်းဗိုက်ထက်သေးတယ်မွေးကစားသေးတယ်နည်းနည်းကြီးသေးတယ်ငါတို့ကတော်တော်ကြီးတောင်ကြီးလာပြီဒါနဲ့ဆိုင်တော်တော်လေးကံကောင်းသေးတယ်လို့ပြောရမှာအဲ့လိုလေးဖြေလိုက်ရင်နည်းနည်းပြေသွားတယ်နည်းနည်းပြေသွားတယ်ဩအခုငါတို့ ဒီလောက်ဆိုချွင်းချိန်တန်းပြီဆိုတဲ့ခါကျတော့ဂရုတော့ဆက်ရမှာပေါ့ပြစ်ထားဖို့ပြောတာမဟုတ်ဘူးသို့တော့ဒါကြီးကိုကြာရှုံးရလေမလားဆိုတဲ့စိတ်လူတွေမှာဖြစ်တတ်တယ်အဲ့ဒီခါကျရင်ဒီအနတ္တဆိုတာလေနှလုံးသွင်းငါတို့ရတဲ့ဘဝလည်းတာဝကာလိက temporary ပဲရသမျှရှိတက်ပေးလိုက်တဲ့ဘဝမှာတက်ပေးလိုက်တဲ့မျက်စိနာနာလျှာကိုယ်စိတ်ကလည်းဖြစ်တဲ့ကံကြောင့်ရတာဒါကမ္မစရုပ်တွေဒီကမ္မစရုပ်မိမိကနော်ဖြည့်ထားကလို့မိမိ ဆွဲခဲ့တဲ့ပကြီးမိမိချခဲ့တဲ့ရုံမှတိုင်းဒါဖြစ်နေတာပဲဒါမိမိကံရိပ်တွေပဲဆိုတော့မိမိရထားတဲ့ຢာတွေကဟိုအကြောင်းမျိုးမျိုးကြောင့်ရတယ်ဆိုတဲ့အခါကျတော့အာမကောင်းတဲ့ကံကြောင့်ဖြစ်ရင်အာမကောင်းတဲ့ရုပ်တွေအရင်စပစ်တာပဲနော်အဲ့ဒီဟိုတဲ့တယောက်ဆိုရှိသေးတယ်အဲ့ဒီဘုန်းကြီးကငယ်ငယ်အသက်50ကျော်လေးရှိသေးတာသွားတွေအကုန်ကျိုးနေပြီပြီဒါတော့အဲ့ဒီဘုန်းကြီးကပြောတယ်အကျိုးပေးတဲ့နေရာမှာတော့ငါ့ကိုဘယ်သူမှမမီဘူးခေတဲ့အစိုးကြီးကျိုးတာသူက ခင်ဗျားတို့ကအခုဆိုတော်သေးတယ်ဒါမှမဟုတ်အကျိုးပေးတယ်လည်းကောင်းတယ်မထင်နဲ့နော်သွားကြိုးတာမျိုးကြတော့ရှုံးရောအဲ့ဒါအကုန်လုံးကြိုးရင်လည်းတော်သေးတယ်ကွာဟိုနားတစ်ချောင်းကြံဒီနားတစ်ချောင်းကြံအန်ကလည်းတက်လို့မရဘူးတဲ့ငါအခုတော့ငငယ်ရွယ်နဲ့ငါသွားကြည့်အထက်ချိုက်နေတော့ငါအစိုးရအိုတာပေါ့ကွာဘုန်းကြီးပဲသူလည်းပြိုကျင်သေးတယ်လေဟုတ်တယ်မလားလို့အဲ့ဒါကြည့်လေသူကျင်တဲ့လားလို့သူကြိုးတာမရှင်းရဘူးဒါပေမဲ့ဟောငါကံပဲမတတ်နိုင်ဘူးငါ तू ကအရင်ဘွား तू မြပါချခဲ့လို့ထင်တယ်ဒီလိုပဲပြန်ဖြေဖို့ဟုတ်တယ်မဟုတ်လားလို့ သုံးဖို့ဆိုလို့ရှိရင်တော့သူများသွားလှလာလေးတွေမြင်နေကိုကသရိုးကြီးနဲ့ပခွက်ကြီးနဲ့လုံးနေရလေလေပူပြီးတော့ပချင်နဲ့လေးလေးပဲအဲ့ဒါနော်ဒါတော့ကို့မှာဖြေစရာလေးတော့လိုတယ်ဩငါသူများတဲ့အရင်ကနှိမ့်ဆက်ကဘာတွေရိုက်ခတ်လို့ရှိမှာဆိုပြီးတော့အဲ့ဒါဖြေပြီးတော့ဒါတော့အနတ္တအနတ္တနော်ဘယ်အရာမှကိုဖြစ်စေလို့မဖြစ်ဘူးဒါကြောင့်တစ်ခါတလေမှအနတ္တသဘာဝစဉ်းစားတဲ့အခါမှာနော်အနက်ဒိဗ္ဗတခုတည်းနဲ့မကရဲ့နောက်တစ်ခုလက်စဉ်းစားရတယ်နောက်တစ်ခုကအတ္တမိကထေနအနတ္တာ ငါခန္ဓာဟုဆိုနေစဉ်မှာပင်ခန္ဓာ၅ပါးတို့ကပြတ်သွားလေပြီဖြစ်၍ပိုင်ရှင်မရှိသောကြောင့်အနတ္တတာမိကဆိုတာပိုင်ရှင်ပြောတာအတာမိကဆိုတာကပိုင်ရှင်ကကိုပိုင်တဲ့ပစ္စည်းကိုထားပါတော့နော်အလုတ်ရှင်ပဲဆိုကြပါစို့အလုတ်ရှင်ကအလုတ်သမားတွေကိုဟာဒါလုတ်ကွာဟိုဟာလုတ်ကွာဟိုလုတ်စမ်းဒီလုတ်စမ်းဆိုပြီးပြောတဲ့ခါမှာ तू မိန်ပါမလဲဘူးလားပါတယ်လေ तू ရက်ဆိုရက် तू သွားဆိုသွား तू လုတ်ဆိုလုတ်ပဲ तू က तू အမိန်ရှိတာကိုအထူးသဖြင့်ကျွန်နဲ့ကျွန်ပိုင်ရှင်တွေကြည့်ပါလား မကျေနပ်ရက်တောင်းရက်လိုက်သေးတယ်ဆိုတဲ့အခါကျတော့ဒါငါခန္ဓာလို့ကိုပြောနေတဲ့ချိန်ခါမှာဦးဇင်းတို့ကဘာနဲ့တူတယ်လဲဆိုရင်တဲ့ရေစီးနေတဲ့ရေစီးနေတဲ့ရေဒါငါရေလို့လက်ညှိုးထိုးလိုက်တယ်လက်ညှိုးထိုးတဲ့ချိန်မှာအဲ့ရေရှိသေးလားနောက်တစ်ခုအစာဝလို့ထိုးသွားပြီဆိုတော့တကယ်တမ်းတေးချာတိတတ်တယ်လို့ဆိုလို့ရှိရင်အဲ့လက်ညှိုးထိုးတဲ့ချိန်ကမှသူထိုးနေတဲ့ချိန်မှာသွားပြီမရှိဘူးဒါတော့သူလက်ညှိုးထိုးနေတဲ့ချိန်ကနောက်ရေနောက်ရေ အရေးကြီးမဟုတ်တော့ဒါတော့ဦးဇင်းတို့ရဲ့ဘဝကဒီပဇာလာဝိယနဒီသောတောဝိယတဲ့ပါဠိလိုဒီပဇာလာဝိယဆိုတာဖျောင်းစမီးလေးတွေကိုဒီကမီးတောက်တယ်မဟုတ်လားတောက်တဲ့အခါကျတော့အခုတောက်တဲ့မီးဒီအောက်ကစီအသက်ကိုစုပ်ပြီးတော့တောက်တယ်ဟုတ်ဆိုပြီးသွားပြီဒါပေမဲ့မီးသေးတာမမြင်အောင်ဒီလိုလေးသွားနေတာသွားနေတဲ့အခါကျမီးကဒီမီးလို့ထင်ပေမဲ့အခုမြင်ရတဲ့မီးကစောစောလေးပြောတယ်ဟုတ်ရဲ့လားမဟုတ်ဘူးရေလိုပဲဒီတိုင်းခုနပြောသလိုပဲနော် ဒါကြောင့်အတ္တမိကထေနငါခန္ဓာလို့ပြောနေတဲ့အချိန်ခါမှာတဲ့စောစောလေးကပြောနေတဲ့အချိန်ခါမှာအဲ့ဒီခန္ဓာရှိကိုကုံသွားပြီဆိုတဲ့အခါကျအဲ့ဒါလေးကျတော့နည်းနည်းနားလည်ဖို့ခက်တယ်နည်းနည်းလေးတော့နားလည်ဖို့တော့ခက်တယ်ဒါကဘာပြောတာလဲဆိုလို့ရှိရင်ဦးဇင်းတို့ကံနေလှုပ်တဲ့ခါမှာဦးဇင်းတို့အခုဒါလက်လှုပ်နေဆိုပါတော့နော်နောက်ကျရင်လာပါလိမ့်မယ်အကျေကတော့ဒီလက်ကြီးတစ်ချောင်းကိုလှုပ်ဖို့ဟာဦးဇင်းလက်ကိုလှုပ်ချင်တယ်ဆိုတဲ့စိတ်ကဒီမှာ command ပေးနေတာ စိတ်ကအဲစိတ်ကနေပြီးတော့ဒါလှုပ်ပါလို့ပြောနေတဲ့အချိန်ကမှဝါယောဓာတ်တတ္တိတွေကြွတင်းပြီးတော့မှကိုလှုပ်ချင်တဲ့အပိုင်းလေးကတစ်ချောင်းချင်းလှုပ်ပြလို့ရတယ်တစ်ပိုင်းချင်းနော်လှုပ်ပြလို့ရတဲ့ခါကျတော့ဒီလက်ကလေးတစ်ချောင်းဒီလိုလှုပ်ဖို့အတွက်ကိုဝါယောဓာတ်တတ္တိကနောက်ကနေပို့ပေးလိုက်တာစိတ်ကြောင့်ဖြစ်တဲ့ယုတ်ဝါယောစိတ်တစ္ဆာယုတ်စိတ်တစ္ဆာဝါယောဓာတ်လို့ခေါ်တယ်ဒီစိတ်တစ္ဆာဝါယောဓာတ်ကသူတခုပြင်ပြီးမရှိတော့ဘူးကုံသွားပြီနောက်ကနေထားပါတော့เนาะတကယ်လေအဆက်ထိုးပေးလိုက်တယ်လို့ပဲ ဒါပေမဲ့ဦးဇင်းတို့ပြောတဲ့ဝါယောကလေအဆက်ဟောရလားဆိုတော့မဟုတ်ဘူးနော်ဓာတ်တတ္တိပြောတာဝါယောဆိုတဲ့လေတကယ်အပြင်မှာရှိတဲ့လေနဲ့အတွင်းထဲမှာရှိတဲ့ဓာတ်နဲ့သဘာဝချင်းတူလို့သူ့နာမည်ကိုဒီကိုယူထည့်ပေးလိုက်တာပထဝီပထဝီဆိုတာတကယ်မြေကြီးဟာနော်ခြောက်နေတဲ့အချိန်မှာမာတယ်ရေဆိုတော့ပြော့တယ်ဒါတော့မာချင်းပြောချင်းပထဝီမှာလက္ခဏာမရှိဘူးလားရှိတယ်လို့ပဲဦးဇင်းတို့ရဲ့ဟောတယ်မှာဖွဲ့စည်းထားတဲ့သဘာဝသည်မာချင်းပြော့ချင်းနုညံ့ချင်းဆိုတဲ့သဘာဝတွေရှိတဲ့အတွက်သူနဲ့သူနဲ့တူလို့ဘုရားက ။အော်မင်းတို့တီးပြီးသားမင်းတို့နင်းနေတဲ့မြေကြီးလိုပဲဆိုတာနာမည်ကိုအဲ့ဒီလိုပထဝီလို့ပေးလိုက်တာ။ဒါမဲ့တကက်ရှင်ကြီးဒီထက်မှရှိတာဟုတ်ရဲ့လား။မြေကြီးလည်းဟုတ်ရဲ့လား။တဘာဝတူလို့ပေးတာ။ဒီတိုင်းမဲ့ဝါရတက်တက်ဒီလေးဆိုတာကတခုခုတည်းကိုအထူးသဖြင့်ပူပေါင်းတဲ့ကိုမှုတ်ထက်လိုက်တယ်ဆိုလို့ရှိရင်အထက်မှာကန်နဲ့တွန်းတဲ့နေရာတွေမရှိဘူးလား။တခါတည်းနာနာထိုးပြီးဆိုကားဘိန်းတွေဆိုတောင့်တင်းနေတာ။အထူးသဖြင့်သိတာကအယုတ်တွေနော်။အယုတ်တွေကိုလေထိုးကြည့်ပါလားဟိုတင်းနေရဆိုတွေ့တော့မလား။မေစီမှာအပေါ်မှာပြန်နေတဲ့ယုတ်ကြီးတွေလေမထိုးကတော့အဲ့ဒီပုံပေါ်ရဲ့လား။ ပေါက်ပြီးကကျတော့တဖြည်းဖြည်းဖြည်းကြောက်ကြောက်ကြောက်ကြောက်မှအော်ဒီယုံကြည်ပါလားဆိုတာသိတယ်အဲ့ဒီလိုမျိုးပဲဝိဇ္ဇနုရဲ့ဒီခန္ဓာကိုယ်တစ်ခုလုံးလှုပ်နေတဲ့ကာယကံဆိုတာဟာဒီကိုယ်နဲ့လှုပ်ရှားမှုပေါ့နော်နှုတ်နဲ့ပြောဆိုမှုဆိုတာစိတ်လှုပ်ရှင်တဲ့စိတ်ကလေးရှိတယ်နော်အဲ့ဒီစိတ်ကလေးကနေဘာလှုပ်ပါလို့သူကအမိန်ပေးလိုက်တဲ့အခါမှာသူ့ကြောင့်ဖြစ်တဲ့ဝါရောရဲ့တတ္တိသဘောတွေကကြွတဲ့ပြီးတော့အဲ့ဒီအပိုင်းကလှုပ်လာတာလှုပ်တော့ဒါတွေကနောက်ကနေပြီးတော့ဒီလိုတွန်းပေးတွန်းပေးတွန်းပေးနေတာဖြစ်တဲ့အတွက်ကြောင့်မလို့လှုပ်တစ်ခုလှုပ်ပြီးတာနဲ့တစ်ခုပြီးသွားပြီ အခုလက်ကိုဒီလိုလှုပ်နေတယ်စောစောတော့ငါအောင်နာမှာလှုပ်တဲ့ဝါရောက်တဲ့အပေါ်ထိမပါလာဘူး तू ကတစ်ဆက်ကလေးပဲ तू တာဝန်ရှိတယ်ဒါလောကလေးပဲဒီလောက်ကလေးရွတ်ဖို့ပဲ तू တာဝန်ရှိတယ်ဆိုတော့ဒီလိုကြီးဇက်တက်ရွတ်နေတယ်ဆိုလို့ရှိရင်ဒါနောက်ကဘာတွေပါလဲဆိုရင်အသက်အသက်လေးတွေထပ်ထပ်ဓာတ်တတိတွေပါလာတာပြောတာဒါတော့ဦးဇင်းတို့လုံနေတဲ့အရာတွေမှန်သမျှဒါငါခန္ဓာလို့ပြောလိုက်တဲ့အချိန်ကမှစောစောကဦးဇင်းဒီမှာရှိနေတဲ့အတွင်းထဲကရုပ်ဓာတ်တတိတွေရှိသေးရဲ့လားမရှိတော့ဘူးဒီခန္ဓာကိုယ်ကြီးကတော့ပညာကြီးကိုရှိတာဗောဗျာဟုတ်တော့မလား ကိုကြီးရတဲ့ပညာကြီးဒါပေမဲ့အတွင်းထဲမှာလှုပ်ရှားနေတဲ့ဝါရော့ဓာတ်တတ်ဒီပရမတ်တရားရှိသေးရဲ့လားရှိတော့ငါလိုပြောနေတဲ့အချိန်မှာကိုမဝါရော့ရုပ်ပေါင်းမြောက်များစွာပြည့်စည်သွားပြီတေဇောရုပ်ပေါင်းမြောက်များစွာပြည့်စည်သွားပြီပထဝီဓာတ်ပေါင်းမြောက်များစွာပြည့်စည်သွားပြီကုန်သွားပြီသူကဒါလေးတစ်ခုကိုလှုပ်ဖို့အတွက်ကိုအများကြီးသူ့မှာသူတို့မှာဒီဖြစ်ဖြစ်ခဲ့တာအဲ့ဒါကြောင့်မလို့ဟောဒီခန္ဓာကိုယ်ကြီးကိုကြည်ပြီးတော့မှဒါငါခန္ဓာကိုယ်ကြီးလို့ပြောနေတဲ့အချိန်ကမှစောစောလေးတုန်းကရှိနေတဲ့ဓာတ်တတ္တိတွေရဲ့လှုပ်ရှားမှုတွေကြံသေးရဲ့လားမရှိဘူးကုန်သွားပြီ အကုန်ပြောက်သွားပျက်စီးသွားပြီအဲ့ဒါမျိုးပြောတာဒါတော့ဘာကြီးကိုထိုးနေတာလဲဦးဇင်းတို့ကအပြင်ဘက်ကနေပြီးတော့မှဒီပေါ်နေတဲ့ပညာယုတ်ကြီးကိုငါလို့ဆိုပေမဲ့တကယ်ပညာယုတ်ကြီးကိုဒစာချင်းတစိတ်ချင်းတမွာချင်းခွာပြီးတော့နောက်ဆုံးခွဲလို့မရတဲ့အဝိနုဘောကကိုရှစ်ပါးဆိုတဲ့အစစ်တီခွဲကြည့်လိုက်ပါလားလို့ဘာမှမရှိတော့အေးအလွယ်ဆုံးပြောမယ်ဒီနေ့ခေတ်လွယ်ရတာစာသေးရတာတခုတော့လွယ်တယ်ကိုတက်ပုံလေးကိုဒီတိုင်းကြည့်နော်ကွန်ပျူတာထဲမှာထည့်ကြည့်မလှဘူးလား လာပါတယ်ကိုဘာသာကိုကြည့်လို့တောင်မှအမလေးလူမရှိတော့တက်တက်ကလေးခိုးကြည့်သေးတာဟုတ်တော့မလားအမလေးဒီလိုလေးပြောလိုက်ရင်ဘလောက်လှမလဲနဲ့ကြည့်မှာဘုန်းကြီးတွေတောင်ကြည့်တာအဲ့လိုပြောပြီးမှသူတို့ပေါ်လာမှာဟုတ်တော့မလားကိုတက်ဘုံလောက်ကိုကြည့်ရတာမယုံနေတာမရှိဘူးနော်ဟိုဘယ်လဲဟိုတော့ကတခြင်းပြောသလိုပဲတနေ့လုံးထိုင်ကြည့်တော့မယိုးနိုင်ဘူးဆိုတဲ့တခြင်းလေရှိပါတယ်ဘသူဆိုတဲ့တခြင်းလည်းမသိဘူးတနေ့လုံးထိုင်ကြည့်တာတော့မယိုးဘူးကဲကောင်းပြီအဲ့ဒီအယုတ်ကြီးကိုနော် တခါတော့ကွန်ပျူတာထဲမှာထည့်ပြီးတော့မှ enlarge လုပ်ကြည့်လိုက်ပါလားလို့တပြေးပြေးတပြေးပြေးတပြေးပြေးအကြီးနဲ့လည်းလုပ်ရောပုံပါဖြစ်သွားဘာမှမရှိတော့ဘူး၄တောက်အကွက်ကလေးတွေပဲကြံတယ်ဟုတ်တော့မဟုတ်လားတခါတည်း zoom in လုပ်ကြည့်လိုက် နောက်ဆုံးကျတော့အကြီးကြီးလေးလှုပ်လိုက်ရောလူပုံမရှိတော့ဘဲနဲ့ဗာလေးကျအကွက်ကလေးကြီးပဲဖြစ်သွား၄တောက်အကွက်ကလေးတွေ gain ခမရတို့ဆန္ဒခန္ဓာကိုယ်ထဲမှာတွေ့ကြည့်၄တောက်အကွက်တောင်မှုအမုံလေးပဲရှိတယ် gain အဲ့ဒီလိုမျိုးဆိုတော့အဲ့ဒါတိဆောက်ထားတာဒါပဲ ဒါပေမဲ့ပြန်ပြီးတော့ zoom out လုပ်လိုက်အဲလူပုံလေးလောက်ပေါ်တယ်အဲ့ဒီပုံတော့ကြတော့ငါလို့ပြောတယ်အခုန4000ကြတော့ငါလို့မပြောဘူးအမှန်ကအဲ့ဒီ4000ကအဆက်အဲ့ဒီ4000ကတကယ်ရုပ်မုံတယ်နော်ကောင်းပြီအဲ့ဒီအာသမိကထင်တာဆိုတာကတကယ်ပြောနေတဲ့အချိန်ကမှအတွင်းထဲကလှုပ်ရှားမှုရုပ်တွေတဘာဝတွေဒီပစ္စည်းပစ္စည်းသွားတာဖြစ်တဲ့အတွက်ငါအာသမိကပိုင်ရှင်ဆိုတာမရှိဘူးရက်နေလို့ပြောတာဒီတိုင်းမှမပြည့်နဲ့တီးနေလို့ပြောတာမရဘူးသူ့တဘာဝရပြီးသွားပြီဒါဒုတိယ တုံညတထေနအနတ္တာခန္ဓာ၅ပါးကိုကံစိဥဒ္ဓအာရမတပါနော်အခြားဖန်ဆင်းသူမရှိသောကြောင့်အနတ္တတုံညတဆိုတာကဒါကိုဖန်ဆင်းထားတာပြောတာနော်အမိတ်တစ်ခုနဲ့အာနာတစ်ခုနဲ့တကိုးတစ်ခုနဲ့ဖန်ဆင်းထားတဲ့အရာမျိုးဆိုရင်တော့မိမိကကိုယ်ပိုင်အစိုးရမှုအမိန်ပေးမှုရှိနိုင်တဲ့အတွက်အတ္တလို့ပြောလို့ရတယ်ဒါပေမဲ့တကယ်ဦးဇင်းတို့ရဲ့ဒီခန္ဓာကိုယ်တစ်ခုကိုဖွဲ့စည်းတဲ့အခါမှာနောက်ကတကယ်အကြောင်းကဘယ်နှပါရှိလဲဆိုတော့ ၄ပါးဒီခန္ဓာ၅ပါးကိုနောက်ကနေပြီးတော့ထောက်ပံ့ပေးတဲ့အကြောင်းဒီကံရဲ့စိတ်ရဲ့ဥဒုရဲ့အာရရဲ့အဲ့ဒါတကယ်အရှိတကယ်ဖွဲ့စည်းတတ်တဲ့အကြောင်းတရားတွေဒါတတ္တဝါတယောက်ဖြစ်အောင်ဖန်ဆီးပေးလိုက်တာဒါတော့အဲ့ဒီကံစိတ်ဥဒွါရအကြောင်းတရားတွေ၄ပါးရှိတဲ့အခါမှာအဲ့ဒီ၄ပါးလုံးဟာအညီအမျှသူတို့ဒီအချိုးကျကျအပေးအယူမျှမျှတာတာနဲ့ထောက်ပံ့ထားလို့ဒီအတိုင်း ဦးဇင်းတို့ထောင်းထောင်းထောင်းထောင်းထောင်းနဲ့ကျဲလောင်ကျဲလောင်ကျဲလောင်စကားပြောပြီးတော့သွားနေကြတာနော်တခုခုလောက်ချိုးရင်းကြည့်လိုက်စမ်းပါအဲ့ဒီအကြောင်းတွေကကံကုံရင်လည်းပဲသေးတာပဲကံကုံရှာပြီးပြီးပြီလေခန္ဓာကိုယ်ဘလောက်ဟောင်းဟောင်းဘလောက်ငယ်ငယ်ဘလောက်လှလှကံကုံပြီဆိုရင်တော့ပြီးပြီပဲစိတ်စိတ်ဓာတ်တွေကြာသွားပြီလေစိတ်ဓာတ်တွေပြည့်စည်သွားပြီလေဟာစိတ်လွန့်သွားပြီလေဟောလူကရွတ်ထွက်သွားတာပဲနော်နောက်ပြီးတော့မှတစ်ခါဥဒု ဥဒုဆိုတာက body temperature အထူးသဖြင့်ခန္ဓာကိုယ်ရဲ့ဒီ body temperature ဥစဉ်စဉ်းစားကြည့်လေလူတယောက်နေမကောင်းမှုတဲ့ဆိုလို့ရှိရင်ဆရာဝန်ကဘာရင်စမ်း temperature စမ်းတာဟာပူတယ်အများတာဘယ်လောက်ဖြစ်တယ်ညာဖြစ်တယ်ကဲဘယ်လောက်ရေးကြည့်လဲဟာတိတ်ကြနေတယ်ဘာဖြစ်တယ်ဟာထပ်ပြီးတော့အနှွေးတွေလုံးအေးနေတယ်တိတ်အပူတွေများတယ်ဟာရေခဲအောင်တော့မလောက်အောင်လားကြည်စမ်းခန္ဓာကိုယ်ဟာအဲ့ဒီ body temperature တွေကြောက်ကြီးဖြစ်ပြီဆိုတာနဲ့ကျမကြီးချကျမကြီးချွေရင်းပြီဒါကြောင့်ဦးဇင်းတို့ရဟောဒီခန္ဓာကိုယ်ဟာ ဒီကံကြောင့်ဖြစ်တဲ့အငွေ့ဓာတ်နော်တေဇောဓာတ်ဥတ္တမ body temperature ဟာရှေးကအကြောင်းကောင်းရင်ကောင်းသလောက်ထိန်းထားတယ်ရှေးကအကြောင်းမကောင်းရင်မကောင်းသလောက်ခဏခဏအတက်ကြဖြစ်တယ်ခဏခဏအတက်ကြဖြစ်တယ်ဆိုတာဟာခဏခဏဖျားတယ်နာတယ်ပြောတာဒါကြောင့်လူတယောက်ကိုဒီဘဝမှာယောဂကိန်းကိန်းရှင်းရှင်းနေအောင်လဲဒါမိမိတို့ဗန်တီးခဲ့တာပဲအာဟာရစားတဲ့အာဟာရเนาะဒါကတော့လက်ရှိဘဝမှာပိုဆိုင်တယ်မိမိတို့ကမိမိနဲ့တဲ့တဲ့အစာအာဟာရမျိုးကိုစား နော်မတည့်တာတွေစားမယ်ဆိုလို့ရှိရင်လည်းခန္ဓာကိုယ်ကပစ္စည်းတတ်တယ်နော်ဒါကြောင့်ဒီအသက်ရှင်ပြီးတော့နေရတဲ့ဘဝတစ်ခုသည်ကံရဲ့စိတ်ရဲ့ဥဒုရဲ့အာဟာရရဲ့အဲ့ဒါတတ္တဝါတယောက်ဖြစ်ဖန်တီးပေးတတ်တဲ့အကြောင်းတရား၄ပါးအဲ့ဒီအကြောင်းတရား၄ပါးမှာတပါးဟောဒီခန္ဓာကိုယ်ကို ဖြစ်လာအောင်ဖန်တီးသူ maintenance လုပ်သူ destroyer လုပ်သူဆိုပြီးတော့ရှိရလားဒီပြဘာသာတွေမှာရှိတယ်ဟုတ်တယ်မဟုတ်လားဖန်တီးတာကတယောက် maintenance လုပ်ထားတာကတယောက် God bar ပေါ့လေပြန်ပြီးတော့မှဖြည့်ဆည်းပြလိုက်တာတေအောင်လုပ်ပြလိုက်တာကနော်နောက်ထပ်ဟိုနတ်ဖရားတစ်ပါးဆိုပြီးတော့ဒါတော့တကယ်အစ်စ်မှာကတော့ကံစေးဥရတာအကြောင်းတရား၄ပါးပဲရှိတယ်ဘယ်ဖန်ဆင်းရှင်မှာမရှိဘူးဖန်ဆင်းရှင်ကစိတ်သုံးနေတာဖြစ်တဲ့အတွက်လဲဟောဒီခန္ဓာကိုယ်ကြီးဟောဒီဘဝကြီးဒီပါလဲအနတ္တအဲ့ဒါကိုတုံညတခေါ်တယ်နောက်တစ်ခုကဘာလဲဆိုအတ္တပဋိခေပတ္ထေနအနတ္တနော်အတ္တဆိုတာအတ္တပဋိခေပဆိုတာဆန့်ကျင်ပဲပြောတာနော်အတ္တ ပဋိခေပတ်ထေနအနတ္တဤခန္ဓာ၌အတ္တလိပ်ပြသဘောမရှိရကထိုအတ္တကိုပယ်ရှားသလိုဖြစ်နေသောကြောင့်ဒီနေရာမှာပြောချင်တာကဘာလဲဆိုရင်လူတွေဟာအစွဲကလေးနဲ့ဒီထက်မှာအသက်ရှင်နေတဲ့အကောင်ကလေးတော်လကောင်နော်ဇီဝအကောင်လေးတစ်ခုအနုစားလေးအပြင်ဘက်ကမြင်ရတာကအကျန်းစားကြီးအတွင်းထဲမှာတည်နေတာကအနုစားကလေးအဲ့ဒါကလေးဟာနှစ်ထပ်သဘောမျိုးတည်နေတယ်အတွင်းထဲမှာရှိနေတဲ့အတ္တဆိုတာလေးကတော့တေယုထုံးတာမရှိဘူး တည်ရင်ပါဇက်ကတလကောင်တင်ရရောက်တလုံးထွက်သွားပြီးအသက်ဘဝမှာသွားတယ်လို့ယုံကြည်ထားရင်ဒီထက်မှာမရှိနေလို့ဆိုအတ္တရှိတယ်ဒေါ်ရီမောဟောဒီမိမိရတဲ့ယုတ်တရားခန္ဓာဘဝတရားကိုပဲမိမိကြိုက်တယ်လို့စီမံဖန်တီးခံစားလို့ရတယ်ဆိုရင်လည်းဒါဘဝကိုယုတ်ကိုအတ္တလို့ဆွဲတာပဲဆိုတော့တကယ်သဘာဝတရားကြီးမှာဖြစ်စဉ်ကြီးမှာရုပ်ရဲ့တကယ်သွားနေတဲ့ process ကြီးတစ်ခုကြီးတဲ့ခါကျတော့ကိုထင်တယ်လို့အတ္တသဘာဝရှိရလားဆိုတော့မရှိဘူးမရှိဘူးဆိုလို့ရှိရင်သဘာဝတရားကနေပြီးတော့ မရှိဘူးမင်းတို့ထင်သလိုမဟုတ်ဘူးလို့အဖြေထွက်ပြီးသားဖြစ်မနေဘူးလားအဖြေထွက်တဲ့တနည်းမိမိထင်မြင်ချက် opinion ကိုတခါတည်း reject လုပ်လိုက်တာမရှိဘူးလို့ပြောတာသဘာဝရှိတရားအဲ့တော့ထင်မြင်တာကကိုယ့်ရဲ့အထင်ပဲရှိတယ်တကယ်အမှန်တရားနယ်ပယ်မှာရှိရလားမရှိဘူးမရှိတဲ့အခါကျတော့လူတွေတတ္တဝါတွေမှာထင်ထားတဲ့စောစောတုန်းကထင်မြင်ချက်ကလေးအတ္တကောင်ကလေးဇီဝကောင်ကလေးဆိုတာထေယုံမဲထင်တယ်တကယ်လက်တွေ့နယ်ပယ်ပရမတ္ထနယ်ပယ်မှာမရှိဘူး မရှိတဲ့အတွက်အမှန်ပရမတ္ထကအဖြေထွက်လာတဲ့ခါကျတော့အတ္တကိုပယ်ထုတ်ပြလိုက်တာတခါတည်းမရှိဘူးလို့ပြောလိုက်တာအဲ့ဒါကြောင့်မို့အတ္တပဋိခေပနတ္ထနာအနတ္တဤခန္ဓာ၌နော်အတ္တလိပ်ပြသဘောမရှိရကားဆိုတော့စောစောကတကယ်တော့ရှိတယ်လို့ထင်ထားတာတကယ်အဖြေမှန်ကြတော့မရှိဘူးတဲ့အဲ့ဒီမရှိနေတဲ့အတွက်ကြောင့်ပဲထိုအတ္တကိုပယ်ရှားသလိုဖြစ်သောကြောင့်အဖြေကတခါတည်းထုတ်ပြလိုက်တော့အတ္တနဲ့ဆန့်ကျင်ပေကြီးလို့ပြောတာအတ္တလို့ထင်တာက လူတွေရဲ့တတ္တဝါတွေရဲ့အထင်တကယ်ပရမတ်အရှိနေပင်မှာကြတော့ယုတ်နဲ့နာမဲရှိတယ်အဲ့လိုလိုမျိုးအတ္တနဲ့ဆန့်ကျင်ဘက်ဖြစ်နေလို့အတ္တကြီးကိုပယ်ထုတ်ပြီးသားဖြစ်လို့မရှိဘူးဆိုတဲ့အဖြေထွက်လာလို့အတ္တပဋိက္ခပဏ္ဍိနာအနတ္တာတဲ့ဒါကြောင့်အနတ္တဆိုတဲ့မြေပုံဟာနော်၄မျိုးရှိတယ်အဲ့ဒါလေးတွေကိုမိမိတို့ကအ ਨੇ ဆုံးတော့မြန်မာလိုဆောင်းပုဒ်ကလေးနဲ့ရထားရင်ပိုကောင်းတာပေါ့ဗျာအဲ့ဒါလေးထပ်ဆိုကြည့်ပါဦးလိုမလိုက်အင်အရှင်မဲ့ထုံး စိတ်သုံးကာရကပေခွာအတ္တတဘာဝအနတ္တမြည်ချောင်းလေအဲ့ဒါကလိုမလိုက်ရင်ဆိုတာနံပါတ်1ကိုပြောတာเนาะကိုအလိုကိုမလိုက်ဘူးလို့ပြောတာအရှင်မဲ့ထုံမဲ့တယ်ဆိုတာမရှိတာเนาะတကယ်ပိုင်ရှင်မရှိဘူးတဘာဝတရားတသက်ပဲရှိတာစိတ်သုံးကာရကစိတ်သုံးတယ်ဆိုတာတော့အလုံးသိကြတယ်မရှိတာတုံညတပဲเนาะကာရကဆိုတာပါဠိလိုစကားလုံးကပြုလုပ်သူလို့အဓိပ္ပာယ်ရှိတယ် doer သို့မဟုတ် maker ပေါ့နော်ပြုလုပ်သူသို့မဟုတ် creator ဖန်ဖန်ဆင်းသူဒါတော့စိတ်ပြုလုပ်သူဖန်တီးသူနော်မရှိတဲ့အတွက်ဒါစိတ်သုံး ကာရကပယ်ခွာအတ္တအတ္တဆိုတဲ့လူတွေတ attva တွေရဲ့ထင်မြင်ချက်ကိုတကယ်ပရမတ်တရားကအရှိတရားကပယ်ပြစ်လိုက်သလိုဖြစ်လို့ပယ်ခွာအတ္တရှိတာကဘာပဲရှိလဲတဘာဝဆိုတာအနတ္တပဲရှိတယ်လို့ပြောတာတဘာဝဆိုတာအနတ္တအနတ္တနဲ့တဘာဝနဲ့အတူတူပဲနော်တဘာဝအနတ္တ မြည်ချောင်း၄အနတ္တမြည်ချောင်းဘယ်နှပါလဲ၄ပါးရှိတယ်တဲ့အဲ့ဒါလေးတွေမိမိတို့ရထားရင်ကောင်းတယ်ဘာဖြစ်လို့လဲဆိုတော့ဘဝထဲမှာအဲ့ဒါတွေပဲဆင်ခြင်ရမှာကောင်းပြီနောက်တစ်ခုသွားကြစို့နောက်စာမျက်နှာတစ်ခုဒါကတော့နည်းနည်းလေးဟိုအတိပ္ပယ်၄နှစ်တဲ့အတွက်အချိန်ကိုယူပြီးတော့မှရှင်းပြခြင်းဖြစ်ပါတယ်လွယ်တဲ့နေရာတော့လည်းလွယ်သလိုဖတ်တာပေါ့ကောင်းပြီသောတာပန်၌အာတမိမာနဇွဲကြံသေးဆိုတာလေးဖတ်ကြည့်ပါဦး သမိမာနဆိုတာလေးပါဠိတစ်လုံးမှတ်ထားနော်အာသမိမာနဆိုတာဟာသောတာပန်တွေမှာရှိသေးတယ်ဒါတော့သောတာပန်တွေကတန်ရောက်စဉ်10ပါးတွေက3ပါးတော့ပယ်ပြီးပေါ့ဗျာတက်ကာယဒိဋ္ဌိခန္ဓာကိုယ်ကြီးအတ္တအနေနဲ့ယူဆထားတဲ့တက်ကာယအပေါ်မှာစွဲမှားတဲ့ဒိဋ္ဌိနော်ခန္ဓာ၅ပါးအရှိအပေါ်မှာ အတ္တနဲ့စွဲလန်းတဲ့ဒိဋ္ဌိကိုတက်ကာယဒိဋ္ဌိလို့ခေါ်တယ်ပြီးတော့ဝိသိကိစ္စဘုရားတရားတန်ခါတိခါ၃ပါး တန်တရားရဲ့ရှေ့စွန်းတို့နောက်စွန်းတို့သစ္စာတရားတို့အဲ့ဒါတွေမှာယုံမှားတဲ့ပရိစ္ဆသမုပ္ပါတရားတွေမှာယုံမှားတဲ့ဝီစီကိစ္စဒါလည်းပဲလည်းပြီးသီလပဒပရမသမှားရွံ့တဲ့အကျင့်တွေအယူအဆတွေအတွေးခေါ်တွေအကုန်လုံးဆိုကြပါစို့ဒါတွေလည်းပဲလည်းပြီးတန်ရောက်စဉ်၃ပါးပယ်ပြီးဖြစ်တဲ့အတွက်အတ္တဒိဋ္ဌိကတော့မရှိတော့ဘူးသို့တော်လည်းပဲတဲ့ငါတိတယ်ငါမြတ်တယ်စသည်ဖြင့်အမှန်တကယ်ရှိသည့်ဂုံများအပေါ်နဲ့တက်ကြွသည့်မာနဟုသောအတ္တမိမာနဆွဲကြံသေး၏တကယ်ရှိသည့်ဂုံများကိုသာ ဖြစ်တတ်သောမာနဖြစ်၍ယာထာဝမန်လို့ခေါ်တယ်တဲ့နော်တကယ်တော့သူတို့ရှိနေတယ်သူတို့သိလို့သူတို့သိတဲ့အတိုင်းလေးငါသိတယ်လို့ပြောတာဒါတော့အဲ့ဒါလေးတခုပြောကြဆိုသောတာပန်နေမှာဦးဇင်းတို့ပုရုဇဉ်တွေဘက်ကကြည့်ရင်တော့ရှိတယ်လို့တော့မသိရအောင်ဒါကဒါပေမဲ့အင်မတန်နုညံ့တဲ့အဆင့်ကသူတို့ထက်မြင့်တဲ့ဒါပါတော့အထက်အထက်ရောက်တဲ့အရိယာပုဂ္ဂိုလ်တွေကြတော့ဒါအောက်ကအဆင့်ကပုဂ္ဂိုလ်တွေကိုသိနိုင်တယ် သိတဲ့ခါကျတော့သူတို့တကယ်သိလိုက်တဲ့ခါကျအော်ငါဒါလေးတော့သိလိုက်ပြီဟဲ့အော်ငါလိုက်ဒါလေးတော့ရလိုက်ပြီနားလည်လိုက်ပြီဆိုတာလေးကကိုယ့်ဘာသာကိုသိလို့သဘောပေါက်လို့သိတယ်လို့ပြောတာကျန်တဲ့လူတွေကဘာမာနကြီးစရာရှိကျန်တဲ့လူကမာနကြီးတယ်လို့ထင်စရာရှိရလားမရှိဘူးဒါမာနလို့ကိုမထင်တာအော်ဘေးကပြောမယ်ဆိုတော့အော်သူတည်သွားတဲ့အတွက်ဝမ်းတောင်းတာစရာလေးဖြစ်နေသေးတယ်ပေါ့နော်အာသူနားလည်သွားပြီဆိုတာပြောတာဒါပေမဲ့အရိယာတွေကဟိုအထက်ကသူထင်မြင်တဲ့ပုံကိုရန်တာနဲ့ကြည့်လိုက်မယ်ဆိုရင် သူသိတာလေးကိုသိကျင်နာပြီးတော့ငါတော့ဒါသိလိုက်ပြီဆိုတော့ဘာလေးပါနေလဲဆိုတော့မန်တန်လေးရှိသေးတယ်တဲ့နော်မာနရဲ့အတန်ကလေးရှိနေတယ်ဒါတော့တကယ်ကြမ်းတမ်းတဲ့မန်တွေကတော့နော် အပယ်ကိုပို့နိုင်တဲ့အပယ်အထိရောက်နိုင်တဲ့မန်တွေကတော့သောတာပတ္တိမေရောက်တဲ့အခိုက်တုန်းကပယ်ခဲ့ပြီသို့တော့အဲ့ဒါလောက်အပယ်ကိုပို့နိုင်လောက်အောင် အာမကောင်းတော့တဲ့ပါပါလွာလွာနုနုညံ့ညံ့အမတန်သေးငယ်ပြီးပါလွာတဲ့နုညံ့တဲ့မာနကလေးတွေအဲ့လိုအလွာလိုက်ကလေးတွေကြမ်းနေခဲ့သေးတယ် ဥပမာပြောရမယ်ဆိုလို့ရှိရင်ဒီမှန်ပြင်ပေါ်မှာဦးဇင်းတို့ကြည့်တဲ့မှန်ပြင်ပေါ်မှာနော်ဒီတိုင်းကြည့်လို့ရှိရင်တော့ဘာမှမရှိဘူးလို့ထင်စရာရှိတယ်ဒါပေမဲ့အဲ့ဒါကိုလက်ကလေးနဲ့တတ်ကြည့်လိုက်တခါတခါတည်းပါလဲဖုံလေးတွေမတွေ့ရဘူးလားတွေ့ရတယ်ဒီသေးချာနုနုကလေးနဲ့တတ်ကြည့်လိုက်မှမှန်ရဲ့အပေါ်မှာဖုံလေးတွေကတ်ထောက်တွေ့ရတာဒါပေမဲ့ဦးဇင်းတို့တာမကြည့်လို့တော့မှန်ကြီးနေတာပဲဆိုတော့ကြီးနေတဲ့မှန်ပေါ်မှာကတ်တဲ့ဖုံကသေးလွန်အားကြီးတော့ဦးဇင်းတို့မမြင်ဘူးဒါပေမဲ့ တခုခုနုနုလေးနဲ့စိတ်ကိုဖြူနုနုလေးနဲ့တတ်ကြည့်လိုက်တော့ရှိနေတယ်အဲ့ဒါမျိုးပဲဒါတော့ဒီလိုပဲသေးသေးကလေးနဲ့သူ့တဲ့အော်ဒီနုညံ့နေရာလေးကိုရောက်အောင်တုံနိုင်တဲ့နော်လက်ကလေးနေပဲဖြစ်ဖြစ်စက်ကလေးနေပဲဖြစ်ဖြစ်တုတ်ကြည့်တော့ပါတယ်လို့ပဲသူ့တဲ့မြင့်တဲ့ညံထက်တဲ့ညံနဲ့ကြည့်လိုက်တော့မာနကလေးရှိနေသေးတယ်ဒါတော့သူတို့သိလို့သိတယ်လို့ပြောတာသူတို့နားလဲလဲလို့နားလဲလဲလို့ပြောတာသူတို့တကယ်မြင့်သွားလို့မြင့်တဲ့အတိုင်းမြတ်တဲ့မြတ်သွားလို့မြတ်တဲ့အတိုင်းပြောတာ ဆိုတော့အဲ့ဒီအတန်မားကိုမှအခုနပြောတဲ့နုနုညံ့ညံ့မာနာကလေးတွေပါနေသေးတဲ့အတွက်ကြောင့်မလို့တို့မှမန်တန်ကလေးရှိသေးတယ်တဲ့ဒါကြောင့်အဲ့ဒီလိုမန်မျိုးကိုကိုကိုရှိတော့ရှိတဲ့အတိုင်းဖြစ်တာပဲမရှိတာတော့မဟုတ်အဲမရှိတဲ့အကိုဖြစ်တာမဟုတ်ဘူးနော်ရှိတာကိုရှိတဲ့အတိုင်းဖြစ်တဲ့မာနမျိုးဖြစ်လို့ယာထာဝမန်နဲ့ဆိုကြည့်ပါဦးအေးအဲ့ဒါလေးတွေတော့နားလည်ပြီစီနော်ယာထာဝမန်နဲ့အတ္တမိမာနဆိုအတူတူပဲအဲ့ဒါလည်းမှတ်တာ အာသမိမာနဆိုတာရှိတာကိုရှိတဲ့အတိုင်းရှိတဲ့အတိုင်းတိတာကိုတိတဲ့အတိုင်းဖြစ်လာတဲ့စိတ်ထဲကဖြစ်ပေါ်မှုလေးပါနော်သို့တော်လည်းပဲဦးဇင်းတို့အနေနဲ့မမြင်ရပါပဲအဲ့ဒီရတကယ်ရန်တာကြီးတွေကနေကြည့်လိုက်တဲ့အခါမှာဒါဟာအော်မန်လေးပါလားဆိုတာနော်သိနိုင်တယ်ဒါတော့သူ့မှာရှိတာကိုရှိတဲ့အတိုင်းဖြစ်တဲ့မန်ဖြစ်လို့သူ့ကိုယာထာဝမန်လို့ခေါ်တယ်ထိုယာထာဝမန်ကိုအထက်မဲ့၃ပါးဖြစ်တာအဆင့်လိုက်တဲ့ခိုင်အဆင့်လိုက်ဆိုတာဟာသောတာပတ္တိမဉ္ဇဏ်မှာဖြစ်လို့ကြံခဲ့တဲ့ဟာကိုသဂရကံရောက်ရင်ကုံသလားဆိုတော့ မကုံသေးဘူးနော်မကုံသေးတော့တဂရကညံဇွမ်းရှိသလောက်ပဲတယ်ကုံသလားဆိုတော့မကုံသေးဘူးအနာခံရောက်ပဲအောင်ဘဲကြမကုံရဟန္တာကြမှာတခါတည်းတိကနေပြောင်းကနေအကုန်ရှင်းသွားတာဘာမှမမကြံတော့ဒါတော့အထက်ကိုရောက်လေလေနော်ဘာခေါ်မလဲဆိုတော့ဓာသွားထက်ဖို့ပို့လို့လေလေပဲညံသွားထက်ဖို့ပို့လို့လေလေပဲအဲ့တော့အခုကြီးအထက်ကိုအဆင့်ဆင့်ပဲတယ်ဆိုတာဟာမန်ဟာ အရိယာမဲ့နောက်ဆုံးမဲ့ကြမှာပြောင်းသွားတာအထက်ကိုရောက်တော့လဲရှိသေးတာပဲအနာဂါမိမဲ့ထိရှိတယ်ရန်တာကြမှာကုံသွားတာဒါကြောင့်ထိုယာထာဝမန်ကိုအထက်မဲ့၃ပါးဖြစ်တာအစင်းစင်ပဲနေဤတဲ့မဟုတ်မမှန်သည့်အပေါ်ဖြစ်သောအယာထာဝမန်ကိုကသောတာပတ္တိမဲ့ဖြင့်ပယ်ပြီးဖြစ်ဒါကတော့အကျဉ်းစားကြီးအပယ်ကိုပို့နိုင်လောက်တဲ့မာနအကျဉ်းကြီးသူဖြစ်ကိုဖြစ်ပုရိသင်ဘဝဖြစ်တဲ့မန်ကျမ်းကြီးကတော့သောတာပတ္တိမဲ့ကိုကြားလိုက်တဲ့ချိန်ကတည်းလို့တပ်ပစ်ခဲ့ပြီးပြီသူကမပေါ်တော့ဘူး ဒါတော့မြတ်စွာဘုရားသည်ပင်စဝိကေ၅ဥတို့၌ထိုအတ္တမိမာနဇွဲကိုပယ်ရန်ဘာကိုဟောလဲအနတ္တလက္ခဏာတုတ်ကိုဟောတယ်။ခိုင်ဒါတော့အနတ္တလက္ခဏာတုတ်ဟောခြင်းအကြောင်းဒီမှာမှလာတွေ့တာ။ကောင်းပြီတခါအောက်ကအတ္တဇွဲပုံ နှမျိုးဆိုတာလေးကိုဖတ်ကြည့်ပါအောင်အတ္တဇွဲတဲ့ပုံ အသက်ရှင်နေတော့ တကို အမျိုးမျိုးထင်မှတ်တယ်ဘလို့တည်တယ်လဲလူတွေရဲ့စက်ကူးဟာဖြစ်ချင်တဲ့ပုံစံပေါ့နော်ဒီလိုလေးရှိလိမ့်မယ်ဒီလိုလေးဖြစ်လိမ့်မယ်ဆိုအဲစက်ကူးတွေနဲ့စက်ကူးတွေနဲ့ तू ကအတ္တတွေကိုဖန်တီးတယ်အတ္တမျိုးစုံပဲလူမျိုးကွဲသလိုဘာသာကွဲသလိုအတ္တကိုလည်းသူတို့စိတ်ကြိုက်ဖန်တီးပြီးတော့ရှိနေတဲ့အကြောင်းတည်နေတဲ့အကြောင်းယူဆကြတာပဲအဲ့တော့အကြံပြင်းကတော့အဲ့ဒါအလုံးတူရတူရပေါင်းလိုက်မယ်ဆိုနှစ်မျိုးပဲရှိတယ်တစ်ခုကတတ္တဒိဋ္ဌိတစ်ခုကဥစ္စေတဒိဋ္ဌိ နော်ဒီနှစ်ခုပဲရှိတယ်နောက်ဆုံးတော့နော်ဘဝသေပြီးပြတ်တာနဲ့သေပြီးဆက်သွားတာဒါပဲဒါတော့ကောင်းပြီပထမတူတာကအသက်ရှင်နေတဲ့အတ္တကောင်ကဟောဒီခန္ဓာကိုယ်ထဲမှာရှိတယ်ဆိုတော့တတ္တဝါအများကယုံကြည်တာကြတော့တူတယ်အေးဘယ်မှာကွဲသွားတယ်လဲဆိုရင်တချို့ကကြတော့မသေးခင်တော့ဟောဒီခန္ဓာကိုယ်မှာနေတယ်လူသေးတဲ့အချိန်ကျတော့ဟောဒီခန္ဓာကိုယ်ထဲကနေပြီးတော့စောစောအသက်ရှင်နေအတ္တတခါတည်းအပြီးသူလည်းပါသွားတယ် နောက်ထပ်ဘဝစစ်သေးလားဆိုတော့မစစ်တော့ဘူးဒါတော့ तू ကတော့တေးပြီးတေးပြီးရင်ပြီးပြီးပြတ်ပြီးဆိုတော့ဥစ္စေတာဒိဋ္ဌိတေးပြီးရင်အပေါ်ခန္ဓာကိုယ်ဘဝဒီတတ္တဝါလည်းသေးအတွင်းထဲကအတ္တလည်းသေးပြီးသွားပြီမရှိတော့ဘူးအဲ့ဒါလိုယူတဲ့အမျိုးအစားကတစ်ခုဘာသာကတစ်ခုအတွေးခေါ်တစ်ခု နောက်တစ်ခုကတော့မသေးခင်လည်းပဲခန္ဓာကိုယ်မှာနေတယ်အဲမသေးခင်တော့ခန္ဓာကိုယ်မှာနေတယ်သေပြီးတဲ့ခါကျတော့ခန္ဓာဘဝအတ္တတစ်ခုကိုပြောင်းသွားတယ်ဆိုတော့ခန္ဓာကနှစ်လွှာရှိမယ်သူက အခုလက်ရှိမြင်ရတာကခန္ဓာကြမ်းကြီးရတခုဟောဒီခန္ဓာကိုယ်ထဲမှာတနေရရမှာကိန်းပြီးတော့နေတယ်ဒီခန္ဓာကိုယ်ကြီးကအိုးလို့သေသွားပြီဆိုတဲ့ခါကျတော့ तू ကထွက်သွားတယ်ထွက်သွားတဲ့အတ္တမသေးဘူးမသေးတာမှ तू ကိုယ်တိုင်မသေးသလိုဒီပြင်လူကလာတတ်ရင်လည်းသေရုံထုံးတာမရှိဘူးလေကိုမကျင်တဲ့လို့ဓာတ်နဲ့ကိုယ်လေကြီးပြတ်ထွက်သွားတယ်ဆိုရှိလားအဲမရှိဘူးအဲ့ဒါလိုပဲမရှိဘူးအဲ့ဒါမျိုးယူဆတာလားဒါတော့အဲ့ဒီအတ္တကလေးကိုသေရုံထုံးတာမရှိဘူးဆိုတာက ။ तू က तू ကိုယ်တိုင်မသေးသလိုသူများကလာတတ်လို့လည်းမသေးဘူး။ဒါတော့သေပြီးသေလို့ရှိရင်ခန္ဓာကိုယ်အဟောင်းကိုစွန့်ပြီးတော့အသက်ကိုသွား။အဲ့ဒီမှာတစ်ခါပြန်ဝင်စားပြီးတော့တစ်ခါသွားတာ။အဲ့ဒါကြောင့်မလို့ဦးဇုံတို့ဗုဒ္ဓဘာသာမှာတခုတတိထားမှာ reincarnation ဆိုတဲ့စကားလုံးကိုမသုံးပါနဲ့အင်္ဂလိပ်လိုဗုဒ္ဓဘာသာက rebirth လို့သုံးတယ်နော် reincarnation လို့သုံးမယ်ဆိုလို့ရှိရင်ဒီဘဝကမတည်သေးတဲ့အဲ မသေးခင်အခုတည်နေတဲ့အတ္တဒီနောက်တစ်ဘဝတစ်ခုကိုဝင်စားတယ်ဆိုလို့ရှိရင်ခန္ဓာအကျဉ်းကြီးကြံအတွင်းထဲကအနုလေးကဟိုဘက်ကိုသွားအဲ့ဒီလိုအယူနဲ့သွားတူတတ်တယ်အဲ့ဒါ reincarnation ပဲ reincarnate လို့တော့ဟိုဘက်မှာသွားပြန်ဝင်တာလေဒါတော့ဦးဇင်းတို့ဒီအာဒီသူတို့တိဗေတန်ဗုဒ္ဓဘာသာမှာအဲ့ဒါမျိုးတွေသူတို့ယူတယ်မင်းတို့သူတို့စာတွေဖတ်ကြည့်သူတို့သုံးတယ်အဲ့ဒီစကလုံးတွေဒါတော့ဦးဇင်းတို့အဲ့ဒီစကလုံးကိုမကြိုက်ဘူး နော်ဦးဇင်းတော့သူတို့အဲ့လိုပြောသုံးခဲ့မယ်ပြောမယ်ဆိုရင်ဖြူရတော့အဲ့ဒါပဲထည့်ပြောတာပဲဟာတို့တော့အဲ့ဒါမသုံးဘူးလို့ reincarnate လို့မသုံးဘူးတို့တော့ rebirth ပဲသုံးတယ်ဦးဇင်းတို့ဆရာတော်လည်းပြောတယ်မင်းတို့စာရီဖတ်ရင်တတိထဖတ်နော်အဲ့တော့သူတို့ဖတ်တတ်တယ်သူတို့ရေးတဲ့အတိုင်းအကုန်သွားမသုံးနဲ့အဲ့ဒါရေးတဲ့အတိုင်းသွားသုံးရင်သူတို့သူတို့ရေးတဲ့အတိုင်းလိုက်သုံးရင်သူတို့ထင်ထားတဲ့အဓိပ္ပာယ်မှန်တယ်လို့ယူဆသွားလိမ့်မယ်တဲ့အဲကြောင့်မလို့ဒီဒီဟာမျိုးကြတတိထားသုံး rebirth လို့သုံး reincarnation လို့မသုံးနဲ့သုံးရင်သူတို့ထင်ထားတာဟောဗုဒ္ဓဘာသာမှာ reincarnation ရှိတယ်အတ္တရှိတယ်ဆိုတာ ਨੇ တူသွားလိမ့်မယ်သူတို့ထင်တဲ့ရေးစကလုံးတွေသူတို့ရေးတယ်ရေးတဲ့အတိုင်းကိုကမှန်တယ်ထင်ပြီးသုံးရင်သူတို့ဟာကိုကလိုက်သုံးတာဖြစ်တဲ့အတွက်သူတို့ idea မှန်တယ်လို့ယူဆသွားလိမ့်မယ်တဲ့ဒါကြောင့်ကိုယ့်ဘာသာကိုတေချာဆန်းစစ်ပြီးသုံးအဲ့စကလုံးတွေကိုကျန်တာမှတာပြင်လို့ရတယ်ဆိုပြီးအဲ့ဒါလိုပြောတယ်ဒါမှန်တာပဲအခုကြည့်ဒါတော့ तू ကအဲ့ဒီခုနကအတွင်းထဲမှာရှိနေတဲ့အတကောင်ကမသေးဘဲနဲ့နောက်တစ်ပွားတစ်ပွားတစ်ပွားစစ်တိုက်စစ်တိုက်စစ်တိုက်သွားမယ်အဲ့ဒါလိုသွားနေတဲ့ဟာလေးရှိတယ်ဆိုရင် तू ကဘာလဲဘာဒိဋ္ဌိဖြစ်ပြီလဲ သတ္တဒိဋ္ဌိမပြတ်ဖဲနဲ့စက်တိုက်သွားနေတာအဲ့ဒါလိုမျိုးဖြစ်တတ်တယ်ဒါကြောင့်အဲ့ဒါလိုမျိုးယူတဲ့ပုဂ္ဂိုလ်ကတော့ခုနပြောပြီးခန္ဓာဟာသူကနှစ်လွှာရှိတယ်အကျဉ်းစားခန္ဓာကိုယ်ကြီးနဲ့အတွင်းထဲမှာတီးနေတဲ့အတ္တဆိုတဲ့အနုစားခန္ဓာကိုယ်အဲအတ္တကောင်လေးတစ်ခုရှိမယ်အတွင်းကရှိနေတဲ့ခန္ဓာရင်အတွင်းမှာရှိနေတဲ့ဟာကတော့တေကြီးပစ္စည်းရုပ်ထုံးစာမရှိဘူးဆိုပြီးတော့ယူဆတာဒါကြောင့်အတ္တဆွဲပုံနှစ်မျိုးရှိတယ်နော်မသေးခင်ခန္ဓာကိုယ်မှာနေပြီးသေးရင်တခါတည်းပြတ်ထွက်သွားတာကတစ်ခု မသေးခင်ခန္ဓာကိုယ်မှာနေသေပြီးတဲ့ခါကျနောက်ထပ်ဘဝအသစ်တစ်ခုကိုကူးသွားတာကတစ်ခုလို့နှမျိုးဆွဲတယ်ကျန်တာတွေဘလောက်ပဲအများများတူရပေါင်းရင်အဲ့ဒီနှစ်ခုပဲနော်အဲနှစ်ခုပဲရှိတယ်ကောင်းပြီနောက်တစ်ခုကတော့မဖတ်ပါနဲ့တော့နော်ဦးဇင်းမဲ့ဒီတိုင်းရှင်းပြမယ်အတ္တဆွဲပုံကိုမသိလျက်အနတ္တကိုလည်းမသိနိုင်နဲ့ဒါလည်းဖတ်ကြည့်ပါဦးနဲ့နည်းနည်းသိတာကောင်းပါနော်တော့ကြအိမ်ကျရင်ဖတ်ချင်မှဖတ်ပြမှာဒါကြောင့်မလို့တေချာဖတ်ခိုင်းတာကဲဖတ်ကြည့်ပါဦးအချွတ်လူများ Ahem. ကျေးဇူးရှင်မာစီဆရာတော်ဘုရားကြီးကဒီအနတ္တနဲ့ပတ်သက်ပြီးလူတွေက ပြောကြဆိုကြရေးကြသားကြတဲ့ထဲမှာဒီမှားရွေးနေတာကြီးကိုသူရဲ့အနတ္တလက္ခဏာတုတ်တရားတော်ကြီးမှာထည့်ထားတယ်ဒါဘုဒ္ဓတာဖြစ်เสียကောင်းလို့ဥစဉ်ထည့်ပေးထားတာဒါတုတ်တန်တဲ့ဒီမှာဒီအနတ္တလက္ခဏာတုတ်တန်တွေမှာဖွင့်ဆိုခြင်းမှာမပါဘူးနော်ဥစဉ်ပေးတဲ့နှုတ်တွေကဇတော်ကြီးတွေရဲ့ဒီချမ်းကန်ထဲမှာရှိတာတွေရောမှားတတ်တဲ့အယူဆတွေအဲ့ဒီခေတ်အဲ့ဒီခါပေါ့နော်တခါတလေကြတော့လည်းငုတ်သွားတယ် တခါတည်းတိကြလို့လဲနှစ်ရှည်လာမြတ်ဒီတိုင်းစစ်တဲ့ကြီးတည်နေတယ်မှားရတဲ့အရာလေးတွေကိုသူကထောက်ထောက်ပြပြီးတော့ပေးလို့ဦးဇင်းတို့သင်္นานနဲ့မှာထည့်ပေးထားတာဒါတော့ဒီနေရာမှာလူတွေကအတ္တဇွဲပုံကဘယ်လိုလဲဆိုတာမသိတဲ့အခါကျတော့အနတ္တကိုသိဖို့လည်းခက်တယ်ဆိုတာကိုဇရုကြီးကပြောထားတယ်တချို့လူကပြောတာဘာလဲဆိုလို့ရှိရင်ပုံသဏ္ဍာန်ပညာထင်နေရင် အတ္တဇွဲရှိတယ်လို့ပြောကြတယ် ဒါတော့ဘယ်လိုလဲဆိုရင်တစ်ပင်ကိုတစ်ပင်အတိုင်းပုံသဏ္ဍာန်ထင်တယ်အိမ်ကိုအိမ်အတိုင်းကျောင်းကိုကျောင်းတိုင်းထင်လို့ရှိရင်ပုံသဏ္ဍာန်ပညာကြီးထင်နေသေးတာဖြစ်တဲ့အတွက်ကြောင့်မလို့ဒါအတ္တဆွဲရှိသေးတယ်လို့ပြောကြတယ်အဲ့တော့ဒီနေရာမှာဆိုလိုကြီးပြောတာကဒီပုံသဏ္ဍာန်ပညာထင်ယုံနဲ့အဲသူတို့ဘက်ကပြောတာကတော့ဒီလိုလေဤသို့တိနေလျင်အတ္တဆွဲဟုပြောကြပြီတဲ့ပုံသဏ္ဍာန်ပညာများပျောက်ပြီးပရမသဘောတရားများထင်မြင်မှအနတ္တကို သိတယ်လို့ပြောကြတယ်ပုံသဏ္ဍာန်ပညာပြောက်အနတ္တပုံသဏ္ဍာန်ပညာပြောက်ပြီးသဘောတရားတက်တက်ထင်မှအနတ္တလို့သူတို့ကယူဆတယ်တဲ့အဲ့ဒါဟာအနတ္တကိုယူဆဖို့မှားနေတယ်လို့ဆရာကြီးကပြောပြတာအမှန်ပါတဲ့ပြောချင်တာကတော့ပုံသဏ္ဍာန်ပညာထေုံမြဖြင့်အတ္တဇွဲမဟုတ်ပုံသဏ္ဍာန်ပြောက်ယုံဖြင့်လဲအနတ္တမြင်တာမဟုတ်သေးဘူးတဲ့ဒါလေးသတိထားနော်ပုံသဏ္ဍာန်ပညာတစ်ခုကိုเจ้าကိုเจ้าတိုင်းအင်ကိုအိမ်တိုင်းတစ်ပင်ကိုတစ်ပင်တိုင်းစိတ်ကစွဲမိလို့ အတ္တဆွဲမဟုတ်ဘူးပုံသဏ္ဍာန်ပညာကိုဆွဲတာဖြစ်တဲ့အတွက်ပညာဆွဲပဲရှိသေးတယ်ပုံသဏ္ဍာန်ပညာဆွဲပဲရှိသေးတယ်ဒါတော့ဘာကိုဆွဲမှဖြစ်တယ်လဲဆိုရင်အသက်ရှိတဲ့လူတွေနတ်တွေတိရစ္ဆာန်တွေကိုဆွဲမှာဘာဖြစ်လဲလဲဆိုစောစောလေးတုန်းကပြောတဲ့ပြည်စီတဲ့ non living thing မှာအသက်မရှိတဲ့ဟာတွေဒီစာဟုတ်ဆိုအသက်မှမရှိပဲအသက်မရှိတဲ့အရာမှာဘလို့လုပ်ပြီးတော့လူတွေတတ္တဝါတွေဆွဲထားတဲ့အတ္တကဘလို့လုပ်ဝယ်မလဲ အတ္တကခန္ဓာဘယ်နှပါးမှာခန္ဓာ၅ပါးအသက်ရှင်နေတာဒီမှာနေတာတက်ပင်တွေမှာရှိတာမဟုတ်ဘူးအစာအုပ်တွေမှာမရှိဘူးဒါတော့အသက်ပင်တို့အစာအုပ်တို့အိမ်တို့ဆိုတာကဒီပုံသဏ္ဍာန်ကိုစွဲတဲ့ပုံသဏ္ဍာန်ဒီတန်တန်ပညာစွဲဒါတော့တတ္တဝါဆိုတာဟာအသက်ရှင်နေတဲ့ဟာဒီမှာစွဲတာအဲဒီခါကျတော့လူတွေ၊နတ်တွေ၊တိရစ္ဆာန်တွေ၊မြမာတွေအကုန်လုံးအဲ့ဒါကြတော့ဆိုင်တယ်ဆိုတော့ အဲ့ဒီလိုမျိုးအသက်ရှင်နေတဲ့ပုံကိုယ်တွေမှာရှင်သန်နေတာဟာအတွင်းထဲကခုနကပြောတဲ့အတ္တဆိုတဲ့အကောင်ဇီဝဆိုတဲ့အကောင်လိပ်ပြဆိုတဲ့အကောင်ဘယ်လိုပဲခေါ်ခေါ်ပုံသဏ္ဍာန်ဘယ်လိုပဲခေါ်ခေါ်ဒီထက်မှအဲ့ဒီလိုမျိုးရှင်သန်နေတဲ့အကောင်တစ်ခုကြောင့်ရှင်တယ်လို့မိမိကိုယ်ကိုယူဆရင်လည်းအဲ့ဒါအတ္တပဲသူတစ်ပါးတွေလည်းဒီကြောင့်မလို့ရှင်တယ်လို့ယူဆရင်လည်းအဲ့ဒါအတ္တပဲအဲ့ဒါအတ္တပဲဒါတော့ဦးဇင်းတို့ဟာအနတ္တကိုဒီလောက်ပြောဒီလောက်ဟောဒီလောက်နာဒီလောက်လေ့လာကျင့်မိပဲလည်းပဲစကားပြောရင်တော့ ဘုံကနဲ့ကြောရက်လိုက်တော့အဲ့ဒီအနတ္တမထွက်ဘူးအတ္တပဲထွက်တယ်ဟမ်ဟာငါလက်ပြလေးစင်သွားပြီညာပြောဘူးလားလို့ဆိုတော့ကအဲ့ဒီလက်ပြဘယ်ဟာကိုရည်ညွှန်းလဲအသက်ရှင်နေရလေပြောတာဇီဝပြောတာမှာနော်ဟာကလေးတွေလက်ပြစင်လေးမှမလုံးနဲ့မလုံးနဲ့ကဲအဲ့ဒါစဉ်းစားကြည့်လေ ကိုကအဲ့ဒီအသုံးနှုံးတွေမှာကိုမှအဲ့ဒီဟာလေးရှိတယ်လို့ထင်တာဒီကလေးတယောက်အသက်ရှင်နေဆိုတာဟာအခုနကဇီဝဆိုတဲ့အကောင်ကလေးဇီဝကောင်ကလေးအတ္တကောင်ကလေးကြောင့် तू ရှင်းနေတာဒါကြောင့်မလို့ तू ကလက်ပြလွန်သွားပြီဆိုလို့ရှိရင်အဲ့ဒီလက်ပြအတ္တနဲ့အထိပ္ပယ်အတူတူပဲအဲ့ဒါလေးလွန်သွားရင်သေပြီလို့ပြောတာနော်ဒါတော့ဦးဇင်းတို့တွေကအတွင်းထဲမှာအခန်းဟာအတ္တရှိမရှိသိချင်ကြောတာရိုက်ကြည့်လိုက်ဘုံကနေစားမလက်ပြလွန်တော့မပါညာနဲ့ပုလိပ်ပွားပါဖြစ်တယ်ညာဖြစ်တယ်တော့တော့ဆိုပြောပါသေးတယ်တခါတည်း ငါလိုက်ပြန်လွန့်သွားပြီဆိုပြီးတော့ဒါတတ္တဝါတွေကအခုစဉ်းစားကြည့်တော့ကိုလိတ်လာထားတာကျင့်ထားတဲ့ပြောတဲ့တရားတွေလည်းနားလိုက်တာလည်းတခါတည်းတိတ်ကိုတောင်ပေါက်မတတ်ပဲနာတာဒါပေမဲ့တကယ်ရောင်ပြီခဲ့ဆိုလို့ရှိရင်အနတ္တရောင်လားအတ္တရောင်လားရောဆိုပြီးအတ္တရောင်နဲ့အနတ္တမစွဲသေးဘူးစိတ်ထဲမှာမစွဲနေဘူးနော်အနိစ္စဒုက္ခအနတ္တရောင်တာခါရှားရှားပါနော်အဲ့ဒါကြောင့်မလို့အဲ့ဒီလိုမျိုးအစွဲရှိရင်တော့ဟုတ်တယ်အဲ့ဒါအတ္တဇွဲလို့ခေါ်တာ သို့တော့အိမ်တို့ကျောင်းတို့တစ်ပင်တို့ကိုပုံသဏ္ဍာန်တိုင်းဆွဲရင်အဲ့ဒါအဲ့ဒါဆွဲမဟုတ်ဘူးပညာကိုဆွဲတဲ့အဆွဲမျိုးဒါကြောင့်အတ္တကိုမှမသိရင်အနတ္တကိုလည်းမသိနိုင်ဘူးလို့အဲ့ဒါကြောင့်ပြောတာမရှိရမယ့်နေရာတွေကြတော့အတ္တရှိတယ်ထင်ရှိတဲ့နေရာတွေကြတော့မရှိဘူးထင်အဲ့လိုတွေဖြစ်တတ်တယ်ဒါကြောင့်မလို့မိမိတို့မှာဒီအတ္တကိုသိဖို့အတွက်ဘလို့ဟာကိုယူဆတာလဲလို့သိဖို့အရေးကြီးတယ်ကောင်းပြီဒါကြောင့်အခုပြောနေတာဒီ ဒီရုပ်နဲ့ပတ်သက်ပြီးတော့ရူပမေကွေအနတ္တဆိုတဲ့စကားလုံးနဲ့လာတာဖြစ်တဲ့အတွက်ကြောင့်အောက်ကစာလေးကဘာထပ်ပြောလဲဆိုအရူပဘုံမှာမြမာများသည်ရုပ်မရှိပုံသဏ္ဍာန်ပညာအနေအပြင်ကမထင်ပေသူတို့ကရုပ်မှမရှိတဲ့အခါကျအရူပဘုံမှာမြမာတွေရုပ်ရှိရလားမရှိတဲ့အတွက်သူတို့ကနန္တရားတက်တက်နဲ့အသက်ရှင်နေတာဖြစ်တဲ့အတွက်သူတို့ရုပ်ကိုဆွဲတဲ့ဟာရှိပါအောင်မလားမရှိဘူးနော်ဒါတော့မြတ်စွာဘုရားဟောတဲ့အခါမှာရူပံဘိက္ခုအနတ္တရုပ်သည်အတ္တမဟုတ်ဘူးအနတ္တဟိဆိုလို့ရှိရင်အရူပမြမာတွေနဲ့ မဆိုင်တယ်လို့ဖြစ်မနေဘူးလားဟုတ်တယ်လေသူတို့ဘာဆိုင်လို့သူတို့မှယုံမှမရှိတာသူတို့ကနန္တရားနေနေတာပဲဒါတော့ကောင်းပြီယုတ်တော့မရှိဘူးနံကတော့ရှိမနေဘူးလားရှိနေတယ်လေဒါတော့သူတို့မှယုတ်ပေါ်မှာဆွဲတဲ့အတ္တဇွဲမရှိတော့လဲပုထုဇဉ်မြမာတွေဖြစ်ခဲ့လို့ရှိရင်ဟောဒီနံကြောင့်ရှင်နေတဲ့ရှင်တန်နေရမှုလေးဒီပင်လည်းအစွဲကရှိတယ်ဆိုတာဖြစ်လာရှိနိုင်သေးတယ်ရှိလဲရှိတယ်လေ ရှိတဲ့အတွက်ကြောင့်မလို့အဲ့ဒီလိုမိမိရှင်သန်နေရတဲ့သူ့ရဲ့အခုလက်ရှိနန္တရားနဲ့ရှင်သန်နေရတဲ့ထဲမှာအတ္တကောင်ရှိတယ်ဆိုတဲ့အတ္တဒိဋ္ဌိမျိုးကောင်ဖြစ်နိုင်တယ်တဲ့နော်ဒါတော့ဒီညာလေးတွေမှာကနည်းနည်းသတိထားစရာလေးတွေပေါ့လေဦးဇင်းတို့30တပုံမှာပြောမယ်ဆိုရင်အရုပဘုံကလွင့်ဉာဏ်တာတွေကရုပ်ရှိတယ်ဒါတော့မြတ်စွာဘုရားဟောတဲ့ရုပ်ဒီအနတ္တတရားပါလို့ပြောတဲ့အခါမှာဒီတရားရဲ့ဒီအချက်နဲ့အရုပဘုံကပြမာတွေနဲ့ကြတော့မကိုက်သလိုဖြစ်နေတယ်ဒါတော့ရုပ်မရှိတဲ့အတွက်အတ္တဇွဲမရှိဘူးလို့မထင်နဲ့လို့ပြောတာ သူတို့လည်းပဲသူတို့မှာအသက်ရှင်နေတဲ့အတ္တကောင်ဆွဲလေးဆိုတာပုရိသေပြမာတွေမှာရှိတာပဲတဲ့ဒါကိုဆိုလိုတယ်နော်ကောင်းပြီဒါတော့အဲ့ဒီအတ္တနဲ့ပတ်သက်လို့မြတ်စွာဘုရားမပွင့်ခင်ကရောပွင့်တုံးရောအခုရောနောင်ရောဒါအများနဲ့ပြဿနာတွေဖြစ်နေမှာဒါတော့မြတ်စွာဘုရားရှိတဲ့အချိန်တုန်းကဒီအတ္တကိုရှိတယ်ဘလို့အသက်ရှင်တယ်လဲဘာလဲညာလဲဆိုတာကိုသိကြလို့ကြံကြံဖမ်းဖမ်းသူတေသနာလုပ်တဲ့မြို့သားမင်းကြီးတယောက်ကြောင်းအဲ့ဒါလေးဦးဇင်းနည်းနည်းပြောပြမယ်ဖတ်မနေနေတော့เนาะဒါကတော့အားလုံးတော်တော်များများသိပြီးပြီပါရတိတုတ်တယ် ဘုရားတို့မာဝကပါဠိတော်မှာဘာယတိတုတ်တန်ဆိုတာရှိတယ်အဲ့ဒီမြို့သားမင်းကြီးကသူကကြံကြံဖန်ဖန်သူတေသနာလုပ်တာနော်တော်တော်ကြီးအတ္တကိုသူ research လုပ်တဲ့သဘောရှိတယ်ဒါတော့ तू ကဒီနေ့မှာရှင်ကုမာရကတ္တပမထေရနဲ့သူ့မြို့ရောက်လာလို့ तू तू ကအတ္တကိုယုံကြည်ဒီဗုဒ္ဓဘာသာမဟုတ်ဘူးဒါတော့ဗုဒ္ဓဘာသာမဟုတ်တဲ့အတွက်ကြောင့်မလို့ဒီဒီ အေးကြွရောက်လာတဲ့ရှကုမာရကတ္တပကအမတန်အပြောကောင်းတာအပြောကောင်းတဲ့နေရာမှာလေအေဒီတဲ့ဘွယ်တူရတယ်နော်တရားတပုတ်ကိုပြောတဲ့အခါမှာဥပမာဥပမေရတဲ့နဲ့တခါတဲ့ဝေဝေဆာသာနှိုင်းရှင်ပြီးတော့နားထောင်သူကိုနားမလဲမချင်းခေါ်သွားတာအဲ့ဒီနေရာမှာသူအေဒီတဲ့ဘွယ်တူရတာဒါတော့ဒီကိုတော့ဟာတော်တော်အပြောအဟောကောင်းတယ်ဆိုတာနဲ့သူကလည်းပဲအမတန်ညံကြီးတဲ့သူမိလင်တာမင်းကြီးလိုပဲအဲ့ဒါကြောင့်သူ့ကိုတခါတဲ့အဲ့ဒီမှာအကြီးအကျယ်ဟောဘာခေါ်မလဲ attack လုပ်တဲ့သဘောပြောခြင်းပြောနော် နောက်ဆုံးကြတော့သူကတရားရသွားပါတယ်သို့တော့သူ့ရဲ့တင်လာတဲ့စောရကတက်လာမှုအကွက်တွေဟာတော်တော်ကိုမှခက်ခဲတယ်သူကသူ့တေသနာလုပ်ပြီးမှ research လုပ်ပြီးမှပြောတာဘာမှသူများပြောလို့စာဖတ်လို့ပြောတာမဟုတ်ဘူးအဲ့ဒါနှစ်ကွက်သုံးကွက်လောက်သူပြောပြမယ်နော်သူကဘာလဲဆိုတာလူတွေရဲ့ခန္ဓာကိုယ်မှာအတ္တရှိတယ်အတ္တကြောင့်အသက်ရှင်နေတယ်ဆိုတော့သိတဲ့အခါကျတော့ကျိုးမိန်ကြတဲ့လူတယောက်ကိုသူက စင်အိုးတဲ့ကိုထက်ထက်ကအလုံးပိတ်ပိတ်ပြီးတော့မှအဲ့ဒီစင်အိုးတဲ့ထည့်ပြီးမေးဖုတ်တာစဉ်းစားကြည့်စမ်းတင်မဲ့လူတင်မဲ့လူဆိုတော့မထူးဘူးလေဒါတော့ तू စမ်းကျင်တဲ့ဟာလေးကိုသူတေသနာအတ္တသူတေသနာရှာတာသူတေသနာလောက်တာနော်ဒါတော့ဒီနှစ်ခေတ်လဲဒီနှစ်ခေတ်လောက်တာမဆမ်းဘူးဒီနှစ်ခေတ်မှာလည်းပဲဆေးကုမ္ပဏီကြီးတွေချမ်းသာတဲ့နိုင်ငံတွေကဆင်းရဲတဲ့နိုင်ငံတွေသွားပြီးငါတို့ဆေးကူပေးမယ်ဟေးနော်ငါတို့ဒါတွေကူညီပေးမယ်ဆိုပြီးတော့မှ နော်20%လောက်ကစမ်းတဲ့ဆေးတွေထိုးတာဟုတ်တယ်မဟုတ်လားသူတို့ tax fee လေစမ်းသက်ကွင်းကြီးဒါတော့80ရာခိုင်နှုန်းကအကောင်းလေဒါတော့20ရာခိုင်နှုန်းကသူတို့ကလောက်တယ်ဘာလို့ဆိုတော့တောထဲတွေမှာဘာဥပဒေမှမရှိတဲ့သူတွေနော်ရောက်နေတဲ့ပုံကိုယ်တွေတေသွားလို့ဘယ်သူကတရားစွဲမှာလဲဘယ်သူမှမစွဲဘူးဒါတော့သူ80ရာခိုင်နှုန်းကတော့အကောင်းဒါပေမဲ့20ရာခိုင်နှုန်းကဆိုဆေးထိုးတာစမ်းဆေးတယ် ဒါတွေတခါတွေသတင်းဌာနတွေကတွေ့ရတယ်အမေရိကန်လည်းလောက်တာပဲဟိုမှာပါလဲဘယ်နိုင်ငံလုံးမှာကာလာတာယောဂတွေစပလစ်ဘိုးတွေစံတော့ကဖြစ်တယ်လေပြီးခဲ့တဲ့နှစ်ပေါင်း30ကျော်လားဟုတ်တယ်မလားလည်းလည်းစင်ထရယ်အမေရိကမှာအဲ့ဒီလိုမျိုးအကြံမဲ့ပါရတိမျိုးစားမင်းသင်မဲ့အတူတူပဲကွာတယ်မထူးဘူးတဲ့အဲ့တော့ငါတို့သူတေသနာလုပ်မယ်ဆိုတော့ဇင်ဝတဲ့ထဲမီးဖုတ်တာဖုတ်ပြီးတော့မှသေလောက်ပြီဆိုကကြမှာအတ္တကတော့သေသေရဲ့လားမသေးဘူးဒါတော့မသေးရင်အသေးကောင်တွေကထွက်လာမှာပါလေအတ္တကောင် အဲ့ဒီအတ္တကောင်ဒါလေးဖွင့်ပြီးတော့မှသွားကြည့်တော့မတွေ့ဘူးတဲ့ကျန်ကျန်ဖန်ဖန်စမ်းတာနော်ဒါတော့သူရှာတာမတူနောက်တစ်ခုတစ်ခါဘာလုပ်တယ်လဲဆိုတော့သူကလူကိုမသေးခင်ကချိန်ကြည့်တာနော်ကတ်တာပေါ်မှာထင်ချိန်ကုန်မှာထက်ချိန်ချိန်ပြီးတဲ့အခါအဲ့ဒီလူကို level ကနေကျိုးနဲ့ပတ်ပြီးတော့မှနော်ကျိုးဆွဲချတတ်တယ်လို့တတ်တာတတ်တဲ့အခါကျဆိုလိုတာကတတ်လိုက်တဲ့အချိန်က level ကအဲ့နေတယ်ဆိုတော့အတ္တကဒီကထွက်လို့မရတော့ဘူးလေထွက်လို့မရတော့ဘူးတော့မျိုးလုံးပြီးမြေဆံမျိုးနဲ့သေးရမှာရှာကြီးတန်းလန်းနေထင်တယ်အဲ့ဒါ သူထင်တာကတော့ဒီမျက်လုံးနားနှာခေါင်းပါးစပ်ပေါက်ကသိတာမြင်တာကြားတာအယတခန္ဓာမရှိဘူးလားဆိုတော့ဒီထက်အတ္တကလေးနဲ့တဆင့်သိနေတယ်ဆိုတဲ့သဘောမျိုးပေါ့ဒီ sense တွေကိုဒါတော့ဒီပေါက်ဒီကမထွက်အောင်သူဒီကနေကြိုပိတ်ထားလိုက်တာနော်အပေါ်တက်ပြီးတော့ထွက်မသွားအောင်လို့ဦးဇုံကပြောတာရှိတယ်မဟုတ်လားတေကန်นี่တော့ပါးစပ်ကလေးပွင့်သွားတယ်ဗာညာနေလေอืมအဲ့ဒါမျိုးတွေ तू ကလည်းဒါပိတ်ထားတယ်မထွက်အောင်လေဘယ်ကျိုးနဲ့ညက် ပြီးတော့မှ तू ကတတ်တာတတ်ပြီးတော့အဲ့ဒါခါကျတော့ तू ကပြီးတော့ချိန်ခွင်ထဲကိုထိုင်ထက်ချိန်ကြည့်တယ်ပြန်ပြီးကားတွေမှာ weight station တွေမှာကားချိန်တယ်လို့ပဲဘယ်လိုလဲဆိုရင်အဝယ်နှုံးကချိန်လိုက်တယ်ဂုံ3တန်ကား3တန်ပေါ့ဟလား6တန် तू ကအပြန်ထွက်လာတော့3တန်ဆိုရင်ကုံကဘယ်နှတန်ဖြစ်ပြီလဲဂုံ3တန်ဒီလိုပဲ तू ကလူက3တန်အတ္တက3တန်ဆိုတာမျိုးချိန်တယ်လားမသိဘူးသေပြီးတဲ့အခါမှာပြန်ထွက်ကြည့်တဲ့အခါသေပြီးရင်အတ္တထွက်မယ်အတ္တထွက်ရင်ခန္ဓာကိုယ်ကပို့ပြီးတော့ပေါ့ရမယ်အခုတော့ မပေါ့တဲ့ပြင်ပို့ပြီးတော့တောင်လေးလာသေးတယ်တဲ့အတ္တမရှိနိုင်ဘူးတဲ့ तू ကဒီကောင်ဟာ तू ကလည်းသူ့ရဲ့ research ကတကယ်ယုတ်တိရှိတာဒါတော့ तू ကဦးဇင်းတို့ယုတ်တယ်မှာလဟုတာဆိုတဲ့ယုတ်တယ်မရှိဘူးလားဝိကာရယုတ်လေဖော့ထားလို့ရတယ်အသက်ရှင်နေတဲ့အချိန်ကမှဟောဒီဝိကာရဆိုတဲ့ယုတ်ကယုတ်အစစ်တော့မဟုတ်ဘူးဒါပေမဲ့ယုတ်ရဲ့သဘာဝသဘောမျိုးရှိလို့ဝိကာရယုတ်မှာလဟုတာဆိုတာရှိတယ်ဖော့ထားလို့ရတယ်လူတွေကဒါကြောင့်မလို့တစ်ခါတလေအသက်ကလေးဖော့ထားရင်လူတွေအောက်ကနေခါနဲ့ကြိုင်မြောက်လိုက်ပေါ့မနေဘူးလားအဲ့ဒီပေါ်တဲ့ခန္ဓာကိုယ်သေတော့သွားချီကြည့် ငါကလေးလိုက်သူကမှပြောမနေနဲ့ဒါတော့လေးတော့အဲ့ဒီရုပ်တရားဖော့ထားလို့ရသေးလားမရတော့သေပြီဆိုမှတော့ဟောမသားကြီးကလေးပြီပေါ့အဲ့ဒါကို तू ကအတ္တထွက်ရင်ပို့ကောင်းပို့ဖို့ကောင်းတယ်အခုတော့မရှိလို့လေးတာတဲ့ तू အတ္တရှာပုံတော့ဖွဲ့ပါတယ်နောက်တစ်ခုကြတော့မတွေ့ဘူးဆိုတော့ဒီအတ္တကသေးသေးမွားမွားအလွာတဲ့များတခါတလွာချင်းကိမ့်မလားဆိုအရေးပါအရေးတူအသားအကျော်အယိုးပြီးတော့မှဟိုးချင်းစီတိအောင်တလွာချင်းတလွာချင်းခွာရှာတာနော် တလွာချင်းခွာရှာတော့လဲဘယ်အလွာမှမမတွေ့ဘူးအဲ့တော့မရှိဘူးတဲ့သူကဒါတော့မရှိတဲ့အတွက်ကြောင့်နောက်ဘဝလည်းမရှိဘူးဆိုပြီးတော့သူကအဲ့ဒီဝါဒနဲ့ခြားတာဥစ္စေရတပါအဲ့ဒီတော့သူအဲ့ဒီအတ္တကောင်ရှာတဲ့သဘောကသူတို့ကအဲ့ဒီခေတ်တုန်းကအဲ့ဒီအသက်ရှင်နေတဲ့အတ္တကောင်ဟာဟောဒီခန္ဓာကိုယ်ထဲမှာတည်နေတယ်ဆိုတော့သူပုံစံမျိုးစုံနဲ့သူတေသနာလုပ်တယ်ဒါမှရှိတဲ့အတွက်မတွေ့ဘူးမတွေ့တဲ့အတွက်ဒီဟာနေပြီးတော့မှနောက်ဘဝကူးတယ်ဆိုတာလည်းမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အတွက်နောက်ဘဝ မရှိဘူးသူအဲ့ဒီနီးနဲ့ဒါတော့ရှင်ပြားတို့ပြောနေတာနောက်ဘဝနောက်ဘဝဆိုတာမယုံပါဘူးတဲ့ဒီပြီးတော့ရှာပြီးပါပြီတဲ့နောက်ဘဝသွားတဲ့အတ္တကောင်မရှိဘူးဒါတော့ရှိနေတယ်လို့လက်ခံတာကခုန reincarnation နဲ့ဒါကြောင့်အဲ့ဒီ reincarnation နဲ့သုံးတယ်ဆိုတဲ့စကားလုံးအဲ့ဒီကနေလာသုံးတာတတ္တရဒိဋ္ဌိနဲ့သုံးတာဒါကြောင့်အဲ့ဒီပါယာတိမျိုးစားမင်းကြီးပြောနေတယ်ဆိုတဲ့ဟာကဒီရှာနေတယ်ဆိုတာဟောဒီခန္ဓာကိုယ်မှာအသက်ကောင်ဝိညာဉ်ကောင်လက်ပြကောင်ဟာရှိတယ်ဆိုတာယူဆခြင်းနဲ့ရှာတာ ဒီနေ့ကပြောနေတဲ့လိပ်ပြာစင်တယ်ဘာစင်တယ်ညာစင်တယ်ဆိုတာလဲအဲ့ဒါပဲအဲ့ဒါပဲအဲ့တော့ဘာသာတစ်ခုနဲ့တစ်ခုကနှီးနှောရောရှိမှုသုံးဆွဲမှုတွေကရှိနေတယ်ပြောရရင်တော့ရှင်နေတဲ့ခန္ဓာကိုယ်ထဲမှာအသက်ရှင်တဲ့ဇီဝကောင်အတ္တကောင်ကလေးရှိတယ်ပြီးလို့ရှိရင်နောက်ဘဝကိုသွားမယ်ဒါလေးလည်းရှိတယ်ဒါကြောင့်ဗုဒ္ဓဘာသာတွေမှာတတိထားမှာကကံကြောင့်မလို့နောက်ဘဝတစ်ခုကိုသွားတဲ့အခါမှာမိမိတို့ကအဲဒီခုနက reincarnation နဲ့ကံကြောင့်အကျိုးကြောင့်သဘောနဲ့သွားတာနဲ့ကွဲသိပြီစီ နော်ဒီဘဝမှာရှိနေတဲ့ယုံနဲ့ခန္ဓာသည်သုတိစေရဲ့နောက်ဆုံးဘယ်ခဏမှာဟောဘက်ကိုပါသေးလားဘာတစ်ခုမှမပါသို့သောဗုဒ္ဓဘာသာမှာထူတာကမိမိတို့လှုပ်လိုက်တဲ့ကံသည်စေတနာမပါဘူးလားအဲ့ဒီစေတနာကတော့သူကဒီပြင်ယုံနံနေလို့ဒီပြင်ယုံနံနေကတော့ဖြစ်ပြီးရင်ပြက်သွားရောဖြစ်ပြီးချုပ်သွားပြီးမရှိတော့ဘူးပျောက်သွားရောစေတနာကဘာချန်တယ်လဲဆိုရင်ပြန်ပြီးတော့နောက်ထပ်အကျိုးပေးနေတဲ့တတ္တိကာမတတ္တိကလေးခြံခဲ့တယ် အဲ့ဒါပြီးမှသူပြက်သွားတာဆိုတဲ့အခါကျတော့အဲ့ဒီကာမတတ္တိကလေးဒီသူအကျိုးပေးဖို့အခွင့်အလမ်းတိုက်ဆိုင်ပြီးကြုံပြီးဆိုရင်သူရဲ့ conditions တွေပြည့်ပြီဆိုရင်တော့သူအကျိုးအဲ့ဒီမှာပေးတာအဲ့ဒါမျိုးဒါတော့ဒီနေရာမှာလဲတွေ့စဉ်းစားထားမှာကအကျိုးပေးဖို့ကံကြီးကဒီတိုင်းမတ်တရစောင့်နေလို့တော့သွားမထင်နဲ့နော်အဲ့ဒါလိုမျိုးမဟုတ်ဘူး तू ကအကျိုးပေးတယ်ဆိုတာကဟောဒီအကြောင်းတွေဟာအကျိုးပေးဖို့တိုက်ဆိုင်မှု လိုအပ်ချက် conditions တွေပြည့်စုံပြီးဆိုရင်အကျိုးတစ်ခုကိုထုတ်လုပ်တယ်အေးမင်းလာကငါဒီနားရောက်ငါမင်းကိုပေးမယ်ဆိုတာမျိုးများမထင်နဲ့နော်ဟိုကအလန်နဲ့လက်ဆင်ကန်းကင်သွားတယ်သူကနဲ့သူတာရောက်ပေးလိုက်ရတာမဟုတ်လားအဲ့ဒါလိုပေးတာတော့မဟုတ်ဘူးဒါတော့လိုအပ်တဲ့အကြောင်းပြည့်စုံမှအကျိုးတစ်ခုပေးတယ်အဲ့ဒီလိုပေးနိုင်လောက်တဲ့အကြောင်းကံမတတ်တီကိုကံကခြံခဲ့တယ်အဲ့ဒီကြောင့်မလို့အဲ့ဒီကံကနေပြီးတော့မှဒီဘဝပေးနိုင်ရင်နောက်ဘဝအကျိုးတစ်ခုပေးမယ်မပေးနိုင်ရင်မပေးသေးဘူးဟိုအတိတ်ကကံကနေကြော်ပြီးတော့ပေးတာ ကျော်ပြီးတော့ပြီးတာပဲဒါတော့အဲ့ဒီကံကနေပြီးတော့မှဘဝတစ်ခုကိုပြန်ထုတ်လုပ်တယ်အဝိဇ္ဇာကနေဘဝမှာဖြစ်တဲ့အပြစ်ကိုမမြင်အောင်တဏှာကလည်းဘဝကိုလိုချင်တဲ့တရားနဲ့စွဲတယ်အဲ့ဒါမျိုးဒါတော့ကံလှုပ်ထားတဲ့သင်္ခါရကလည်းရှိကပါခဲ့တယ်အဲ့ဒီအကြောင်းတွေကြောင့်ဆုံးပြီးတော့နောက်ဘဝတစ်ခုကိုပေးတာဒီဘဝကလှုပ်လိုက်တဲ့ဟာကကံကတတ္တိအဲ့ဒီလိုပဲသွားမယ်ရှိကပါလာတဲ့ကမ္မတတ္တိအဲ့ဒီလိုသွားတယ်ဒါပေမဲ့ဒီဘဝမှာပါတဲ့ရုပ်နာအတ္တကောင်ကဟောဘက်ကိုကူးတာဟုတ်ရဲ့လား မဟုတ်ဘူးဒီဘဝမှာဖြစ်တဲ့ယုံနာသည်ချုပ်ပြီးသွားတာကကမ္မတတ္တိကနေကျိုးပေးတယ်လို့အဲ့ဒါတော့ကိုယ်အောင်မှတ်ပါသို့မဟုတ်ဆိုရင်ဗုဒ္ဓဘာသာမှာဖြစ်တတ်တာကအဲ့ဒီတတ္တရဒိဋ္ဌိနဲ့သွားသွားညှိနေတတ်တယ်ဒါကြောင့်တတ္တရဒိဋ္ဌိကတော့မှတ်ထားမှာကတတ္တရဒိဋ္ဌိသမားသည်နောက်ဘဝရှိသေးတယ်လို့ယုံကြည်တယ်နောက်ဘဝကောင်းမကောင်းကံကောင်းမှဘဝကောင်းနိုင်တယ်ကံမကောင်းရင်ဘဝမကောင်းနိုင်ဘူးဆိုတော့အဲ့ဒီလိုဘဝရှိတယ်လို့ယုံကြည်တဲ့ပုဂ္ဂိုလ်များကတော့ကုသိုလ်ကိုလုပ်တယ်အကုသိုလ်ကိုတော့ရှောင်တယ်သို့တော့ လှုပ်ပြီးသားကုသိုလ်ကလေးကိုတော့ခံစားခြင်းနဲ့စိတ်ကလေးကတန်လန်တန်လန်တန်လန်တန်လန်နဲ့ပါနေတာဖြစ်တဲ့အတွက်တတ္တရဒိဋ္ဌိသမားကအပြစ်တော့နဲတယ်တဲ့ဒါပေမဲ့ဝတ်ထက်ကကျွတ်ခဲတယ်အပြစ်နဲတယ်သို့တော့ကျွတ်ခဲတယ်ဥစ္စေရာဒိဋ္ဌိသမားကြတော့သေပြီးပြီးမရှိဘူးအဲ့လိုယုံတာလူကလူပြတ်သမားတွေအဲအဲ့ဒီလူမျိုးကြတော့တဲ့ तू ဟာတကယ်လို့အတိကလေးမှန်လို့တဲ့သွားပြီဆိုတဲ့အခါကျတော့နောက်ဘွားဆိုတာမမျောဘူး तू destination ကို तू တန်းပြီးတော့ direction ထားတာဒါကကို နိဗ္ဗာန်ဆိုရင်နိဗ္ဗာန်မတော်ပြီးကျန်တဲ့ဘဝမလို့ခြင်းဘူးအဲ့ဒါလိုလူမျိုးကြတော့ကျန်တဲ့ဘဝလည်းမတောင်းတာတော့မတောင်းတတဲ့ခါကျတော့လုံးသမျှကုသိုလ်ရည်စူးသမျှကနိဗ္ဗာန်တစ်ခုတည်းပဲသူကဣဒံမပုညာအသောခရဝံဟောတူဒါပဲဆူတောင်းတယ်ဆိုတော့သူမျိုးကြတော့လို့ရင်တော့လဲမကြွသေးရင်တော့လည်းပဲနောက်ဘဝမရှိဘူးဆိုတဲ့ခါကျအကုသိုလ်ကိုသူကရဲရဲကြီးစေတနာကောင်းကောင်းနဲ့လုပ်တာနော်အပြစ်ကြီးတာလည်းနားမလဲဘူးဟာနက်နက်သူအာယတုကဒိဋ္ဌိခေါ်တယ်ဒုဘာဝအကရိယဒိဋ္ဌိဘာလုံးလုံးမဲ့လုံးတိမမြည်ဘူးအကုသိုလ်လည်းလုံးလို့ကုသိုလ်ပဲလုံးလို့ ဘာကံမှမမြောက်ဘူးနာတိကဒိဋ္ဌိလုံးသမျှလည်းဘာမှအကျိုးမပေးဘူးဆိုတော့နေတာမေစာဒိဋ္ဌိ၃ပါးနဲ့ဝင်သွားပြီဆိုလို့ရှိရင် အာဟုတုလောက်တာမရဲဘူးလားရဲတဲ့အတွက်အာဟုတုကိုရဲရဲကြီးတခါတည်းအာရပါရလောက်တာ ဖြစ်တဲ့အတွက်သူတို့ကြတော့အပြစ်ကြီးတယ်သို့တော့အတိညာလေးမှန်သွားပြီဆိုရင်တော့နောက်ဘဝမမျောလင်မဲ့နဲ့တခါတည်းအဲ့ဒီမှာဖောင်ဖြစ်ပြီးကြိုးစားတဲ့အတွက်အဲ့ဒီပုဂ္ဂိုလ်ကြိုးကြတော့ကျွတ်လွယ်တယ်တဲ့အပြစ်ကြီးတယ်သို့တော့ညံမှန်သွားပြီအတိညာမှန်ရင်တော့ အဲ့ဒီလိုတန်တရားတိုးတယ်ပြောတာဒါကြောင့်မိမိတို့ကဘယ်ထက်ပါနေလဲတတ္တတာထဲမှာပါတယ်နော်တတ္တတာထဲမှာပါတယ်အဲ့ဒါကြောင့်ဗုဒ္ဓဘာသာကံကိုယုံကြည်တာဖြစ်တဲ့အတွက်အဲ့ဒီတတ္တတာနဲ့မညှိဘူးအဲ့ဒါအရေးကြီးတယ်နော်ကောင်းပြီနောက်တစ်ခုဦးဇင်းတို့ပြောပြီးသားကိုပဲဆက်ပြီးတော့ပြောကြအောင်ဆိုမဟာပြမကြီးအစွဲအဲ့ဒါလေးဆက်ဖက်လိုက်ပါအောင်ကြာဘူးပြီးသားပဲပရမဇံဘုံတို့ Ahem. ခဏခဏပြောနေကြဘကပြမအကြောင်းဒါတော့ချက်ချက်မပြောတော့ပါဘူးသိကြပြီးသားဖြစ်တဲ့အတိုင်းဒါကိုသူလူဘဝမှာကုသကောင်းမှုတွေလုပ်တယ်အထက်ဟိုးသရုပ်ဒဇာမုတ်တိတက်တယ်အဲ့ဒီကနေသူအတတန်းကုံတော့ကုံတဲ့ခါသူ့ရဲ့ကုသိုလ်ကြတဲ့ခါတတရဇံဘုံရောက်တယ်ဒါလည်းမှတ်မိတယ်လူဘုံလည်းမှတ်မိသေးတယ်ငါပဲဘဝလာတယ်လူဘုံကဘာတွေလုပ်ခဲ့တယ်တတရဇံဘုံပြန်လျှောပြီးတော့ တခါတတိယဇံဘုံကနေနောက်ထပ်ဒုတိယဇံဘုံတိဆင်းပြန်ကြလာတယ်ဒါလည်းမှတ်မိသေးတယ်သူဘယ်ရလာတယ်လဲနော်အထက်ထက်ကဆင်းလာတယ်လူပြည်တော်ကဘယ်ကုသိုလ်ကြောင့်ပရမဇံဘုံလည်းဆင်းရောအဲ့ဒီအထက်ကနေခဲ့တဲ့ဒုတိယတတိယသရုပ်ဒဇံမှာဘုံတွေမှာနေခဲ့တာလည်းမေ့ရောလူဘုံကသူလောက်ခဲ့တဲ့ကုသိုလ်အရင်လည်းမေ့ရောဒါဆိုတော့သူကဘွားကနဲ့သူ့ဘာသာသူပေါ်လာတဲ့ဟာဆိုတော့အဲ့လိုယူဆတာယူဆတဲ့ခါကျတော့အဲ့ဒီတိုင်းပဲသူကဒီကဘာတိကြီးပေါ်လာပြီလို့နောက်ပိုင်း ဒီပြင်ဒီပြင်တတ္တဝါတွေမလာတော့ဒီဒီပြင်တတ္တဝါတွေရှိရင်လည်းကောင်းပါပဲလို့စိတ်ကတောင်းတတဲ့ချိန်မှာတိုက်တဲ့ဆန်ဆန်ပေါ်လာတဲ့အဲ့ဒီခါကျတော့ तू ဟာအားလုံးသောရောက်လာတဲ့တတ္တဝါတွေရဲ့ဖန်ဆင်းရှင်ကြီးဖြစ်သွားတယ်ဖခင်ကြီးဖြစ်သွားတယ်နော်သူကိုယ်ကသူလည်းထာဝရအမြဲတမ်းတည်နေတဲ့ထာဝရဖရာဆိုတာ तू ကစပြောတာနော်အဲစကလုံးကိုတိုက်ရရှိတယ်အဲ့တော့ထာဝရဆိုတဲ့စကလုံးက तू ကနေစပြောတယ်ငါအမြဲတမ်းတည်ပြီးအိုနာတည်မရှိတော့ဘူး နော်ဒါတော့ကျန်တဲ့တတ္တဝါတွေကိုငါကဖန်ဆင်းထားတာဖြစ်တဲ့တော့ငါဒီအကျွမ်းမဲ့အုပ်စိုးရတယ်ပိုင်စင်းတယ်ဒါတော့သူတို့ရဲ့အယုတ်အလတ်အမြတ်အထီးအမအကုန်လုံးက तू ကဖန်ဆင်းတာဒါကြောင့်မလို့ဒီဖန်ဆင်းရှင်ကိုလက်ခံတဲ့ပုံကိုများသည်မိမိတို့ကိုဒီနေ့ဒီဘဝဒီချိန်လေးကိုရအောင်လုပ်ပေးလိုက်တာပဲဒီအောင်မြင်မှုလို့ तू လုပ်တာပဲဆိုပြီးတော့ကောင်းကင်မော့မော့ပြီးတော့ဗာခေါ်ကြလဲ thanks god ပြောလားပြောတယ်လေကောင်းလေးတို့လို့မော့မော့ပြီးတော့ကောင်းမော့တယ်ဘာကြောင့်မော့လဲကောင်းကဘုရားဟောမှာ ဗြဟ္မာဟောမှာအဲ့ဒီကစားတာအဲ့တော့ဗြဟ္မာကြီးကသူ့ကိုယ်သူလည်းငါဘုရားဖြစ်ပြီမင်းတို့ကတော့နောက်မှရောက်တဲ့ပုဂ္ဂိုလ်ပေါ့နော်ဒါကြောင့်မလို့ငါဖန်ဆင်းလို့ရောက်တယ်ဆိုတော့ကျန်တဲ့ပုဂ္ဂိုလ်တွေလည်းသူ့ထက်ကဒုက္ခပါဝါအာနာအတ္တတန်းကအကုန်နှိမ့်ကြတာဖြစ်တဲ့အတွက် तू ဟုတ်မှာပဲဆိုယုံသူတို့ကအရင်သေးတော့ပို့ဆိုးတာပေါ့ဟိုလူတွေကလူပြည်တွေရောက်ကုန်ပြီ तू ကတော့ရှိတော့မယ်အဲ့ဒီကနေဗြဟ္မာပြည်မှာဗြဟ္မာတွေလည်းအဲ့ဒီလိုဟောဗြဟ္မာဘုံကနေအောက်ကိုကျသွားတယ်ဗြဟ္မာတွေကအဲပုံသားတွေကဒီရသေးတွေဝက်ကြတဲ့အခါကျဇန်တွေပြန်ရလို့တခါလူပြည်ကြတော့လည်းအဲ့ဒီပြန်ဟောတဲ့အခါမှာ ဒီကမ္ဘာလောကကြီးမှာအတ္တဝါဒကအဲ့ဗြဟ္မဘုံကနေဆင်းသက်ပြီးတော့အကုန်ပြန့်သွားတာဒါတော့တတ္တဝါတွေဟာဘလူကစဖြစ်တယ်လို့ဆိုတာကိုကံနဲ့ကံသဘောတရားကိုတည်တည်ချာချာအရင်ရအောင်မတွေးခေါ်နိုင်တဲ့အခါကျတော့တတ္တဝါတွေဟာဒါဖျားဖန်ဆင်းတယ်နတ်ဖန်ဆင်းတယ်ဆိုတဲ့စကားလုံးနဲ့အဲ့ဒီမှာသုံးတာဒါကြောင့်တတ္တဝါတွေကအဖြစ်တစ်ခုကိုတကယ်အရင်ရအောင်မတွေးနိုင်တော့ဘူးသူ့ရဲ့မူရင်းကိုရအောင်မတွေးနိုင်ဘူးဆိုရင်မတွေးနိုင်တဲ့အကွက်ကိုနတ်နဲ့ထည့်ရိုးတော့တာပဲနတ်နဲ့ထည့်ပြီးတော့ဆွဲထည့်တယ် ဦးဇင်းတို့ဟိုမိုးကုတ်တင်မှာကြောက်တူးတဲ့လူတွေပြောတယ်တခါတလေကြောက်ကလေးကလုံးဝတခါတော့လုံးဆက်နေတာချောမွတ်နေတာလူသွေးထားသလို perfectly round ပဲဆိုလို့ရှိရင်လူသွေးထားသလိုလုံးနဲ့ဖြစ်တဲ့အတွက်ဒီသူကြောက်ကလေးကဘယ်သူမှမသွေးပဲလုံးနဲ့ဆိုရင်တော့နတ်သွေးလို့လုံးနဲ့နတ်သွေးကြောက်တဲ့ကဲလေးတောင်လေးနော်စတူရန်လေးဆိုရင်လည်းဒါလည်းနတ်သွေးကြောက်ပဲတခါတလေကြတော့ကံအားလျော်ဆိုတာရေတွင်းထဲကနေရေခတ်တောက်လိုက်တယ် မျက်စိထဲမှာ तू ကအမှိုက်ကဝင်နေတာဒါအဲ့ဒီဟာကြီးကဒုက္ခဖြစ်နေတော့ရေလေးနဲ့ပွက်လိုက်တော့အစင်တက်လို့ပျောက်သွားတော့အော်ဒါနတ်ရေတွင်းဖြစ်မယ်ရေကကြည်တာ哦အဲ့လိုဖြစ်ပြန်ရောတခါနော်ပြီးတော့မှတခါရှိသေးတယ်ဟောလူတွေစိတ်ကူးတာတွေစမ်းကြည့်ပြီးလို့ဖြစ်ပြီဆိုရင်သူကတင်စားခေါ်တာလေ divine series ဆိုတာဟိုဗာလဲချီလီမှာရှိတယ်မဟုတ်လား Machu Picchu လေသူတို့တောင်ပေါ်ကြီးမှာဒီလောက်ခက်စောကြီးကနေ engineer ပညာတွေမရှိသေးဘဲနဲ့ ဒီလောက်အဆောက်အဦကြီးတွေကိုတခါတည်းကြာကြာနာနာအင်ဂျင်နီယာတွေတောင်မတွေးနိုင်လောက်အောင်ဆက်ထားတဲ့ကြောက်တွေလှုပ်ထားတဲ့ပုံတွေကိုကြည့်ပြီးတော့ဒါဒီကတော့လူလောက်တာမဖြစ်နိုင်ဘူးတဲ့နတ်ဖန်စင်းနဲ့နတ်မြို့တော်ပဲဖြစ်မယ်ဆိုပြီးတော့အဲ့ဒီမြို့လည်းပဲ device city ဆိုပြီးတော့ခေါ်လိုက်ကြပြန်ရောတကားဒါတော့လူတွေကတွေးခေါ်မှုသူတို့မတွေးနိုင်တော့တဲ့အဆင့်ဆိုလို့ရှိရင်အဲ့ဒီလိုနတ်နဲ့နတ်နေပဲဆွဲဆွဲပြီးတော့ထည့်သွားကြတာပဲနော်ဒါတော့တောင်ကြီးလှပရင်ဒီလောက်လှတဲ့တောင်ကြီးကတော့ဟမ်ဒါနော်ဘာခေါ်မလဲနတ်တောင်ပဲဖြစ်လိမ့်မယ်နော် ပကြီးတွေလည်းတိတ်လာပြီတောတောင်တွေတခါတည်းကြည့်လိုက်ပြီဟာလူဆွဲရင်တောင်အဲ့ဒါလောက်မလှနိုင်ဘူးဆိုရင်အဲ့ဒီပကြီးကနတ်ပကြီးတဲ့ကဲလာလုံးပြီဆိုလူတွေမမီတော့ဘူးဒါတော့လူတွေကအဲ့ဒီလိုမလုံနိုင်တော့ဘူးဆိုရင်နတ်တွေနဲ့ဆွဆွမထက်ဘူးလားအေးနတ်တွေနဲ့ဆွဲထက်တာအဲ့ဒါအဲ့တော့အဲ့ဒီအခုလူတွေကဘာကြောင့်ဘဝစတယ်လဲဘလို့တန်တရားစဒီလူတွေဘလို့ဖြစ်တယ်လဲဆိုတာလူတွေကမသိနိုင်ဘူးမသိနိုင်တဲ့ခါကျတော့အာဒါနတ်ပဲဖန်ဆင်းလို့ရှိမှာပါ ဒီစစ်ကြဝဠာကြီးကြည့်လိုက်စမ်းနေနဲ့ကြေတာယာနဲ့ရှစ်ဖန်ဆင်းထားတဲ့ဟောဒီကဘာလုံးကြီးဆိုတာလည်းပဲတခါတည်းတီးနေတာဒါ floating ဖြစ်နေတာပဲသူတို့ဟုတ်တယ်မလားဒါကြီးကိုဟိုဘက်ကဒင်းဒီဘက်ကထိန်တိန်ဆောင်မသွားအောင်ရွက်မသွားအောင်မှန်နေအောင်ဟာဒါဖန်ဆင်းထားတာကို perfectly ကိုဖြစ်နေတာပဲအာသူကဒီလိုတွေးတာသူတို့စဉ်းစားလို့မရတော့ဒီအကြောင်းတွေကဒီကဘာမြေကြီးကိုဒါကြောင့်လည်းမြတ်စွာဘုရားပြောတယ်နော်ဒီမြတ်စွာအဲ ဒီကံတွေအကြောင်းကိုလည်းသွားမစဉ်းစားနဲ့ကံအကျိုးပေးကိုသွားပြီးတော့စဉ်းစားရင်လည်းမနိုင်ယူရတဲ့တဲ့ဘုရားရဲ့အရာကိုဒါဘုရားမှာရတာနော်ပြီးတော့မှတတ္တဝါတွေဘလို့ဖြစ်တယ်လဲဘလို့ကနေဘလို့ဖြစ်တယ်လဲဘလို့စတယ်လဲဘလို့ဆုံးတယ်လဲဆိုတာသွားစဉ်းစားရင်လည်းအဖြေမဆုံးနိုင်တဲ့အတွက်ကြောင့်တတ္တဝါတွေမျိုးစုံများလွန်းတဲ့အတွက်ကြောင့်သွားမစဉ်းစားနဲ့စဉ်းစားရင်ယူသွက်သွားရတယ်တဲ့နော်အဲ့ဒါမျိုးတွေရှိတယ်ဒါကြောင့်လူတွေကတော့အဲ့ဒီတွေးလို့မရရင်နောက်ဆုံးဘာနဲ့ရိုးထားရလိုက်လဲ နတ်နဲ့ပဲယိုးထားလိုက်တာပဲနော်နောက်တစ်ခုရှိသေးတယ်ဦးဇင်းတို့ဒီခက်တဲ့အတ္တကိုဗုဒ္ဓဘာသာတွေကိုဆွဲပြီးတော့နော်ဗုဒ္ဓဟာအတ္တဝါဒတွေအမတန်ကြီးစိုးနေတဲ့ချိန်ထွန်းကားနေတဲ့ချိန်မှာဗုဒ္ဓဝါဒပွင့်လာတယ်ဗုဒ္ဓပွင့်လာတဲ့အခါကျတော့ဗုဒ္ဓဟာနော်အတ္တပယ်ပုံဘလို့ပယ်တယ်လဲဆိုတာကိုဦးဇင်းတို့ဒီခက်ပညာရှင်ကြီးတွေပေါ့နော်သူတို့ philosopher ကြီးတွေပေါ့အဲ့ဒါကြီးတွေကနေပြီးတော့မှ ဗုဒ္ဓဘာသာတွေအတ္တမသိမသာဆွသွင်းတာရှိတယ်အဲ့တော့စားတော့မဖတ်တော့နဲ့ဦးဇင်းပဲပြောပြလိုက်မယ်ဦးဇင်းတို့ဒီတိရလင်္ကာနိုင်ငံမှာ1889ခုနှစ်လောက်တုန်းကအာနန္ဒကုမာရစွာမီဆိုတဲ့လူမျိုးကတော့တိရလင်္ကာဆန်ဟာလီမဟုတ်ဘူးသူကတမီးလူမျိုးအဲ့ဒီမှာနေပြီးတော့ငငယ်လေးနဲ့နှစ်နှစ်သားလောက်မှအဖေသေးလို့နောက်တော့အဲ့ဒါအင်္ဂလန်ရောက်အင်္ဂလန်မှာပညာသင်တက်ပြီးတော့မှနောက်တော့အင်္ဂလိပ်ကြီးအင်္ဂလိပ်မှာနေရ နောက်ဘွဲတွေပါတွေရရပြီးတဲ့အခါကျတော့ဘုရားဘာသာနဲ့ပတ်သက်တာတွေသူလစ်လာဒါပေမဲ့သူ့ရဲ့အယူအဆမူရင်းထဲမှာကသူဟိန္ဒူကပုံများတယ်နော်သူရ comparative religion တွေပါတယ်ဟိန္ဒူ and buddhism ဆိုတာမျိုးတွေ compare လောက်ထားတယ်လည်းရှိပါတယ်ဦးဇင်းနည်းနည်းဖတ်ဘူးတယ်အကုန်လုံးဖတ်ဘူးအဲ့တော့ तू ကအဲ့ဒီထဲတင်မှာဗုဒ္ဓဘာသာအကြောင်းတွေရေးပြောဆိုတဲ့အခါဒီမှာမြတ်စွာဘုရားကဒီအတ္တကိုပယ်တဲ့အခါမှာအတ္တနှမျိုးမှာတစ်မျိုးပဲပယ်တယ်တဲ့အဲ့တော့ तू ရေးတဲ့ထဲမှာ သူကဘယ်ထက်မှရှိတယ်လဲဆိုလို့သူနေ့ဒီအာနန္ဒာကုမာရဆွာမီနဲ့အိုင်ဘီဟွန်နာသိကြလိမ့်မထင်အိုင်ဘီဟွန်နာဒီအင်္ဂလိပ်လိုမျိုးနော်သူနဲ့နှစ်ယောက်ရေးတဲ့ဒီစာအုပ်တစ်ခုထဲမှာ The Living Thoughts of The Living Thoughts of Gautama the Buddha ဆိုတဲ့စာအုပ်ထဲမှာရှိတယ်ဆရာတော်တိလန္ဒနာရေးတဲ့ဒီဒီ The Introduction to Another Doctrine တဲ့အဲ့ဒီစာအုပ်ထဲမှာ The Introduction to the Doctrine of Anatta ဆိုတဲ့ဆရာတော်တိလန္ဒနာရေးတဲ့စာအုပ်ထဲမှာ အဲ့ဒါတွေထည့်ပြထားတယ်အဲ့တော့သူကဘာယူတယ်လဲဆိုလို့ရှိရင်အာနန္ဒကုမာရစွာမိနဲ့အိုင်ဘီဟွန်းသားတို့ကဗုဒ္ဓကအတ္တပဲပုံမှာမဟာအတ္တနဲ့ဖန်ဆင်းခံအတ္တလို့နှမျိုးရှိတယ်။နော်ဇီဝအတ္တလို့နှမျိုးရှိတယ်။အဲ့ဒီတော့သူတို့အခေါ်ကတော့သူတို့က the great self လို့ခေါ်တယ်မဟာအတ္တကြီး main ခုနကဒီဖာသာကြီးပေါ့အကြီးကြီးနဲ့သူကနေဖန်ဆင်းလို့ဖြစ်နေတဲ့ ဒီတတ္တဝါတွေအတူချင်းတူချင်းမှာရှင်နေတဲ့အတ္တဇီဝအတ္တမျိုးအဲ့ဒါကျွန်တော် small self လို့ခေါ်တယ်အဲ့နှမျိုးရှိပါတယ်တဲ့အဲ့တော့မြတ်စွာဘုရားကအနတ္တအတ္တကိုပယ်ပြီးတော့အနတ္တဟောတဲ့နေရာမှာဒီတူချင်းတူချင်းစီမှာရှိနေတဲ့ small အတ္တ small self ကိုတော့ပယ်တယ်ဒါပေမဲ့ main အတ္တကိုမပယ်ပါဘူးတဲ့သူတို့ကအဲ့ဒီလိုမျိုးသူတို့ရေးတယ်နော်အဲ့ဒီတော့ तू က ဒီနေရာမှာ तू ဘာပြောတယ်လဲဆိုလို့ရှိရင်ဒီဗုဒ္ဓတိခန္ဓာ၅ပါးမှာအတ္တမဟုတ်ပြောတယ်သူတို့ပြောတဲ့စကားလုံးနော်အတ္တမရှိဘူးလို့တော့သူတို့ကတိုက်ရိုက်မပြောဘူးတဲ့ဘလို့ပြောတယ်လဲထို့ကြောင့်ခန္ဓာ၅ပါးကတော့အတ္တမဟုတ်သို့တော်မြတ်စွာဘုရားခန္ဓာ၅ပါးဒီအတ္တမဟုတ်ဘူးလို့ပြောတယ်မဟုတ်လားရူပံဘေကဝေနတ္တဝေဒနာနတ္တသင်ညာနတ္တသင်္ခါရနတ္တဝိညာဏနတ္တခန္ဓာ၅ပါးတော့အတ္တမဟုတ်ဘူးလို့ကြီးညာလိုက်တယ်မဟုတ်ဘူးပေါ့သို့တော်လဲခန္ဓာ၅ပါးမှာတပါအတ္တဟုခေါ်သော အရာလေးတစ်ခုတော့သူတို့ရှိသေးတယ်ဆိုပြီးတော့ကတ်ရေးတာကတ်ရေးတာညင်းသလားဆိုတော့မညင်းဘူးမြတ်စွာဘုရားပြောတော့လက်ခံတယ်မြတ်စွာဘုရားခန္ဓာ၅ပါးအတ္တမဟုတ်ဘူးအနတ္တဒါပေမဲ့တဲ့အဲ့ဒီခန္ဓာ၅ပါးမှာတပါအတ္တဆိုတာလေးကိုရှိပါသေးတယ်တဲ့သူတို့ပြောတဲ့ထဲမှာ the five aggregates are not ada but there is something apart from the five aggregates that well that we call ada self or soul these scholars claimed ဒါသူတို့ ပြောတဲ့ဟာကိုခန္ဓာ၅ပါးမှာတပါအတ္တဆိုတာလေးကရှိနေသေးတယ်ဆိုတော့ခန္ဓာ၅ပါးကိုသူတို့လိုက်လာမမြောင်ဘူးလားမြောင်တယ်ဒါတော့သူတို့ပြောချင်တာကဗုဒ္ဓသည်မိုင်းအတ္တကြီးကိုတော့မပယ်ဘူး small အတ္တလေးတွေကိုတော့ပယ်တယ်လို့သူတို့ကပြောချင်တာခန္ဓာ၅ပါးမှာတပါအတ္တဆိုတာလေးတော့ရှိသေးတယ်တဲ့အဲ့တော့သူတို့ကဘာကိုသွားပြီးတော့ quotation လုပ်တယ်လဲဆိုတော့ဒီဝဆဂုတ္တတုတ်ဆိုတာတခုရှိတယ်ပုံသားကြီးတယောက်ကလာမေးတာ မြတ်စွာဘုရားကိုလာမေးတာ question တွေကတော့12ခုလောက်ရှိရှိတယ်နဲ့တူပါတယ်အစွန်လောက်အစွန်လောက်မေးတယ်ထဲမှာအဓိကသူပြောချင်တာဘာလဲဆိုရင်ဒီအဲ့ဒီ prophet ကမြတ်စွာဘုရားလာမေးတာကလောကဟာမြဲသလားသို့မဟုတ်မမြဲဘူးလားအဲ့ဒါလိုလာမေးတာဒါအချင်းချုပ်လိုက်မယ်ဆိုရင်သူတို့ကလောကလို့ယဉ်ညွန်းတာဒီဟောဒီတတ္တဝါတွေမှာအသက်ရှင်နေတဲ့အတ္တအဲ့ဒီအတ္တဒီရှိသလားမရှိဘူးလားလို့ပြောတာ ਨੇ အတူတူပဲဒါတော့တကယ်လို့မြဲတယ်လို့ပြောခဲ့ရင်မြတ်စွာဘုရားကိုတတ္တဝါရနဲ့သူကဆွဆွဲမှာမမြဲဘူးမရှိဘူးလို့ပြောရင်လည်း ဥစေဒဝါဒနဲ့ဆွဆွမှာဒါတော့ဒီအချိန်မှာသူ့ကိုရှင်းပြနေမယ်ဆိုရင်လည်းသူကို၌ကဒါတွေနားလည်နိုင်တဲ့အစွမ်းမရှိသေးဘူးဉာဏ်ကမရင့်ကျက်သေးဘူးမရင့်ကျက်သေးပဲနဲ့သွားပြောမယ်ဆိုလို့ရှင်မြတ်စွာဘုရားပင်ပန်းတာပဲရှိမယ်ဒါကြောင့်မြတ်စွာဘုရားအဲ့ချိန်မပြောဘူးမပြောတော့ဒီဝစ္ဆကုတ္တပရပိုက်ကြီးကမြတ်စွာဘုရားကိုဒီလိုပြောပါလေနဲ့မြတ်စွာဘုရားက silent လုံးနေတဲ့ဆိုရင်မြတ်စွာဘုရားဒီဝစ္ဆကုတ္တပရပိုက်ကြီးလျှောက်တဲ့အတ္တကိုလက်ခံတယ်စိတ်စိတ်နေရဲ့ အဲ့ဒီဟာနဲ့သူကောက်ချစ်ချသွားတာသူ conclusion ဆွဲပြစ်တာနော်ဒါတော့ဝဆကွတ္တကိုမဖြေတာကသူတို့ကခက်တာကပါဠိတော်မှာဖွင့်ဆိုချက်ကိုအထကထာကိုလည်းသူတို့မကြည့်ဘူးအထကထာမှာမြတ်စွာဘုရားဘာကြောင့်မလို့ဒီနေရာမှာ silent လုပ်နေတယ်လဲဘာကြောင့်မလို့ mute လုပ်နေတယ်လဲဆိုတာကအကုန်ပါပြီးသားဒါတော့ပါဠိတော်မှာဖွင့်ဆိုပါဠိတော်ကပြောတဲ့အကြောင်းအရာကိုအထကထာကိုမကြည့်တဲ့အတွက်ပါဠိတော်မှာပြောတာကိုသူတို့ဘာသာတို့ကကောက်ချစ်ချရောကောက်ချစ်ချတော့ wrong conclusion ဖြစ်တယ် မှားရောတခါတဲ့အဲ့တော့ဒီမြတ်စွာဘုရားမဖြေခြင်းအကြောင်းကဟာကဒီနေရာမှာအဓိကကဝဇ္ဇကွတ်တဲ့ပရပိုက်ကြီးကမြတ်စွာဘုရားပြောလို့လဲနားမလည်နိုင်သေးဘူးသူစောင့်အောင်ပဲဒါတော့ဆရာဝန်တွေစေကုတာကြည့်လေယောဂါကတော့ဖြစ်နေပြီသို့တော့ခွဲဖို့အချိန်မကြာသေးရင်ကဲစောပြီးတော့ကြိုခွဲထားလိုက်တော့ပိုကောင်းတော့ပေါ့ကွာဆိုတော့ခွဲတယ်လားမခွဲဘူးရင့်အောင်စောင့်ခိုင်းတယ်ကြိုမခွဲဘူး ဒါဘာဖြစ်လို့လဲဆိုရင်ကြိုခွဲလို့လို့ချင်းသူ့ယောဂါကမပြောက်တဲ့ပြင်ပိုးတော့ဆိုးနိုင်သေးတယ်ဒီလိုရှိတယ်တချို့အားတွေမှာဒါတော့သူ့ရဲ့အချိန်ရအောင်ကိုစောင့်ရတယ်အဲ့ဒီလိုပဲမြတ်စွာဘုရားဒါဆေးပေးသမားလိုပဲ physician ပဲသူလဲဒါတော့ဘုရုဇင်တွေမှာရှိနေတဲ့ကိလေသာဆိုတဲ့ယောဂါကိုကုတဲ့အခါမှာဓမ္မစင်းတွေကုတဲ့အခါမှာကြိုပြီးတော့ကုလို့မရဘူးအချိန်ကိုက်အခါကိုက်ဆေးကိုအကိုက်ပေးရတာဒါမှလည်းဆေးရလည်း overdose ဖြစ်လို့မရဘူးများခြင်းလည်းများလို့မရဘူး နဲလို့လည်းမဖြစ်ဘူးဒါအကိုက်ပေးရတာဒါတော့ဒီအချိန်လေးကိုမြတ်စွာဘုရားအတိအကျပေးပြီးတော့ကုနေတာဆိုတော့ဒါကိုဘေးကနေကြည့်တဲ့ပရိသတ်ကမြတ်စွာဘုရားဝိသကွဋ္ဌမေးတာကိုမဖြစ်ဘူးဆိုတဲ့အခါကျတော့ဒါမြတ်စွာဘုရားအတ္တကိုလက်ခံတယ်ဆိုပြီးတော့အဲ့ဒီမှာသူတို့ကတခါကောက်ချစ်ချတယ်။ဘာလဲမြတ်စွာဘုရားဒီ small အတ္တကိုဒါပယ်တာ main အတ္တကြီးကိုမပယ်ဘူးဒါတစ်ချက်နော်နောက်တစ်ခုသူတို့ကဘာသာပြန်တာရှိသေးတယ်အဲ့ဒါကဘာလဲဆိုလို့ရှိရင်ဒီပြောမယ်ဆိုလို့ရှိရင်တော့ လူတိုင်းသိကြတယ်အတ္တာဟိအတ္တနောနာထောကြားဘူးတယ်မဟုတ်လားကြားဥပါတယ်ဟိုကကြီးတောင်တခြင်းဆိုထားသေးတာဟုတ်တယ်မဟုတ်လားအတ္တာဟိအတ္တနောနာထောမိမိကိုယ်သာကိုယ်ွယ်ရာဆိုတာလေအေးတခြင်းတောင်ရှိသေးတာပဲအဲ့တော့အဲ့ဒီမှာအတ္တအတ္တဆိုတဲ့စကားလုံးတွေကဆက်မနေဘူးလားအတ္တာဟိအတ္တနောနာထောဆိုအဲ့ဒီမှာသူဘာသာပြန်တာစဉ်းစားကြည့်လိုက်စမ်းအောင်ပါ self is the lord of self ဒါသူ့ရဲ့ဘာသာပြန်ခြင်းပဲ နော်ဒီ small cell လေးတွေကတကယ် main cell ကြီးကိုမိခုအားထားကိုးကွယ်နေရပါတယ်ဆိုတဲ့အတိပ္ပယ်နဲ့သူပြန်တာနော်ဘာဖြစ်လို့လဲသူတို့မွေးပေးလိုက်တာကို create လုပ်ပေးလိုက်တာသူအတ္တကိုအကောင်လုံးသူက cell အကြီးနဲ့အသေးနဲ့ပဲဒီလိုပဲပြန်လိုက်တယ်အတ္တအကြီးနဲ့အသေးပြန်လိုက်တယ်တကယ်တမ်းပြောချင်တဲ့အတိပ္ပယ်ကမြတ်စွာဘုရားကဒီနေရာမှာအတ္တသည်မိမိဆိုတဲ့ပညာအရာညှိုးဆိုစရာစကားအဖြစ်နဲ့လောကဝါဒအရာသူဆိုတာရှိတယ်ငါဆိုတာအတုံးအနအရာနော် ဒီအဝိဇ္ဇာမနာပညာခေါ်တယ်ဘာဖြစ်လို့လဲဆိုလို့ရှိရင် तू ဆိုတာကတကယ်ပရမတ်နယ်ပယ်ကြတော့ရှိရလားမရှိဘူးသို့တော်လည်းပဲအဲ့ဒီပရမတ်နယ်ပယ်မှာမရှိပြီမဲ့လောကသုံးအရာကြတော့မရှိဘူးလားရှိတယ်သမုဒိသစ္စာမှန်နေတာသမုဒိသစ္စာအရာမှန်တယ်ပရမတ္ထသစ္စာအရာမမှန်ဘူးဒါတော့အဲ့ဒီသမုဒိသစ္စာအရာအရှိဖြစ်နေတဲ့အတွက်ကြောင့်မလို့သူမြတ်စွာဘုရားဒါလောကသုံးရသုံးတာအဲ့ဒီအသုံးဒီမိမိကိုယ်ကိုညှိုးဆိုခြင်းခေါ်တာအတ္တမဟုတ်ဘူးဒါတော့ သူဘာသာပြန်မဲ့တကယ်အစစ်မှာက one is one's own lord or refuge ဒါဘာသာပြန်မှာအဲ့လိုလိုပြန်ရမယ်ဒါမှမှန်တယ်မိမိဒီပင်လျင်မိမိကိုယ်ကိုယ်ရဖြစ်ဤဒါအင်္ဂလိပ်လိုပြန်ရမှာ तू ကအဲ့လိုမပြန်မဲ့ self is the lord of self အဲ့လိုပြန်လိုက်တာအဲ့ဒါမှားရောတခါတယ်သူတို့စာအုပ်ကအဲ့လိုပြန်တယ်ဒါတော့ဒီနေရာမှာအတ္တဆိုတဲ့စကားလုံးဒီ soul မဟုတ်ဘူး self မဟုတ်ဘူးဆိုတာကိုလည်းပဲဒီဟောနောက် sentence တစ်ခုပေါ့နော် သွားမယ်ဆိုလို့ရှိရင် stanza တစ်ခုမှာနောက် sentence တစ်ခုသွားလိုက်စင်သူ့ဘာသာသူအဖြစ်အဖြစ်ရရှင်းတယ်အတ္တယိအတ္တနောနာထောကောဟိနာထောပရောတိရတဲ့ပါဠိလိုဟာဒုတိယ sentence ကိုသွားတဲ့ခါကြလို့ရှိရင်စာကြောင်းမှာဘာပါတယ်လဲဆို who else can be the lord or refuge ဆိုလိုတာကကိုမတပါတခြားသူကဘလို့လို့ကိုကိုကိုရဖြစ်ပါမလဲကိုအောင်မြင်ပြင်းမြောက်ဖို့အတွက် accomplishment တစ်ခုရဖို့အတွက်နော်ကိုကိုတိုင်းပဲစူးစမ်းရမှာမြတ်စွာဘုရားဒါကိုဆိုလိုတာမြတ်စွာဘုရားသည်မြတ်စွာဘုရားအမြဲတမ်းပြောတယ်ငါသည် နီးညွှန်ရုံသာညွှန်လို့ရတယ်လမ်းညွှန်သာညွှန်လို့ရတယ်မင်းတို့ရဲ့လွတ်မြောက်မှုလမ်းစဉ်အတွက်ကိုငါကဝင်ကျင့်ပေးလို့မရဘူးဒါကိုပြောတာဒါတော့ကောင်းပြီနီးရပြီဆိုလို့ရှိရင်ကိုယ့်ဘက်ကကြိုးစားလို့ပြောတာအဲ့ဒီခါကိုညွှန်ကျင်လို့ကောင်းဤနာတော့ပရောတိယာမိမိမှာတပါအခြားသောပုဂ္ဂိုလ်သည်မိမိရဲ့လွတ်မြောက်မှုအတွက်ကိုဘယ်လိုလုပ်ပြီးတော့ကိုယ်ကိုယ်ရဖြစ်ပါမလဲဆိုတဲ့စကားလုံးတွေလေအဲ့ဒါကိုသူတို့ကအဲ့ဒီအတ္တဆိုတဲ့စကားလုံးတွေနဲ့ပြန်တယ်ဒါလည်းပဲသူတို့မှာရွတ်နဲ့ ဟိုဘာခေါ်မလဲထောက်ပြချက်ပေါ့နော်ဘာသာပြန်အမှားနောက်တစ်ခါရှိသေးတယ်ဘယ်မှာလဲဆိုလို့ရှိရင်ဦးဇင်းတို့မြတ်စွာဘုရားပြိဋိဘံစံဃာနီးမှာဟာတခါတည်းတခါတကမတွေရောယဟန်တွေရောနောက်ဘူးဒီသောတာပန်တွေရောငိုကြတာပါပဲအနာဂံအနာဂံကြမှာမငိုတာသောတာပန်တဂရဂံတွေအရိယာပုဂ္ဂိုလ်တွေလည်းငိုကြတာပဲမြတ်စွာဘုရားပြိဋိဘံစံတော့မယ်ဆိုတော့ဒါတော့မြတ်စွာဘုရားရှိတုန်းကတော့မြတ်စွာဘုရားကိုတောင်းကြီးလာမမမမမိခိုအားထားရာဖြစ်နေဦးဇင်းတို့ပုရုဇင်းတွေသောတာပန်တွေတဂရဂံတွေကအရိယာတွေလည်းပါတော့ပါတာပေါ့လေ မြတ်စွာဘုရားပြိဋိဘံစံတော့မယ်ဆိုတော့ဟာငါတို့တော့ဒီရွှေတောင်ကြီးအားကိုးတဲ့ဟာကြီးတော့ပြိုပါပြီလဲပါပြီအားကိုးရမဲ့ပါပြီဒါတော့မြတ်စွာဘုရားပြိဋိဘံစံပြီးဘုရားတပည့်တို့ဘလို့အားကိုးနေနေရမှာလဲဘသူအားကိုးနေနေရမှာလဲဆိုတော့အဲ့ဒီအားကိုးရအနေနဲ့မေးလို့မြတ်စွာဘုရားဖြေတဲ့နေရာမှာမြတ်စွာဘုရားဖြေတာရှိတယ်အတ္တဒီပါဘေကဝေအတ္တတရဏအနေညတရဏခြေသားတို့တင်တို့ဒီမိမိကိုယ်ကိုယ်သာမိခိုရာပြု၍မိမိမှာတပါကိုယ်ကိုယ်ရာမရှိပဲမိမိသာလဲဩမိမိနှစ်ခုဖြစ်နေတယ်အဲ့ဒါလေးတစ်ခုတော့ဖြစ်ပြီနော် ကိုးကွယ်ရာရှိသည်ဖြစ်နေကြလောဆိုလိုတာကမိမိကိုယ်ကိုကျွန်းကြီးတဲ့ဖွဲ့မိခိုအားထားပြီးတော့မိမိမတပါအခြားပုဂ္ဂိုလ်ကို မကိုးကွယ်ဘဲနဲ့အာမကိုးဘဲနဲ့မိမိကိုယ်ကိုလွတ်မြောက်မှုကိုမိမိဘာသာစူးစမ်းကြလို့ဆိုလိုတာအဲ့ဒီနေရာတွေမှာလဲအတ္တဆိုတဲ့စကားလုံးတွေပါတယ်အတ္တဒီပါဘိကဝေအတ္တတရဏအနညတရဏအတ္တစကားလုံးကိုလည်း तू ကအဲ့ဒီတိုင်းပဲတခါထပ်ပြန်တာပဲနော်ဒါတော့ပြောချင်တာကအဲ့ဒီနေရာမှာလည်းပဲအတ္တသည် soul မဟုတ်ဘူး self မဟုတ်ဘူး individuality လည်းမဟုတ်ဘူး identity လည်းမဟုတ်ဘူးနော်ဒါဟာလည်းပဲဒီနေရာမှာအတ္တကမိမိကိုယ်ကိုညှို့ဆိုခြင်းသာလျှင်ဖြစ်တယ်ဒါတော့ဒီနေရာမှာသူတို့ကအဲ့ဒီအတ္တတွေကိုလည်းပဲသူတို့လိုချင်တဲ့ပုံကိုဆွဲပြီးတော့ထည့်ထည့်သွားတယ်ဒါတော့တေးသေးချာချာသူတို့ဖတ်မယ်ဆိုရင်အဲ့ဒီအကြောင်းလေးအောက်ကကပ်ရပဲဒီအတ္တကဘသူ့ကိုဆိုလိုချင်တာလဲဘာကိုဆိုလိုချင်တာလဲဆိုတာကိုနောက်တစ်မျက်နှာမှာပါတယ်ဦးဇင်းတို့ပြိတ္တာဖတ်ကြည့်စမ်းအဲ့ဒီစကလုံးဓမ္မဒီပါ ဟုတ်ပြီအဲ့ဒါဟာအဖြစ်ပဲကင်ကောင်းပြီဒီနေရာမှာစောစောကစာကြောင်းမှာပါတာကအတ္တဒီပါဒုတိယစာကြောင်းမှာပါတာကအေးအဲ့ဒါအတ္တဟာဘာကိုညွှန်တယ်လဲဆိုဓမ္မကိုညွှန်တာပြောမယ်ဆိုလို့ရှိရင်တော့အတ္တဒီပါတော့ကတော့ဒီကိုကိုကိုလို့ယဉ်ညွှန်ပေမဲ့ဟောဒီကိုဆိုတဲ့အထက်မှာလည်းတကယ်အနှစ်သာရထုတ်ကြည့်မယ်ဆိုဘာကိုအားကိုးရမှာတော့ဆိုတော့ကိုကြည့်ကြင်ကြံကြိုးကိုအားထုတ်ထားတဲ့လေ့လာထားတဲ့ဓမ္မကိုပြအားကိုးရမှာ ဓမ္မကိုပြန်အားကိုးရမှာဒီဓမ္မကမှမိမိကိုဒီမကောင်းတဲ့နေရာတွေမရောက်အောင် ကောင်းတဲ့နေရာတွေကိုရောက်နိုင်အောင်လမ်းစဉ်တွေကိုရောက်နိုင်အောင်ကယ်မသွားမှာကယ်ထုတ်သွားမှာလွတ်မြောက်ရေးလမ်းစဉ်ကိုရောက်အောင်ပို့ပေးသွားမှာဒါကြောင့်ဒီနေရာမှာတကယ်အာကိုအားထားရအစ်စ်ဆိုတာဟာလည်းပဲဘသူကိုယဉ်ညွတ်တယ်လဲဆိုရင်ဓမ္မကိုအားကိုးပါဓမ္မကိုအားထားပါမိခိုးပါဓမ္မမှာတပါအခြားခြားသောအရာတွေကိုအာမကုန်နဲ့အခြားသောအရာဆိုတာဘာလဲဆိုရင်ဖန်ဆင်းရှင်နေနော်တကိုးရှင်နေ ဟိုဟိုအရှင်ဒီအရှင်တွေအကုန်လုံးစုံနေတာပဲဒါတွေကတော့ logi အရာတော့ဟုတ်တယ်အောင်အောင်ရှိကောင်းရှိပါလိမ့်မယ် logi အရာအသေးအဖွဲကိစ္စတွေထားပါတော့ဗျလူတယောက်ကဆင်းရဲနေလို့ပစ္စည်းဥစားပေးယာရုပေးပြီးတော့မှဒီဒီတဘွားမှာဒီနေလို့ထင်လို့ရအောင်ကဲမတာပြီးတော့ရှိပါလိမ့်မယ်ဒါပေမဲ့အသေးလွတ်မြောက်တဲ့နိဗ္ဗာန်ကိုရောက်တဲ့အမျိုးကြတော့ကဲနေရလားမကဲနိုင်ဘူးရရှိရရှိမှာအဲ့ဒါမျိုးဒါတော့ခဏတစ်ပြုတ်ကဲတာလေးတွေတော့ရှိပါတယ်နော် သို့သောတန်တရားကြီးနေခြီးပြောတဲ့အခါမှာတန်တရားကိုဒီဘဝမှာဒီဘဝကနေနောက်ကိုသေတဲ့ဘဝမျိုးမဖြစ်ချင်တော့ပါဘူးအသေးငိမ့်တဲ့တရားမျိုးကိုပဲလိုချင်ပါတယ်ဆိုတော့ခုနကစီးစိမ်နေဥစ္စာတွေပစ္စည်းတွေယာရုတွေပေးပြီးတော့ကဲလို့ရသေးရလားမရတော့ဘူးအဲ့ဒီမှာဒါတော့ဘယ်ကပဲကဲတယ်လို့ဆိုဓမ္မကပဲကဲတယ်ဓမ္မကပဲကဲတယ်ဒါတော့အဲ့ဒီမှာတချို့ကပြောတယ်တချို့ဘုရားဘာသာကိုပုတ်ခတ်တဲ့ဟောတဲ့နေဟောပြောနေတဲ့ ဒီဆရာတွေရှိတယ်အဲ့ဒါတွေကဘာပြောသလဲဆိုလို့ရှိရင်ဟေးတို့ကဘုရားသခင်ကိုနိုင်ကကိုကယ်တာမင်းတို့ဓမ္မကယ်မယ်ဆိုလို့ရှိရင်မင်းတို့ကဓမ္မကိုကယ်မယ်ဆိုလို့ရှိရင်မင်းတို့မှာဓမ္မလှုပ်ထားတာမရှိဘူးဆိုမင်းတို့ဘာသူကယ်မလဲမင်းတို့ဗုဒ္ဓဘာသာမှာကယ်ရှင်ကယ်ကယ်တင်မဲ့ဝါရာကြီးကယ်တင်မဲ့ဝါရာကြီးပါကွာမင်းတို့မှာဘာခေါ်မလဲဘယ်မှာအားကိုးရမရှိတဲ့ဝါရာကြီးပဲတဲ့ငါတို့ဝါရာမှာအဲ့လိုမဟုတ်ဘူး ငါတို့ဝါရမကငါတို့ဘုရားသခင်ကနေပြီးတော့မှခွင့်လွတ်တော်မူလိုက်တယ်ဆိုလို့ရှိရင်အပြစ်တွေကလွတ်ပြီးတော့ဘုရားသခင်ကိုယ်နဲ့ကကဲတာမင်းတို့ဗုဒ္ဓဘာသာမှာနော်လောဘနဲ့သေပိဋ္ဌာပြေဒေါသနဲ့သေတိလိษံပြေမောဟနဲ့သေအဲဒေါသနဲ့သေငရဲပြေမောဟနဲ့သေတိလိษံပြေဆိုတော့မင်းတို့ဟာတွေကကွာလူတွေမှာလူဆိုတာကလူသားတွေမှာလောဘနဲ့ရှာနေရတာလောဘလည်းရှိတာပဲလုံတိုင်းအစင်မပြေတော့လဲဒေါသရှိမှာပဲရှိသမျှအကုန်မသိတော့လဲမောဟလည်းရှိမှာပဲမင်းတို့ဗုဒ္ဓဘာသာပြောပုံနေနဲ့ဆိုတော့ တကူမှအကောင်ရောက်ဖို့မရှိတော့ဘူးမင်းတို့တွေအကုန်လုံးတလိษံနေငရဲတွေပိဋ္တာတွေဖြစ်ဖို့ပဲရှိတော့တယ်တဲ့ကဲတင်မဲ့သူလည်းမရှိအာကိုအားထားလည်းမရှိတဲ့ဒါတော့တကယ်တမ်းဖြစ်ပြီဆိုတဲ့အခါကျတော့လည်းကယ်တင်မဲ့လူမရှိဘာကကယ်တာတုံးဆိုလောကကြီးမှာဟောဒီဓမ္မကကယ်တာဘလို့ကယ်တယ်လဲဟောဒီဓမ္မဆိုတဲ့သဘောတရားဒီနော်လူတူးတယောက်ကလည်းဖန်ဆင်းပြီးတော့ ပေးတဲ့ဟာမျိုးမဟုတ်ဘူးလောကသဘာဝကြီးကိုသေးသေးချာချာနားလည်အောင်လေ့လာတဲ့အခါမှာအခုနကလူတွေတောင်းတသလိုမျိုးเนาะတောင်းတလို့ရတဲ့အရာမဟုတ်ဘူးဒါရှိအနတ္တသဘောတရားဆိုတာသေးသေးချာချာသိမယ်ပြီးတဲ့အခါကျတော့ဘဝတန်တရားဟာတဘဝတည်းနဲ့မပြတ်ဘူးနောက်ထပ်ဘဝတန်တရားဆိုတာလည်းရှိသေးတယ်ကံဆိုတာကလည်းပဲလှုပ်ပြီးတဲ့အခါကျလို့ရှိရင်မကောင်းတာကိုလှုပ်ပြန်တဲ့အခါကျဟောဒီမကောင်းကံကလည်းပဲပုတ်ကြာလို့လည်းပုတ်ပြီးတော့တိုးပြီးမေ့သွားတယ်ဆိုတာမျိုးလည်းမရှိဘူးပုတ်သွားတယ်ဆိုတာလည်းမရှိဘူး တိုးသွားတယ်ဆိုတာလည်းမရှိဘူးကံဆိုတဲ့စည်ရင်းနဲ့မှာနော်အထာမကောင်းလို့ပျောက်သွားတယ်ဆိုတာလည်းမရှိဘူးနော်ကံဆိုတဲ့ hard drive ထဲမှာဘယ်သူကမှလည်းလာပြီးတော့ hack လုပ်လို့မရဘူးရရလားမရဘူးဘယ်သူမှလာ hack လုပ်လို့မရဘူးကိုဟာတွေကကိုရှိနေတာစည်ရင်ပျောက်တယ်ဆိုတာမရှိဘူးဒါတော့ဟောဒီကံစည်ရင်အရာနော်မိမိတို့ဒီမကောင်းတဲ့ခါနဲ့လောက်ခဲ့ပြီးတဲ့ခါမှာမကောင်းတဲ့ကံခံကိုခံရမှာပဲဒီကံလေးရောကောင်းတာတွေရှိပြန်တဲ့ခါကျတော့လေကောင်းတာတွေခံအောင်ပါပဲဆိုတဲ့ခါကျတော့ ဟောဒီဘဝတန်တရားကံကနေပြီးတော့မှတခါဆက်ပြီးသွားနေတဲ့အခါကျတော့မိမိတို့ဒီဟောဒီကံကြောင့်မလို့တခါလုတ်တဲ့ဟာကလည်းပဲကံကိုတန်တရားဆံမှုဆိုလို့ရှိရင်တခါတန်တရားရှင်မှာဖြစ်တဲ့တို့ဟောဒီကံကနေပဲပြန်ထွက်ရတယ်တန်တရားကိုမမျောတဲ့ကံကိုပြန်လှုပ်တဲ့ခါကျတော့အဲ့ဒီကုသိုလ်ကဘယ်ကိုယေရှုလဲနိဗ္ဗာန်ကိုယေရှုတာနိဗ္ဗာန်ကိုယေရှုတဲ့ခါကျတော့ဟောဒီတန်တရားမှာလဲပါအောင်မလားမလဲတော့ဘူးစောစောတုန်းကကံတော့လှုပ်တယ်ကုသိုလ်တော့လှုပ်တယ်ဒါပေမဲ့ လုပ်တဲ့ကုသိုလ်လေးကိုခံစားခြင်းနဲ့အရာရှိလို့တတ္တတာဖြစ်နေတာဘဝတန်တရားရှိတာဘဝတန်တရားဖြစ်လာတဲ့မြတ်ကဒုက္ခကြီးပဲခန္ဓာရရင်ဒုက္ခရတာပဲအဲ့ဒီလိုလဲမိမိရတဲ့ဘဝကိုကြည်အတိတ်ဘဝတွေကိုလည်းဒီလိုဆင်ခြင်းအနာဂတ်ဘဝလည်းအလားတူပုံတူကားချက်ချကော်ပီကူးပြီးတော့မျက်စိနဲ့ဝင်ကြည့်နော်လူဘဝလည်းဒီလိုပဲဖြစ်မှာပဲလူဘဝရသည်မြစီစဉ်နေလည်းဒီလိုပဲဒုက္ခနေမှာပဲနတ်ဘဝဆိုတာလည်းပဲလူကကြည့်တော့ချမ်းသာတရားအောင်နတ်တွေလည်းစိတ်ညစ်နေရတာပဲမဟုတ်လား စိတ်ညစ်နေရတာပဲအပြမဘုံငြိမ်ပါတယ်ဆိုပေမဲ့လည်းပဲနေဝတင်ညာနာတင်ညာယရဏပြမလည်းတက်တန်းကုန်သူတို့လည်းသိဘယ်မလဲအသေးလွတ်တာမလွတ်ဘူးမလွတ်တဲ့အခါကျတော့ဟောဒီအသေးခါတော့နော်ဒီခန္ဓာကုံတဲ့နိဗ္ဗာန်ရောက်မှလွတ်မယ်ဆိုပြီးအဲ့ဒီလိုမျိုးတည်သွားတဲ့အခါဘောခန္ဓာကြောက်သွားတယ်ဘယညာဖြစ်တာနော်ဒါတော့ဒီဖြစ်လိုက်ပြစ်လိုက်မွေးလိုက်သေးလိုက်ဒီသဘောတရားတွေကိုသေသေးချာချာသိပြီဆိုတဲ့အခါကျတော့ ဒီဖြစ်ချင်းပြစ်ချင်းမွေးချင်းသေးချင်းတန်တရားစုပ်ကုန်းကလွတ်တဲ့ကုသိုလ်ကိုပဲလုပ်တော့တယ်အဲ့ဒီကုသိုလ်ကြတော့တန်တရားကိုအားမပြီးတော့အဲ့ဒါကြတော့ liberation ကို leading လုပ်နေတာလွတ်မြောက်မှုလမ်းစဉ်ကိုဥတည်ချထားတယ်ကျန်တာဘာမှမလို့ကျင်တော့ဘူးဘာဖြစ်လို့လဲဆိုတော့လူတွေဟာကိုဘဝကိုကိုကုသိုလ်ကိုလို့ကိုစုကိုတောင်းကိုမသားကိုကိုမသားချင်းကိုတူပြီးကိုဘာသာကိုသေခဲ့ရတဲ့ဘဝနေနေလားမနေတော့ဘူးမနေတော့ဘူးနော်မြတ်စွာဘုရားဟောတာတဲ့ထဲမှာဆိုကြောက်ကြောက်စရာကြီးပဲ ကိုကလူဖြစ်လို့တော်တော်တက်တာသေးတာလူဖြစ်တယ်ဆိုပေမဲ့သမုတ်တရား၄ဆင်းနဲ့အမြငိုခဲ့ရတဲ့မြည်တွေတဲ့ဟောဒီပင်လယ်ထဲမှာရှိနေရတယ်ဆိုတာဒို့သွေးဒို့သားတွေတဲ့စဉ်းစားကြည့်စမ်းငါတို့ရဲ့မြည်ရည်တွေငါတို့ရဲ့သွေးတွေငါတို့တိရစ္ဆာန်တွေဖြစ်လို့လည်းပဲအဖြတ်ခံပြီးသေခဲ့ရလို့အာကြတဲ့သွေးတွေမသေးခင်မှာသေခါနီးသေအံ့မူးမူးတွေမှာဟာသေတခါငွေရည်များလွတ်လည်မလားငွေရည်များအသက်ကတခါရကလွတ်လည်မလားဆိုငိုခဲ့တဲ့မြည်ရည်တွေတဲ့အဲ့ဒီပင်လယ်ကြီးထဲမှာရှိတဲ့ ရေတွေတက်များသေးတယ်ကြိုင်ဆိုတော့ဒါတွေကဟာဒီလိုသေးဒီလိုသေးဒီလိုသေးခဲ့ရတာဘာလားဆိုတော့အဲ့ဒီအသေးတွေကိုစဉ်းစားမိတဲ့အခါကျတော့အပြစ်တွေကိုစဉ်းစားမိတဲ့အခါကျကြောက်ရွံ့ပြီးတော့ဒီတန်တရားကြီးမှာဘာဆိုဘာခန္ဓာမှကိုမလို့ရှင်တော့ကြောက်သွားတာကြောက်သွားတာကြောက်တဲ့အခါအဲ့ဒီဘယညာနေဖြစ်ဘယညာနေဖြစ်တော့ဟောဒီခန္ဓာကိုယ်ကြီးကိုလည်းတခါတည်းပြန်ပြီးတော့ရှုကြမှတ်တဲ့အခါကျတော့ဆင်ကျင်တဲ့အခါကျတော့ဒီဖြစ်ဖြစ်တွေပဲဒီကွင်းစစ်ကြီးပဲသွားတွေ့တာ ဒါတော့ဖြစ်ဖြစ်မြင်ဖြစ်ဖြစ်မုံဟုတ်တော့မလားပြီးတော့ဆုံးတဲ့နေရာရောက်အောင်သွားဆိုတာအဲ့ဒါပြောတာမဟုတ်ဘူးဆရာတော်ကြီးဆုံးပြီဆိုတဲ့ခါကျတော့နောက်ဆုံးတကယ်အာထုတ်တဲ့ခါကျတော့လေတကယ်ပြင်းပြင်းထန်ထန်ဇွဲနေနေပဲနဲ့အာထုတ်တယ်ဆိုရင်ဒီဖြစ်ဖြစ်ဆုံးနဲ့မဲ့ကြတဲ့နေရာကိုရောက်သွားတာပဲဖြစ်ဖြစ်ဆုံးဆိုတာမဲ့ကြတဲ့ခက်ကလေးမှာအကုန်လုံးအဲ့ဒီနေရာလေးကဖြစ်ချင်းလည်းမရှိဘူးဖြစ်ချင်းလည်းမရှိဘူးနိဗ္ဗာန်ကိုအာရုံပြုပြီးတော့အဲ့ဒီမှာကွက်လက်ကလေးလိုဖြစ်သွားတာအဲ့ဒီစကားလေးကိုဆုံးတယ်လို့ခေါ်တယ်နော် ဒါတော့ဒါကိုရပြီဟေ့ဆိုတော့သောတာပတ္တိမေလောက်ကိုရပြီဆိုတော့အမကကြီးရပြီခုနှစ်ဘဝတည်းမနေတော့ဘူးအဲ့တော့ကောင်းပြီမိမိတို့အခုတန်တရားကလွတ်မြောက်ဖို့ဆိုတာကြတော့ပြောချင်တာကအေးတန်တရားရှိတယ်ဆိုတာကုသိုလ်လုပ်ပေမဲ့တန်တရားရှိတယ်ဆိုတာကဆူတောင်းကြောင့်ဒိုရိမုတ်လိုချင်တဲ့ဘဝတဏ္ဍာကြောင့်ဖြစ်တာကာမဂုဏ်တဏ္ဍာကြောင့်ဖြစ်တာဒါကိုအဲ့ဒီလိုချင်ပါတယ်ဆိုတဲ့ဟာတွေမှာအပြစ်ကိုမြင်လို့နော်ဒါတွေကိုထိတ်လန့်ကြောက်ရွံ့သွားပြီးမလိုချင်တော့ဘူးဆိုလို့ရှင်တော့အဲ့ဒီဘက်ကိုမလှဲ့တော့ဘူးလွတ်မြောက်ရာဘက်ကိုလှဲ့ပြီး အဲ့ဒါဆိုရင်မိမိလွတ်မြောက်ရေးလမ်းစဉ်ကိုလှုပ်တဲ့ကုသိုလ်တွေသည်မိမိကိုလွတ်မြောက်ရေးကိုဒါရိုက်ရှင်ပေးပြီးဆွဲခေါ်သွားတာပဲအဲ့ဒါကိုလွတ်မြောက်အောင်လို့ပို့ပေးတာဟာဘုရားက ပို့တာမဟုတ်ဘူးတဲ့မင်းတို့ကြိုးစားတဲ့အားထုတ်တဲ့တရားကပို့လို့ဓမ္မဒီပါဘိခဝေဓမ္မတရဏအနိညာတရဏငါကတော့လမ်းပဲဘယ်ကသွားရင်ဘာရောက်မယ်ဘယ်ကသွားရင်ဘာရောက်မယ်ဘယ်ကိုရောက်ရင်ဘယ်ကိုရောက်မယ်အကုန်အကုသိုလ်လမ်းကုသိုလ်လမ်းမပြောဘူးလား တမ္မာတမ္မာမဲ့ခင်လည်း၈ပါးရှိသလိုမိစ္ဆာမဲ့ခင်လည်းအေးလမ်းဘယ်နှမျိုးရှိလဲကြက်ရာ၍လမ်းနှစ်သွဲကြက်ရာ၍ is up to you ဟုတ်တယ်မဟုတ်လားဒါကိုကိုပုံမှာပဲမူတည်တယ်ကောင်းပြီမိမိတို့အတွက်ကတော့လမ်းနှစ်သွဲရှိပြီနောက်တစ်ခုသွားကြအောင်ဆိုနော်ဒီနေ့ညနောက်တစ်ခုကဘာလဲသူတို့ရဲ့အမှားထပ်ပြောထောက်ထောက်ပြောနေတာပါဒါဦးစင်းထောက်ထားတာမဟုတ်ဘူးဆရာတို့ဦးတည်လည်းနန္ဒာရဲ့စာအုပ်ထဲရပါနော် ခုနကပြောတဲ့ introduction to the doctrine of anatta ဆိုတဲ့စာအုပ်ထဲကလေဘုဒ္ဓတာဖြစ်အောင်လို့ထည့်ပေးတာအဲ့ဒါကတော့ဘာလဲဆိုတိုးတိုးလိုတိုးတိုးချင်းချင်းလိုရင်းပြောရမယ်ဆိုလို့ရှိရင်ဦးဇင်းတို့ဒီမြတ်စွာဘုရားဒီဗာရဏသီဝေကနေပြီးတော့မှဓမ္မစကြာတရားဟောပြီးတဲ့အခါကျတော့ဒီကဒီဒီဟိုတဲ့ဘက်ကိုကြွလာတယ်လေအော် ဒီမင်္ဂလာတိုင်းဘုကိုပြန်ကြွလာတယ်နော်အဲလမ်းမှာကပတိကဆိုတော့တောထဲမှာဦးဇင်းတို့ကထိန်တရားတွေခဏခဏနားနေတာပဲဗတ္တဝိကညင်အောင်၃ချိတ်ဆိုတာသွားတွေ့တယ်မဟုတ်လားလို့ဗတ္တဝိညင်အောင်၃ချိတ်နဲ့သွားတွေ့တဲ့အခါကျသူတို့ကကောသလတိုင်းရဲ့အနောက်ဘက်ချမ်းမှာသူတို့ကောသလဘုရင်မင်းကြီးနဲ့ဖအေဒုမအေခွဲညီကိုတွေနော်မဟာကောသလမင်းကြီးရဲ့သားတွေဒါတော့ကောသလမင်းနဲ့သူတို့နဲ့ကဖအေဒုမအေခွဲအဲ့ဒါတွေကကောသလတိုင်းရဲ့အနောက်ပိုင်းမှာရှိတယ်ကောသလတိုင်းရဲ့အနောက်ပိုင်းမှာနေကြတဲ့အခါကျတော့အဲ့ သူတို့ခေါ်တော့ကဒီလိုပျော်ပွဲစားထွက်ထွက်ပြီးတော့မှနေတယ်အဲ့ဒီမင်းသားတွေလည်းတော်တော်လေးချောတော့အဲ့ဒါဘတ်တာဝိကီလို့ခေါ်တယ်ဘတ်တာဆိုတာချောတာလှတာပြောတာဝိကီဆိုတာအုပ်စုသူတို့ကပက်ကနေသွားပြီးဆိုအုပ်စုကြီးလဲအုပ်စုကြီးလိုက်သွားတာနော်မင်းသားတယောက်ကသူ့မှာအိမ်တော်မကြသေးတော့သူ့မှာလည်းဇနီးမရဟိုအပြည့်စုံမပါတာအဲ့ဒါနဲ့အငားမရခေါ်သွားတာသူတို့ကစားတော့မူးနေတဲ့ချိန်ခါမှာနော်အမှုနေတဲ့ချိန်ကမှသူတို့မူးတဲ့အခွင့်အရေးကြီးပြီးတော့ခုနကအငှားခေါ်လာတဲ့ဒီပြည်တဇာမကသူတို့ရဲ့လက်ဝဲရတနာတွေခိုးပြေးတာပြေးတော့အဲ့ဒါကို ရှာဝိုင်းပြီးတော့ရှာရင်းနဲ့ဘုရားနဲ့သွားတွေ့တာဘုရားနဲ့သွားတွေ့တော့မြတ်စွာဘုရားမေးတာပေါ့ဘာမှလည်းပဲအယူသေးလည်းမပြီးဘူးအာရှင်ဘုရားရှင်ဘုရားဒီနေ့မိမတယောက်ဖြတ်သွားတာတွေ့ပါလားဆိုတော့မေးတာအဲ့တော့အဲ့တော့မေးတဲ့အခါကျတော့ဟာနေကြစမ်းမအောင်မင်းတို့ထိုင်ကြစမ်းမအောင်နော်မင်းတို့ဘာကိစ္စလဲဆိုအဲ့လိုအဲ့လိုပဲအကြောင်းပြောတာဒါတော့ကောင်းပြီထိုင်ကြစမ်းတယ်နော်တိုင်းကမင်းညတာပဲကွယ်ကုမာတာမင်းတို့အာငါဆိုမဲ့စကားကိုမင်းတို့ဘယ်လိုသဘောရလဲပြောချင်တာငါပြောမဲ့စကားကိုမင်းတို့ဘယ်လိုထင်တယ်လဲနော် မိမကိုရှာတာနဲ့မင်းတို့ခုနပြောသွားတဲ့မိမကိုရှာတာနဲ့ကိုကူကိုရှာတာဒီအရှာဘယ်တဲ့ကမြတ်တယ်လဲလို့ပြောတဲ့နေရာမှာပါဠိစကားလုံးလေးသုံးထားတာရှိတယ်ယံဝါတုံမေအိဋ္ဌံကဝေတိယထယံဝါအတ္တနံကဝေတိယထမိမကိုရှာတာကမြတ်သလားနော်ဦးဇင်းဘိုးလက်တန်နေရေးထားတယ်အတ္တနံတွေ့ရလားအေးအဲ့ဒီအတ္တကိုသူကလာပြန်ပြီတခါကိုကိုကိုရှာတာဘယ်ဟာမြတ်တယ်လဲ ဆိုတော့သူတို့ကပြောတာဟာကိုကိုကိုရှာတာမြတ်ပါတယ်ဗျာအေးအဲ့ဒါဆိုမင်းတို့ထိုင်ကြငါတရားဟောမယ်ဒီအကွက်ကလေးမှာအတ္တဆိုတဲ့စကားလုံးလေးပါတယ်အဲ့ဒါကိုလည်းပဲမြတ်စွာဘုရားကအတ္တကိုလက်ခံတယ်တဲ့ဘာတာဝိကညီနောင်တို့ပြောတော့ကအတ္တကိုရှာတာကောင်းတယ်ဆိုတော့ဒါတော့တို့မတွေ့ရတဲ့မဟာအတ္တကြီး main အတ္တကြီးရှိတယ်တို့မဟုတ်ကိုကိုကိုအတ္တလေးတွေကိုရှိတယ်အဲ့ဒါကိုယဉ်ညွတ်နေဆိုပြီးတော့သူတို့ကတခါတည်းသူတို့ဘာသူတို့ refer လုပ်လိုက်တာနော်ဒါဟာဒီ main အတ္တကြီးကိုတော်လကောင်းသို့မဟုတ် small အတ္တကိုတော်လကောင်းယဉ်ညွတ်နေဆိုပြီးတော့သူတို့ကတခါ ရှာခိုင်းတယ်ပေါ့သူတို့ဆိုလိုတဲ့အတ္တကိုရှာခိုင်းတယ်ဆိုပြီးအဲ့ဒါလိုပဲသူ interpretation လုပ်ပြန်ရောဗုဒ္ဓဘာသာထဲမှာနော်ဒါတော့အဲ့ဒါတွေကဘာပြဿနာရှိလဲဆိုတော့သူတို့ဒီဒီအဲ1900ပြည့်လောက်တုန်းကသူတို့တွေကဒီအနောက်နိုင်ငံတွေမှာဒါတွေပြောဟောနေတဲ့ခါကျတော့အဲ့ဒီအချိန်မှာဒီဒီအရှိပိုင်းမှာရှိနေတဲ့ဗုဒ္ဓဘာသာတို့ဟိန္ဒူဘာသာတို့ကိုအနောက်နိုင်ငံလူတွေကလေ့လာနေတဲ့အချိန်ဒီအချိန်မှာဆိုတော့အန်ကိုက်သွားထဲ့တာ အင်္ဂိတ်တော့ဗုဒ္ဓဘာသာထဲမှာအတ္တရှိပါတယ်ဆိုပြီးတော့ဒီကအနောက်နိုင်ငံ Western Scholar Scholar တွေကထင်ကုန်ရောအဲ့ဒီမှာသူတို့ရေးရောအဲ့ဒီမှာဟိန္ဒူဘာသာနဲ့ဗုဒ္ဓဘာသာတူပါတယ်ဆိုပြီးတော့ရှည်သေးတဲ့တခု အတ္တကြောင့်ပြောမဲ့ပြောဆုံးအောင်သွားကြဆိုအဲ့ဒါကတော့ဝိသုဒ္ဓိမေထဲမှာနော်ဝိသုဒ္ဓိမေထဲမှာဘာပြောတယ်လဲဆိုရင်ဗုဒ္ဓဆိုတဲ့ပုဂ္ဂိုလ်သူကပြောချင်တာကမြတ်စွာဘုရားရဲ့ဂုဏ်တော်တွေထဲမှာဂုဏ်တော်၉ပါးရှိတယ်မို့လားနောက်ဆုံးနံပါတ်၈မြောက်ကပါလဲဗုဒ္ဓအဲအဲ့ဒီဗုဒ္ဓဆိုတဲ့ပုဂ္ဂိုလ်လေးကို definition ဖွင့်ပြတာဗုဒ္ဓဆိုတဲ့ပုဂ္ဂိုလ် definition ဖွင့်ပြတာသဗ္ဗတေဝဗုဒ္ဓတာဗုဒ္ဓောထားပါတော့เนาะအလုံးစုံကိုသိလို့ဗုဒ္ဓဆိုတဲ့နေရာမှာပါဠိ grammar နိယဗုဒ္ဓနဲ့အတ္တကို तू ကခွဲပြလိုက်တယ်ဗုဒ္ဓပါဠိလိုတော့တန်တိဆက်တယ်ခေါ်တယ်နှစ်ခုဆက်ထားတာဒါတော့ဗုဒ္ဓတာအမှန်ကပြောချင်တာဗုဒ္ဓတာဆိုတဲ့နေရာမှာပြောချင်တာကဒီနေရာမှာအကြောင်းပြချက်ကိုပြောတာအဲ့ဒါကို तू ကဗုဒ္ဓနဲ့အတ္တတွဲထားတာဖြစ်မယ်ဆိုပြီးတော့ဗုဒ္ဓတပုတ်အတ္တတပုတ်ဒီလိုခွဲခွဲပြီးတဲ့ခါကျတော့အဲ့ဒီနှစ်ပုတ်ကိုဘလို့အတိပ္ပယ် ပြန်တယ်လဲဆိုတော့ Buddha is awakened itself ကဲမြတ်စွာဘုရားဟာဒီအဝိဇ္ဇာတိဟူသောအိပ်ပျော်နေခြင်းကနေနိုးထပြီးတဲ့မဟာအတ္တကြီးတဲ့ကဲဒါတော့ကြံတဲ့ပုဂ္ဂိုလ်တွေကတော့ဘာဖြစ်သွားပြီလဲ small အတ္တဖြစ်ကုန်ပြီပေါ့ဗုဒ္ဓကိုတော့ဗုဒ္ဓလို့အတိမပြုတယ်ဒါပေမဲ့ तू က purity ဖြစ်သွားပြီဗုဒ္ဓမှာရှိနေတဲ့အတ္တဒီ purity ဒါကြောင့်မလို့ကြံတဲ့အတ္တ small လေးတွေကို तू ကလွှမ်းမိုးနေတယ် ဒီလိုယူဆတာဒါကြောင့်မလို့ तू ကဗုဒ္ဓဆိုတဲ့ဂုဏ်နဲ့ပြည့်စုံတယ်တဲ့အမှန်ကအဲ့ဒါပြောတာမဟုတ်မြတ်စွာဘုရားပြောနေတာကအလုံးစုံကိုသိပြီးတာဖြစ်တဲ့အတွက်ကြောင့်လို့လည်းပဲဗုဒ္ဓဟူသောဂုဏ်နဲ့မြည်ပါပြီလို့ဖွင့်ဆိုတာအဲ့ဒါကိုသူတို့ဘာသာသူတို့အဲ့လိုလို definition နဲ့လို့ interpretation နဲ့အမှားကြီးတွေပြန်အဲ့ဒီလိုတွေပြန်တာအဲ့တော့ဝိဇ္ဇနုဗုဒ္ဓဘာသာတွေထဲမှာအဲ့ဒီလိုမျိုးဒီပြင်ဒီပြင်ကအတ္တဝါဒတွေကိုဆွဲသွင်းလို့အဲ့ဒါကို နော်ဝါပိုလာရဟုလားဆိုတော့စရိုကြီးကဒီဟိုကပဲဟေးဒုဗုဒ္ဓဘာသာတဲ့ဘုဒ္ဓဇမ်နဲ့ကိုအတ္တဝါဒကိုစမဂလာတွေလုပ်နေတယ်တဲ့အဲ့လိုဆိုဆွဲတယ်ဒုဝါဒထဲမှာမရှိတာတွေကိုဟိုတဲ့လုပ်တယ်ဆိုတော့အဲ့ဒီအာနန္ဒကုမာရစွာမိဆိုတာလည်းပဲဒီကိုသားပဲအခုနကဒီဗုဒ္ဓဒီဟိုတဲ့ကလည်းဝါပိုလာရဟုလားဆိုတဲ့စရိုကြီးကလည်းဒီဟိုကပဲစရိုကြီးပဲနော်ဟိုကလူဟိုကတော့လူပေါ့နော်ဒါကတော့အာနန္ဒကုမာရစွာမိကလူ အဲဝါပိုလာရောက်လာဆိုတော့ဘုန်းကြီးစရော်ကြီးနော်။ तू ကအဲ့လို तू ကလည်းပဲ့တယ်။အဲသူ့နိုင်ငံထဲမှာဖြစ်တာကိုဒါတော့ကောင်းပြီ။သူတို့ဟာဒီအတ္တဝါဒတွေကိုဘာကြောင့်ဒီလောက်ကြီးသုံးတယ်လဲဆိုတာဒီဟိန္ဒူကျမ်းတွေမှာနော်ဥပနိရှတို့နောက်ပြီးတော့မှဘဂဝါဂီတဆိုတာကျမ်းကြီးတွေတိတ်စောတယ်။တို့တိတ်စောတဲ့အခါကျတော့အဲ့ဒါကြီးတွေတခါတည်းတိက္ကရကျမ်းတွေမှာအဲ့ဒါကြီးတွေဒီအတ္တဝါဒတွေဥပနိရှကျမ်းကြီးတွေမှာသူတို့အရင်ပေါ်ခဲ့တဲ့အခါကျတော့အဲ့ဒါတွေကဗုဒ္ဓပေါ်တဲ့အချိန်ခါမှာသူတို့ဝါဒတွေရှိနေတယ်ဒီကျမ်းကြီးတွေပေါ်ပြီးတာဖြစ်တဲ့အတွက် ဒါမြတ်စွာဘုရားလက်ခံတယ်ဆိုပြီးတော့ယူဆပြီးတော့ဗုဒ္ဓဘာသာတွေကိုအဲ့ဒါကိုစမဂလာလောက်လာတာဒါတော့ကောင်းပြီသူတို့ရဲ့ဥပနိရှကျမ်းတွေဘဂဝါဂီတာဆိုတဲ့ကျမ်းကြီးတွေမှာအတ္တတွေကိုဘယ်လိုလုပ်ယူဆသလဲဆိုတာကိုကင်တက်နဲ့သုံးလေးအားလုံးဖတ်ကြည့်ကြပါစို့အတ္တဟူသည်ဆိုတာဣဒ္ဓရ ဖြစ်၏ကတ္တာ အဲ့ညမှာပဲထားတော့နော်ဒါကသူတို့ဥပနိရှတ်ကျမ်းတို့ဘဂဝါဂီတတို့မှာအတ္တကိုဒီလိုပဲသူတို့ကဖွင့်ဆိုကြတာဒါနည်းနည်းပဲတင်တယ်လို့ပြောပြပါမယ်ဒါတော့အတ္တဆိုတာတတ္တဝတယောက်ရဲ့နော်တစ်ပင်မှာဆိုရင်တော့အနှစ်ကအတွင်းထဲမှာနေသလိုဦးဇုံတို့ရဲ့ဘဝခန္ဓာတွေထဲမှာအတွင်းထဲမှာနေပြီးတော့မှအနှစ်တာရအဖြစ်နဲ့နေပြီးတည်ရှိနေတဲ့ဟာလို့သူတို့ဒီလိုဖွင့်ဆိုတယ်ဒါနံပါတ်1နောက်နံပါတ်2ကတော့ သူဒီဖန်ဆင်းရှင်ဖန်ဆင်းပေးနေတာဖြစ်တဲ့အတွက်တော့တဘာဝတရားတွေအပေါ်မှာအလုံးပေါ်မှာအစိုးရတဲ့အာဏာမျိုးရှိတယ်ဒါနံပါတ်1နော်ဆိုလိုတာကအစိုးရသူပေါ့ဦးဇင်းတို့ကအစိုးမရအနတ္တမို့လားသူတို့ကအစိုးရအတ္တအဲ့လိုပြီးတော့နံပါတ်3မိမိကိုယ်သာပိုင်မိမိပိုင်ရှင်တရားဝတီဖြစ်ဤအခြားသူများ၏ကြည်ကျွံပြုကံမှုဆိုလိုတာကတကယ်လို့သူများကဖန်ဆင်းပေးမယ်ဆိုရင်သူကအဖန်ဆင်းခံဖြစ်သွားပြီဒါတော့သူကမဟာအတ္တကြီးအနေနဲ့တည်ရှိနေတော့ကတော့သူက သူ့ကိုဖန်ဆင်းတဲ့သူမရှိတဲ့အတွက်သူ့ဘာသာသူပဲဖြစ်လာတယ်လို့ယူဆထားတာဒါတော့သူများကိုကိုလှုပ်ပေးတာမဟုတ်တဲ့အတွက်ကြောင့်သူများငဲ့ကွက်စရာလိုသေးလားမလိုဘူးကိုယ့်ဘာသာကိုဖန်ဆင်းကိုယ့်ဘာသာကိုရက်တည်လို့ဆိုလိုတယ်နံပါတ်၄ထိုအတ္တသည်မိမိခန္ဓာကိုယ်တွင်း၌သာနေ၏ဒါပြောပြီးပြီမသိမချင်းခန္ဓာကိုယ်တွင်းမှာနေတယ်နံပါတ်၅မိမိပြုလုပ်လိုရာကိုပြီးအောင် ပြုလုပ်ပေးသူအဲ့ဒါကဦးဇင်းတို့နောင်လဲလာလိမ့်မယ်သင်္ခါရခန္ဓာကြအဲ့ဒါတွေပဲနော်ဦးဇင်းတို့လုံနေတာတွေမှန်သမျှကိုသူတို့က အတွင်းထဲကအတ္တစီမံမှုကြောင့်ပြောခြင်းဆိုခြင်းကိုင်းခြင်းကြွားခြင်းကြံစည်ခြင်းငေါ့ခြင်းမဲ့ခြင်းရာကြီးညိုခြင်းတရားဖြစ်ခြင်းအကုန်လုံးကိုသူကလုပ်တယ်ဒါကတ္တာလို့ခေါ်တယ်မိတ်ကာပေါ့နော်အဲသူတို့ကအဲ့ဒါလိုယူဆတယ်ပြီးတော့နံပါတ်6ကောင်းဆုံးတဲ့တန်အဲ့ဒါလိုလှုပ်ထားတာကိုလည်းပဲလှုပ်ထားတဲ့ကံတွေရဲ့ကုသိုလ်အကုသိုလ်ကံတွေရဲ့အကောင်းအဆိုးလာသမျှကိုလည်းပဲအတွင်းထဲကခံစားတဲ့ဝေဒကဆိုတဲ့အတ္တလေးရှိလို့ခံစားလို့ရတယ်ခံစားသူအတ္တပေါ့နော်ပြီးတော့နံပါတ်9ဖန်ဆင်းပေးသူမဟာအတ္တဒါကြီးကမင်းကြီး အဖန်ဆင်းကံတတ္တဝါတူချင်းစီရှိတဲ့ small အတ္တလေးတွေဒါကအဖန်ဆင်းကံတတ္တဝါတို့ဤအတ္တသည်တဘောမှတဘောသို့လှည့်လှည့်ကူးပြောင်းသွားလာနေဒါတန်တရားလဲနေတာနောက်ဆုံးမူရင်ဖန်ဆင်းရှင်ဖြစ်တဲ့ main အတ္တကြီးနော်ဖန်ဆင်းရှင်မဟာအတ္တကြီးနဲ့ပြန်လဲပေါင်းစုံမိသောအခါလောကမှာထွတ်မြောက်သွား၏အဲ့ဒါသူတို့နိဗ္ဗာန်ပဲဒါသူတို့နိဗ္ဗာန်အဲ့ဒါလိုမဟုတ်သေးဘူးလို့တော့ဟာတတ္တဝါလေးတကောင်ဖြစ်တကောင်ဖြစ်တကောင်အဲ့လိုသွားနေမှာဒါအဲ့ဒီကနေပြီးတော့မှလွတ်ထွက်ပြီးတော့ဒီဘောခန္ဓာတွေဝင်တဲ့အတ္တလေးလွတ်ပြီးတော့ ဟိုးကကောင်းကင်မှာရှိတဲ့ထာဝရမာပြမာကြီးနဲ့ပေါင်းစည်းပြီဆိုရင်တော့သူတို့လွတ်သွားပြီနိဗ္ဗာန်ရောက်ပြီလို့ပြောတာဗုဒ္ဓဘာသာလိုကပြီးသွားပြီနံပါတ်၈အတ္တတိထာဝရတိမြည်သူမြတ်တတ်လို့မသေးနိုင်ဆိုတာစောစောပြောခဲ့ပြီးပြီအတ္တလေးလိုပဲတတ်လို့မသေးဘူးဒါပြောတာဒါတော့သူတို့မှာ story လေးတစ်ခုရှိတယ်ခရစ်နာကနေပြီးတော့မှစစ်သူကြီးအာဇုနာကိုကြားဘူးလည်းမထင်နဲ့ဟုတ်လားတူတူလေးပဲပြောပါမယ်ဦးဇင်းလည်းအကုန်အကုန်မပတ်မိတော့နော် သူတို့ဇာလနဲ့တဲရှိတာဒါရစစ်သူကြီးအာစုနာကိုသူ့ရဲ့ညီကိုဝမ်းခွဲတော်သူကိုတတ်ခိုင်းတာစစ်ပွဲမှာနော်တတ်ခိုင်းတဲ့ဆိုတော့ညီကိုတဝန်းခွဲကြီးဘလို့လို့တတ်ချင်မှာတော့လို့မတတ်ချင်ဘူးစစ်ကမပါတော့ဟေးတဲ့မဲအဲ့ဒါလို့မထင်နဲ့တဲ့နော်အာစုနာတဲ့အတ္တကိုဘယ်သူမှတတ်လို့မသိနိုင်ဘူးတဲ့ခုံလို့လည်းမပြတ်မင်းနေရှို့လို့လည်းမလောင်အစင်သာဝရရှင်သန်ပြီးတော့နေတဲ့အရာပဲတဲ့အကယ်၍လူအကယ်၍တယောက်ကတက်ခဲ့ရင်တောင်မှခန္ဓာသာသိမယ်ဘာမသိဘူးလဲ အေးတွေ့လားအတ္တတတ်လို့သိရလားဆိုတဲ့အခါကျတော့သူတို့ကဒီအကျမ်းစာခန္ဓာကိုယ်ကြီးနဲ့အတွင်းထဲကအတ္တခန္ဓာကိုယ်ဒီခန္ဓာကိုယ်နှစ်ခုမှာဘသူအလေးထားတယ်လဲဆိုရင်အတ္တကအဓိကအပြင်ဘက်ကတော့အယုတ်ကြီးပေါ့ဗျာနော်ဒါကဝင်ဆွတ်ထားတဲ့အမျိုးကြီးပေါ့ဒါတော့အတွင်းထဲကအတ္တမသိရင်အတ္တလေးကိုမသိရင်တော့ तू ဘာမှအကုသို့မလုပ်ဘူးလို့ပြောတာအတ္တကိုတတ်မှအကုသို့ဖြစ်မှာအတ္တသိရင်သိပြီလေအတ္တမသိသေးသမျှတော့ခန္ဓာကိုယ်အဟောင်းချွတ် နော်အသက်ဝင်ဆိုတော့အတ္တမသိအကုသို့မဖြစ်ဘူးဆိုတော့အဲ့ဒီမှာခုနကစစ်သူကြီးအာစုနာဩအတ္တမသိသေးဘူးဆိုတော့ငါအကုသို့မဖြစ်ဘူးဆိုပြီးတော့အဲ့ဒီမှာတတ်တယ်လေဒါဇလန့်တာပဲဒါတော့ပြောချင်တာကအခုနကဒီကရရှနာက ပြောတာကတတ္တဝါတွေမှာရှိနေတဲ့ခါမှာအပေါ်ချမ်းအတ္တကြီးဆက်ဖြစ်လို့တဏှတ်နဲ့ပြစ်တယ်ပြစ်တယ်ဆိုတော့ခန္ဓာကိုယ်အကျဉ်းကြီးတည်ခဲ့တာတည်တဲ့ပုဂ္ဂိုလ်ရဲ့အတွင်းနဲ့အတ္တတည်သွားရလားမသေးဘူးရဲဘော်မသေး အဲ့ဒီကလာတယ်ထင်တာပဲနော်အခုဘာမှဖြစ်တော့ဘူးလားအဲ့ဒါမျိုးဒါတော့ကောင်းပြီအဲ့ဒါကသူတို့ရဲ့ဘဂဝါဂီတကျမ်းနေဥပနိရှကျမ်းနေမှာအဲ့ဒါလိုယူတယ်အဲ့ဒါတွေကိုဦးဇင်းရဲ့ဒီရှေးတုန်းကဒီလိုဘုရားမပွင့်ငန်းဒီလိုဘောဂရကျမ်းနေဘုရားလက်ထက်မှာလည်းပဲရှိတယ်အခုလည်းရှိတယ်ဒါတွေကဒီနေ့ဒီလည်းကိုဗုဒ္ဓဘာသာတွေထဲမှာလည်းပဲစင်တူတူနဲ့ကိုဘာသာကိုလိုလိုဘာလိုလိုထင်တယ်လိုလိုနဲ့ဟုတ်တယ်လိုလိုသိတယ်လိုလိုမသိတယ်လိုလိုနဲ့လည်းအဲ့လိုပဲလွယ်မာသုံးနေတယ်လည်းရှိတယ်ဒါတော့ကောင်းပြီ ဒီဓမ္မသင်တန်းကိုရောက်ပြီးတဲ့ပုဂ္ဂိုလ်များနော်ပုရုဇေမလို့အစွဲရှိတယ်လို့ထားပါဒါလေးတော့သေးသေးချာချာနားလဲပြီးတော့နောက်တစ်ခါများကြောပေါ်ရင်ဟဲ့ငါလက်ပြဆင်ပြီလို့တော့မအော်ကြပါနဲ့တော့ဟုတ်တယ်မလားငါနောင်တော့မရောင်ကြပါသေးအဲ့ဒါလေ။အော်အတ္တမရှိဘူးလက်ပြလည်းမရှိဘူး။နော်။ကဲအဲ့ဒါလေးသဘောပေါက်ပြီ။ကဲတာသူခေါ်ကြစို့။嗯。 မြတ်ဘုံညကြောင့်ချမ်းမြအေးကြည်ဘေးမဲ့မြည်သည်ဆွေပြီးထုံချောင်းလမ်းမကောက်ပဲရောက်ရပါလို ထိုးထိုးဘဝခြင်းလဲရလဲဒုက္ခဗေဒံယမအပေါင်းမကောင်းဟုသမျှမတွေ့ရပဲတဗ္ဗဣစ္ဆာမင်္ဂလာကိုရွေကာတာတိုင်းရစေသော ယနေ့ယခုပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးသားနှင့်ကိုမာဆောင်ချက်ကိုဆောင်နှက်ကအရင်စ၍ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝေနေရတို့ရကြပါစေဘေင့ဝေသည်မြာထွေသာတုခေါ်စီတော် အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓု သာဓုသာဓု